ပညာခါတော်ဖြစ်တရားလျော်စွာယဟန်ရှင်တို့ယောဂီတွေမြင်တာများပြီးတော့နေပါတယ်ယဟန်ပုဂ္ဂိုလ်တွေကလည်းဒုလဘတွေတော်များခါတော်တင်္ဃာတွေတရားနဲ့30ကျော်လောက်ရှိနေတယ်ဒီမှာဒီနေ့က200လောက်200လောက်ကြီးပါရှိတယ်ဒီက40လောက်ရှိပြီမျိုးသမီးယောဂီတွေလည်းခန္ဓာနေရပြီးတော့နေရာတိုင်းနေနဲ့အမှန်ပြတ်ပြီးတော့အာလုံးသိခံပြီးတော့နေကြမှာဖြစ်မှာပါ နေရာထိုင်ခင်းကတရက်လည်းကျယ်တုံးနဲ့ပြစ်တော်မူ။နည်းနည်းသင်ညာအခါတော်မှာတရားဟောဖို့ရာကတော့ရတ္တိပြပနဲ့ဆက်ပြီးတော့ဟောဖို့ရာစဉ်းစားထားပါလေ။ဒီမှာကောင်းစဉ်နာမည်ပေးထားတဲ့ခွင့်သာပဲလုံလဆိုင်တရားတော်။ရတ္တိပြပကလွတ်ပြီးတော့ဘုဟုမြောက်ဖြစ်တဲ့ဘုရုပါဒနာမခဏတော်ရတယ်ဆိုတာမြတ်စွာဘုရားဤသာသနာတော်မှာအခွင့်သာတဲ့အိုက်ကမှာပဲ အဲဒီဖွင့်လာတဲ့ခိုင်ကြမှာမိမိတို့ကျင့်နေကျင့်လိုက်တဲ့ကုသိုလ်တရားတွေပွားများကြဖို့ဒီပဲပြီးတော့ဖွင့်လာတဲ့လုံလဆိုင်တရားတော်လို့ဆောင်းလို့ပေးထားပါတယ်ခါရဘာမှာမြတ်စွာဘုရားကယဟန်တွေကိုအဲဒီဘုရုပါရဏောမခဏနဲ့စပ်ပြီးတော့မိန့်တော်မူပါတယ်ခဏကိစ္စောလောကောခဏကိစ္စောလောကောတိဘိခဝေအတုတဝါပုထုဇနောဘာဝတိ သောသာခောနသနာတိခဏဝအခဏဝဘိကဝေယံတို့လောကလောကသည်ခဏကိစ္စအခွင့်သာရောအာနာယိအမှုကိစ္စရောပြုလို့ရသည်သောကလောကသည်ခဏကိစ္စအခွင့်သာရောအာနာယိကိစ္စကိုပြုလို့ရသည်ဤတိဤတော့အသုဒဝါကျမ်းမြေဘုဒ္ဓတာမရှိတော်ဘုရုသနော သူများစုပုရုဇဉ်ပုဂ္ဂိုလ်သည်ဘာတတိပြောဆိုလျက်ရှိသည်ဟောတော့တော့လေသောတာတို့ပြောဆိုသောပုရုဇဉ်ပုဂ္ဂိုလ်သည်ကခဏဝါပြည့်လျော်သောခဏကို၎င်းနဲ့ခဏဝါခဏမဟုတ်သည်ကို၎င်းနာဂနာတိမတိရပေလောကမှာပြောနေကြတယ်သူတမရှိတဲ့ပုဂ္ဂိုလ်ရဲ့အများက ခဏကိစ္စအခွင့်သာတဲ့ခဏမှာကိစ္စပြုရတယ်အခွင့်သာတဲ့ခဏမှာကိစ္စပြုရတယ်ဒီလိုပဲပြောနေကြတယ်ဒါပဲမဲ့လို့အဲဒီလူများစုဟာအခွင့်သာတဲ့ခဏဆိုတာလည်းသူတို့သိတာမဟုတ်ဘူးအခွင့်သာတဲ့ခဏမဟုတ်တာလည်းသူတို့မသိဘူးအဲခဏဆိုတာဘယ်လိုအားခေါ်လဲခဏမဟုတ်တာကဘယ်လိုအားခေါ်လဲဆိုတာမသိကြဘူး လောကအနေအချင်းတော့သူတို့ခွင့်တာကသိတာပေါ့မြတ်စွာဘုရားလိုတော်နဲ့ဆိုတော့အဲ့ဒါမဟုတ်ဘူးလောကအနေအချင်းတော့လေယာတိုင်းကျော်ဆိုင်ကျတဲ့ပုဂ္ဂိုလ်တွေမှာမဟုတ်ကြတဲ့အခါမဟုတ်လို့ရောက်တဲ့အခါကာလကြရင်ဒါသူတို့ခွင့်တာကဟောတဲ့ပြုဖို့ရအဲ့ဒါခဏပဲဒါသူတို့ရဲ့ခဏအကြောင်းဝယ်တဲ့ပုံစံတွေမှာလည်း သူတို့ဆန္ဒကောင်းရစီပေါ်လာတဲ့ခါကာလတွေမှာသူတို့ရဲ့ခဏပဲအဆုံးတာတော့မှလဲလို့ရတာ။ဒါကြောင့်ဒီကပြောပြောတဲ့ဆိုရင်ကြည့်ရတယ်လက်ပါတော့မိုင်းနေတယ်။အဲဒီကအခုကဲလို့မိတွေပါတွေကလည်းညာညာမထွန်းနိုင်ကြတော့ညခါကာလလက်အားကိုးရတာနေတော့အနည်းဆုံးအလုပ်လုပ်နေရတာပါပဲ။ညခါကာလမိမရှိတော့အလုပ်မလုပ်နိုင်ဘူး။ဒါတော့လက်ပါတော့မှ လာရောက်နေပြီးတော့ဘိုင်းငင်ရတာအကြောင်းပြုပြီးလာတာတော့ဘိုင်းငင်ဆိုပြီးတော့ဆရာဆရာသုံးတာဒါလည်းသူကဝင်တာတော့သူကလည်းကိစ္စပါပဲဒီလိုကိစ္စတွေအများကြီးရှိပါလေဒီတော့ကိုယ်ခွင့်ကာလအားလျော်စွာပြုတဲ့အခါတွေရှိပါတယ်အချိန်ကာလအားလျော်စွာပြုရတယ်စာရေးဆရာတွေမှလည်းရှိတယ်လူချင်းကာလအားလျော်စွာသင်လျော်တဲ့အကြောင်းအရာတွေရေးရတယ် အဲအချိန်မီရေးပြီးတော့ထုတ်လိုက်လို့ရှင်ဖြစ်ရင်အဲဒီစာတွေစာဆောင်တွေစာအုပ်တွေကအများကြီးတွင်ကျယ်ပဲအချိန်လုံးသားမှဆိုရင်တော့အဲ့ဒါတန်ဖိုးမရှိတော့ဘူးအဲ့ဒါကြောင့်သူဖွင့်ခါရတဲ့ကသူ့အချိန်ရတဲ့ခါကာလမှာကိစ္စကိုကြည့်ရတယ်ဆိုတာလောကအနေအချင်းတော့လူကပုထုဇဉ်ပုဂ္ဂိုလ်တွေအများပုဂ္ဂိုလ်တွေကသိနာလည်နေပါရဲ့ဒါပေမဲ့မြတ်စွာဘုရားအလိုတော်တော့မရှိဘူးပေါ့မြတ်စွာဘုရားအလိုတော်က ကိစ္စဆိုတာကဘာလဲကိစ္စဆိုတာကိစ္စဘာပြုလဲဆိုတာဘယ်လိုပြုရမှာလဲအဲဒီကိစ္စပြုရတဲ့အခွင့်ခဏကဘာလဲဆိုတော့မြတ်စွာဘုရားလိုတော်တိုက်ဆိုင်တော့အဲဒီလောကဟာရမဟုတ်ဘူးလောကဟာရကလောကစည်းဝါးရေးတွေနေနေစာရေးတော်ရေးအဲ့ဒါတွေနဲ့စပ်ပြီးတော့ပြောတာကိုအဲ့ဒါကိုမြတ်စွာဘုရားဒီမှာထုတ်ပေါ်ပြီးတော့ဟောတာပါလေခွင့်ခဏကြုံတဲ့အခါမှာကိစ္စကိုပြုရတယ်လို့ ။များကပြောနေကြတယ်။ကြားမြင်မရှိတဲ့လူများစုပုထုဇဉ်ပုဂ္ဂိုလ်တွေဟာအခွင့်ခဏကိုလည်းသူတို့မသိပါဘူး။အခွင့်ခဏမဟုတ်တာကိုလည်းမသိပါဘူး။အခုအခွင့်ခဏမဟုတ်တာနဲ့အခွင့်ခဏဟုတ်တာကိုမြတ်စွာဘုရားကဟောမယ်လို့ဆိုရည်ရွယ်ချက်နဲ့ဒီစကားကိုမိန့်တော်မူပါရဲ့။မြတ်စွာဘုရားသာသနာဓမ္မကျင့်ဝတ်တဲ့သာလို့ရှိရင်ဒီစကားကအမှန်တရားအရေးကြီးပါတယ်။လောကမှာ သူ့ခွင့်ကာလသူ့ချိန်ကာလလည်းကအလုံးလုံးပြီးတော့အကျိုးစီးပွားရတယ်လို့ပဲသာသနာ့နဲ့စပြီးတော့လဲသွန်ခဏကြုံတဲ့ခါကာလမှာကျင့်သုံးလို့ရှိရင်အကျိုးရှိပါတယ်မကျင့်သုံးရင်လည်းအကျိုးတွေဆိုးရုပ်သွားပါတယ်အားကြောင့်မြတ်စွာဘုရားကဒီသုတ်ကိုဟောတော်မူပါတယ်အထိမေဒိဋ္ဌဝေအခနာအကမယဗြမစိယဝါပါယဒေကဝေယံတို့ဗြမစိယဝါပါယမြတ်သောအကျင့်ကိုကျင့်သုံးခြင်းဟာ အခဏအခွင့်ခဏမဟုတ်ကုန်သောအတမယာတိင်္ဂမဟုတ်သောအရာတို့သည်ဤမေအထဤစေပါတော့ပေသည်မြတ်သောအကျင့်ကိုကျင့်သုံးလို့ရအခွင့်ခဏမဟုတ်တာတိင်္ဂမဟုတ်တာရှင်မျိုးရှိရဲ့ရတ္တိစေပါဆိုတာရတဲ့ရတ္တိစေပါအတမေထပဲစေပါတော့ဤမူပါ ဣဒာဘိကဝေတတသောသာလောကေဥပ္ပနောဟောတိအရဟံသမ္မာသမ္ဗုဒ္ဓဝိသရဏသမ္ပန္နောသူဝတ္တောလောကဝိဟုနုတ္တပုရိသဓမ္မပါရတိသတ္ထာဒေဝမနုဿာနာဗုဒ္ဓဘဂဝါဓမ္မောသတေပိယတိဩပါဒမိကောပရိနိဗ္ဗာနိကောဩပါဒမိကောပရိနိဗ္ဗာနိကောအယံသဗ္ဗဂလော အယံသာပုဂ္ဂလောနိယဥပပန္နောဟောတိအယံဘိခဝေပထမောအတမပထမောအခနောအတမယဓမ္မစီယဝါဒယဘိခဝေယဟတောဣဒလောကေဤလောက၌သတ္တရောသမြတ်စွာဘုရားသီလိဥပ္ပန္နောပွင့်ထွန်းတော်မူပြီးဟောတိဖြစ်၏မြတ်စွာဘုရားလည်းပွင့်နေပြီအဲလိုဖရာတို့ အရဟံကိလေသာကင်းဝေးတော်မူသောအရဟံလူနာဇမတတ္တဝအပေါင်းသို့သောသူခန္ဓာမူလိုက်တော်မြတ်စွာဘုရားအမတမောရသစ္စာလေးပါးခရဏတရားတို့ကိုသူဝါဒာနိမခမေကိုဘညာဟုစွာမြင့်စွန်စားခွေချာသာသိမြင်တော်မူသောမြတ်စွာဘုရားအဲသူဝါဒာနိမခမေနဲ့သစ္စာလေးပါးမှန်တရားတွေကို ကိုတော်တိုင်မှန်စွာသိတဲ့ဘုရားပဲဝိဇာကရဏတံတံတော့ဝိဇာခေါ်တဲ့ညာလူသုံးပါးညာလူရှိပါသရဏခေါ်တဲ့ခြေကကျင်တရားတော်နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဝိဇာသုံးပါးဝိဇာ7ပါးဝိဇာသုံးပါးဆိုတာကုဋိကပုဗ္ဗေနိဝါဒခြေကြီးကဖြစ်ခဲ့မှုတဲ့ဘွားဟောင်းနေပေါ်ပြန်ပြီးနိုင်တဲ့ဉာဏ်ပုဗ္ဗေနိဝါဒညာခေါ်တဲ့ အဲဒီညာနဲ့ပြည့်စုံတယ်ဒိဋ္ဌာစကုအကရိမျက်စိနဲ့မမြင်နိုင်တဲ့အနည်းအဝေးအကုန်လုံးဒီလောကမှာရတဘာဝလောကမှာစကြဝဠာမှာရတဘာဝစကြဝဠာမှာရှိတဲ့မြတ်အသင်းနေသတ္တဝါတွေသိပြီးတော့ဘဝတွေဖြစ်တာတွေအဲ့ဒါတွေကိုမြင်နိုင်တယ်ဒိဋ္ဌာစကုပြင်းဒါလည်းပဲဖြစ်တယ်အာသဝခရညာနဲ့အာသောတရား၄ပါးလေးကုံရာကုံမြောက်အာသောတရား၄ပါးလေးကုံစေနိုင်တဲ့ အရဟတမညာကာရိဏညာအရဟတမညာနဲ့ပြည့်စုံတော်မူတယ်ဒီဟာကုရိယာနဲ့ပြည့်စုံရပါလိမ့်ဒီကဝေရရဲ့တရေတွေကဆူတောင်းတာကုရိယာနဲ့ပြည့်စုံရပါလိမ့်ဘဝေနိဝါဒညာဒိဗ္ဗစကုညာအသောပြညာနဲ့ပြည့်စုံရပါလိမ့်လို့ဆိုတာပဲဒီလိုနဲ့တလုံးတော့ပေါ်တယ်အခုကာလမှာတလုံးတလုံးသုံးတာတော့ရှိရတယ်သုံးတယ်ရှားပြီးရုပ်ကကြီးရှိရတယ်သူဒီအားတလုံးနဲ့သုံးတာ နောက်ပြီးတော့ဝိဇ္ဇာ7ပါးဆိုတာကတော့ဝိမာဣစေပုတိအာဝိမာဣတိစေပုတိအာဆိုတာရှိခုရှိတယ်ဝိကဝိပဿနာညာမာရမနောမြေကြီးညာနဲ့မနောမြေကြီးဆိုတဲ့ဖန်ဆင်းတာပါပဲပုံသူဖန်ဆင်းနိုင်တယ်တဲ့မိမိယုံနဲ့တစ်ခါတည်းသူဖန်ဆင်းတယ်ဤကတိရိဝိကညာဗာမညာရိုးရိုးမျိုးမျိုးဆိုပြီးဖန်ဆင်းနိုင်တဲ့ စေယစေတောကရိယာညာသဘာစိတ်ကိုသိနိုင်တဲ့ဝိမာဤစေစုသူကပုဂ္ဂိုလ်ကြီးပါလားဆရာညာလေဒီကအဲဝိမာဤဒီဒီအခုကြာတာဒီကဒိဗ္ဗသောတနဲ့ပရိနာနဲ့မကြားနိုင်တဲ့အတိုင်းဟူတယ်မြတ်ဤဤလောကကရတဘာကလောကကရစัจ java လာပဲတဘာစัจ java လာပဲအတိုင်းဟူတယ်မြတ်ကိုနားထောင်လို့ရှိရင်စိတ်နဲ့နားထောင်တာပေါ့ကြားနိုင်တယ်ဒိဗ္ဗသောတပါ ဒီမှာဤဒီစေစေတော်ရည်ဒီမှာစေသူသူဒီအာရဟဏဥစ္စာကိုဝိနိပါဒဘိဝသေအာသောခရညာပေါင်းမယ်လို့ဆိုရင်စေသူအဲဒီအထူးပြီးတဲ့ဝိဇာညာ၈ပါးနဲ့လည်းမြတ်စွာဘုရားပြည့်စုံတော်မူတဲ့သရဏက35ပါးတဲ့ဒါတွေကတော့မြတ်35ပါးအဲသရဏ35ပါးဒီကောင်တရား9ပါးအဲဒါဒီအိမ်ဘောဇာ သီအိမ်ဘောဇာသီသီလပါတိမောကသံဃာသီလအိမ်ကအိန္ဒိယသံဃာသီလဘောကဘောဇနေမတ္တညုတာသာရဇာကရိယအဲဒီ၄ခုနဲ့ဒါနဲ့30နဲ့ခုရှိပါဒီဘောဇာသံသရုပ်ဇာအတိုင်းဇာ၄ခုထပ်လိုက်တဲ့35ပါးရှိအဲ့ဒါနဲ့လည်းပြည့်စုံတော်မူတယ်သရဏအခြေခံအရှင်တရားကြီးတဲ့ဒီအခြေခံအရှင်တရားတွေနဲ့ပြည့်စုံမှမိမိတို့တို့ရှိရရောက်နိုင်တယ် ခြေထောက်နဲ့လည်းတူတယ်ဒီခြေကကျင်တရားတွေသီလဟာရေးကြည့်တာပဲသီလရှိတဲ့ပုဂ္ဂိုလ်ကမိမိရဲ့ဖြစ်စဉ်ဟာပြည့်နိုင်တယ်သီလအဲအိန္ဒိယသံဝရသီလသူကလည်းခြေကတစ်ခုပဲဘောဇနေမတ္တညုတစာရင်စာရင်သာတော့တဲ့ခါကာလမှာအတိုင်းရှင်နဲ့ပြီးပြီးတော့စာရတယ်ဒီသက္ကနာရှင်ရှင်ပြီးသုံးတော်ရတယ်ဇာဂရိယနိုးကြရတယ်မနေ့ကင်းမှာမနေ့ကင်းမှာလည်းထိုင်ရဖြစ်စေဉာဏ်သွားရဖြစ်စေ နိဝရဏတရားတွေသုတ်သင်နေရမယ်စိတ်ကိုစင်ကြယ်စေရမယ်နိဝရဏတရားတွေမရှိအောင်အားထုတ်နေရပြီယောဂီတွေအားထုတ်နေတယ်လို့ပဲနေ့လည်ခင်းလာဒီတိုင်းပဲညနေခင်းလာဒီတိုင်းပဲထိုင်ရင်ဖြစ်ဖြစ်ညသွားရင်ဖြစ်ဖြစ်နိဝရဏတရားတွေဝင်လာသုတ်သင်နေရမယ်အညာဝိရနဲ့ဒီတိုင်းပဲအားထုတ်နေရမယ်၎င်းညာကြတော့ပြင်ကျမ်းမာရေးရအောင်လို့လေးနာရီလောက်တော့ပြင်ရှင်းဆက်အိတ်ဆက်ပြီးတော့မနဲ့သောသောထပြီးတော့နှစ်နာရီလောက်ကနေထပြီးတော့အဲ့ဒီမှာဇာဂရိယနှိုးကြမယ်နှိုးသစ္စကမဲ့နှိုးနေအောင်မဟုတ်အဲ့ဒီလိုပဲ စိတ်ငြိကြေစိတ်စိတ်ကိုတားကုသိုလ်စိတ်ကိုတားမြစ်တတ်တဲ့နိဝရဏတရားတွေသင်ပြအောင်လို့အားထုတ်နေရမယ်သမထဘာဝနာနဲ့ဖြစ်စေဥပဒနာဘာဝနာနဲ့ဖြစ်စေနှလုံးသွင်းအားထုတ်နေအခုယောဂီတွေအားထုတ်နေတော့ပါပဲဒါကလည်းလည်းကပြအပြည့်စုံတဲ့သာကရိယာနှုတ်ကြမှာအနောက်ကိုလူတော်ကောင်းတရားခုနှစ်ပါးသရတိဟိဥဒ္ဒဝဘောသစ္စဝိရိယပညာဆိုတဲ့လူတော်ကောင်းတရားခုနှစ်ပါး နောက်ပြီးတော့ဇန်၄ပါးပြမဇန်ဒီတဲ့ပြသုရဇန်၄ပါးဒါတွေပြောနေလို့ရှိရင်အချိန်ကြာနေအဲဒါဝိဇ္ဇာသုံးပါးဝိဇ္ဇာပြပါသရဏသံ၅ပါးဆိုတဲ့တရားတို့တရားများတွေလည်းမြတ်စွာဘုရားပြည့်စုံတော်မူတယ်အဲဒီလိုမြတ်စွာဘုရားပွင့်နေပြီဒီနေ့ဘုရားကြီးကနည်းနည်းရှိတာကိုတော့ဒီတရားရဲ့ဂုဏ်တွေပေါ်ပြတာလောကမှာကိုယ်ဘာသာနဲ့ကိုယ်ကိုဘုရားနဲ့ကိုယ်တော်ဘုရားတွေအတိအကျရှိကြတာပဲအဲဒီဘုရားတွေကခုပြောတဲ့ဂုဏ်တွေတခုမှရှိတာမဟုတ်ဘူးအရဟံကိလေသာကင်းတယ်ဆိုတာလည်းမရှိဘူးတော့ ဘာမှမရှိဘူး။သမာဓိမောရအလုံးစုံသောတရားတွေကိုကိုယ်ပိုင်ဉာဏ်ဖြင့်မှန်လာစွာသိရဆိုတာလည်းအဲ့ဒါလည်းမရှိဘူး။ဝိဇ္ဇာဉာဏ်သုံးပါးဝိဇ္ဇာဉာဏ်ဖြစ်ပါသရဏ35ပါးနဲ့ပြည့်စုံတဲ့ဆိုတဲ့ဂုဏ်နဲ့ပြုသူအဲ့ဒီတရားတွေမှာမရှိဘူး။သူပဲတော့ကောင်းသောစကားကိုဆိုတော်မူတာလည်းမြတ်စွာဘုရားတဲ့။ကောင်းသောစကားကိုဆိုတော်မူတာဒီဘယ်လိုကောင်းတဲ့စကားတော့ဆိုလို့ရှိရင်ဟုတ်မှန်၏အကျိုးရှိတဲ့စကားအဲ့ဒီလိုစကားကို ပြောဆိုတာမူရသည်မဟုတ်မမှန်ဘူးအကျိုးမရှိဘူးဆိုရင်အဲဒီစကားကမကောင်းတဲ့စကားပဲသူဘာကြိုက်ဒီစင်မကြိုက်ဒီစင်မကောင်းတဲ့စကားကနှခုံးနှခုံးလို့ယူရတယ်မဟုတ်မမှန်ဘူးအကျိုးမရှိဘူးအဲတော့သူဘာကကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်သူဘာကြိုက်တာမကြိုက်တာနဲ့ခေါ်လိုက်တော့စကားနှခုံးရဟုတ်မှန်တယ်အကျိုးမရှိဘူးတဲ့ဟုတ်တော့ဟုတ်ရဲ့အကျိုးမရှိဘူးဒီလိုစကားတွေလည်းရှိတယ် ဟုတ်ပဲမဲ့အကျိုးမရှိတဲ့စကားပြောလို့လည်းကားပဲအဲ့ဒါလည်းသူနေတဲ့ကလည်းရှိတယ်မနေတဲ့ကလည်းရှိတယ်လူစကားလည်းမပြောဘူးလေမပြောကုန်တဲ့စကားလေးအဲဟုတ်မှန်ပြီးတော့အကျိုးရှိတဲ့စကားသူများတဲ့ကလည်းရှိတယ်မတဲ့ကလည်းရှိတယ်ဟုတ်မှန်ပြီးအကျိုးရှိတဲ့အကျိုးရှိတယ်မဲ့လို့သူကအဆုံးမဩဝါဒပေးတဲ့စကားသူကတဲမကြိုက်ဘူးမနာကညာအဲသူကလည်းကြိုက်ပါတယ်ဟုတ်မှန်ပြီးအကျိုးရှိတဲ့စကားတဲ့အဲ့ဒါဘုရားကြိုက်တယ်ဖြစ်ဖြစ်မကြိုက်တယ်ဖြစ်ဖြစ် ပြောတဲ့အခါပြောရတယ်တဲ့မြတ်စွာဘုရားကလည်းအဲဒီလိုစကားကိုပြောပါတယ်ဟုတ်မှန်ပြီးကြိုးကြည့်တော့ရှင်ပြောတဲ့အချိန်မှာပြောတယ်အများကြီးမကြိုက်တာလည်းရှိတာပဲအများကြိုက်တာလည်းရှိတာပဲအဲကြိုက်တာမကြိုက်တာဗราဏမဟုတ်ဘူးဟုတ်မှန်ပြီးအကျိုးရှိတာကဗราဏနောက်ပြီးတော့ပြောတဲ့အခါလည်းပြအောင်အခါကာလကလည်းမပြောတဲ့အခါဆိုရင်လည်းမပြောရဘူးဆိုတာအားရသူကတော့ ကျိုးရှိဟုတ်မှနတံတော်စကားကမောသာပြောဆိုတာမူရပါပဲဒီအဲကျိုးရှိဟုတ်မှဟုတ်မှလူကျိုးရှိတဲ့စကားအဲလိုစကားကပြောရတဲ့ဆရာအကျိုးမရှိဘူးမဟုတ်မှဘူးဆိုရင်အဲလိုစကားမျိုးမပြောဘူးဟုတ်မှမယ်မယ်လို့အကျိုးမရှိရင်လည်းမပြောဘူးအကျိုးလည်းရှိရမယ်ဟုတ်မှရမယ်ဟုတ်မှလူအကျိုးရှိရမယ်အဲဒီလိုစကားမျိုးပြောတယ်တဲ့ဒါလည်းပြောနေတဲ့အခါမှာပြောပါတယ် ဒါကသိပြောတာမဟုတ်ပြောတဲ့အချိန်ကြားမှာပြောတယ်အဲဒီလိုကုန်တဲ့ပြည်စုံတဲ့ဖရာပွင့်နေပြီတဲ့လောကကြီးလောကကြီးကြောင့်ရလုံးစုံကိုသင်သိမြင်တော်မူမေတ္တာမြတ်စွာဘုရားလောကကြီးကြောင့်ရလည်းကုန်ပြီးတဲ့မြတ်စွာဘုရားအနုတ္တရောအလွန်ကဲအထူးမြတ်ဆုံးဖြစ်တဲ့မြတ်စွာဘုရားတဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်မုတိဂုဏ်မူဉာဏ်တဂုဏ်ဒီပါတဲ့သူကဲတဲ့ဒီဂုဏ်တွေနဲ့ပြည့်စုံတော်မူတဲ့အတွက်ကြောင့်တလောကလုံးတဲ့ သူကဲမြင့်မြတ်တဲ့မြတ်စွာဘုရားပဲသုရိတဓမ္မတာလည်းဖြစ်ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုကျင့်ကြည်အောင်ဆုံးမရတဲ့မြတ်စွာဘုရားတဲ့ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကျွတ်တင်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားသွန်သင်ဆုံးမတော်မူပုဂ္ဂိုလ်တွေလည်းဆုံးမတာပဲနတ်တွေလည်းဆုံးမတာဘလူတွေလည်းဆုံးမတာပဲဒိဋ္ဌာန်တွေလည်းဆုံးမတာပဲမြတ်စွာဘုရားအဲဒီဆုံးမရတယ်လူပုဂ္ဂိုလ်တွေမှလည်း ကြံတန်းကြိုင်ကြိုင်တဲ့ပုဂ္ဂိုလ်တွေရှိရဲ့အဲမြတ်စွာဘုရားတောင်မှလာပြီးဝါရတွေကြိုင်တဲ့ပုဂ္ဂိုလ်ရှိတာကိုဘုရားနဲ့ဝါရကြိုင်တဲ့ပုဂ္ဂိုလ်တွေရှိသေစကပြပိုက်ကြီးဆိုတာအနတ်ထင်ကြတာပါသူကအဲဒီလိုပုဂ္ဂိုလ်တွေလည်းညီကြီးသိမ်မှုတော်မြတ်စွာဘုရားဆုံးမရတဲ့နတ်ဘလူတွေကလည်းပဲအာလာဝရဘလူဆိုတာအနတ်ကြားတဲ့ဘလူကြီးဘောအဲ့ဒါလည်းပဲညီကြီးသိမ်မှုတော်မြတ်စွာဘုရားဆုံးမတဲ့ဒီပြင်ဘလူတွေလည်းရှိပါတယ်မြတ်စွာဘုရားဆုံးမတယ် မြမာထဲမှာတောင်မှဗကဆိုတဲ့မြမာကြီးကသူအရှင်ကြည့်ပြီးတော့နေတာအဲဒါသူလည်းပဲမာနာကြည့်ပြီးတော့ထောင်လွှားနေတယ်မြမာကြီးအဲ့ဒါလည်းယဉ်ကျေးသိမ့်မှုသာမြတ်စွာဘုရားဆုံးပါတယ်တရိစ္ဆာန်တွေထဲမှာလည်းပဲနာလာဂီဆိုတဲ့ဆင်ကြီးအဲဒေဝရနဲ့သူ့ရဲ့ဓာတိတွေကအရက်တိုက်ပြီးတော့မြတ်စွာဘုရားဆုံးမဝင်တဲ့မြတ်စွာဘုရားကိုဆင်ကြီးထိုးတာအောင်လို့ဆွကြတာကိုအဲ့ဒါကိုမြတ်စွာဘုရားဆုံးမတော်မူတယ် လွယ်လွယ်ပါပဲသူကမေတ္တာနဲ့အန္တိနဲ့မေတ္တာနဲ့မေတ္တာဘာဝနာဖြင့်သုံးပါးဘာမှဟောပြောနေတာဟုတ်ပါဘူးသူကဆိုရင်ဒီဒီမှုဝင်ဖြစ်တာနောက်မှဟောရတာပဲအဲမကောင်းတဲ့မှုတွေမပြုဘူးရသုံးမှမြင်ကြည့်လို့တခါအဲဒါလူယောက်ျားနားယောက်ျားတရိษံယောက်ျားရင်ကျေးတင်မွေးအောင်သွန်နေဆုံးမတော်မူနိုင်တဲ့မြတ်စွာဘုရား ပဋ္ဌာရိဝမနုဿာနာနတ်လူတို့ဤတဝိရောဆရာများအဖြစ်ဖြစ်တော်မူပေတဲ့မြတ်စွာဘုရားလူတွေနတ်တွေမှာလည်းအလုံးအတွက်အကျိုးများအောင်မြတ်စွာဘုရားပွင့်လာအလုံးအတွက်အကျိုးများအောင်မြတ်စွာဘုရားသူနဲ့ဆုံးပါတယ်အဲချို့ချို့သောပုဂ္ဂိုလ်တွေကတော့အယူတွေဆွဲတွေလွဲပြောနေလို့ဘုရားကမကြည်ညိုနိုင်တာတွေလည်းရှိတာပေါ့လေဒါပေမဲ့လည်းသူတို့ကလည်းသူတို့မြတ်စွာဘုရားကတော့အကုန်လုံးအတွက်ဘုံနဲ့ဆုံးမကိုရပွင့်ထုတ်ပေါ်လာတဲ့မြတ်စွာဘုရားအလုံးတော့ လူနာမြမသတ္တဝါတို့ဒီဝိရိတော်ဆရာများဖြစ်ဖြစ်တဲ့မြတ်စွာဘုရားဘုဒ္ဓတရားလုံးစုံအကုန်စင်သိတော်မူတဲ့မြတ်စွာဘုရားဘဂဝါဘုံတော်နာနာကံတော်နာနာညာတော်နာနာတကောတော်နာနာတို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားအဲဒီတော့မြတ်စွာဘုရားအပွင့်နေပြီတဲ့မြတ်စွာဘုရားတရားဆိုတာပွင့်နေတယ်တရားဉာဏ်မှပွင့်တယ်ကရာစီကရာစီလောကေဥပ္ပဇံဒီတထာဂတာ လောကီလောက၌သရဝတ္တမြတ်စွာဘုရားရှင်ကရာစီကရာစီပြန်တခါ၌သာလဲဥပ္ပဇံဒီပွင့်တော်မူရကုန်၏ဘုရားမပွင့်တဲ့ခါကများသဘာတော်ကဘုရားမပွင့်တဲ့ကဘာတွေကများခါတရားသဘာတော်ရာထောင်သိမ့်သန်းကရေအသိချင်းဘုရားမပွင့်တာရှိအဲဘုရားပွင့်တဲ့ကဘာကနည်းနည်း60ကဘာအတွင်းမှာဘုရားခုနှစ်စုအခုထိဘုရားခုနှစ်စုပွင့်တာလေ90ကဘာအတွင်းမပွင့်တဲ့ကဘာတွေတော်တော်များများရှိတယ်ဒီကဘာက၄ခုရှိလို့ဒါတော့ခုနှစ်စုရှိတယ် အဲဒီကဘာကလေးစုနှုတ်လိုက်မယ်ဆိုလို့ချင်းကဘာ90အတွင်းကတရား3စုပဲပွင့်တယ်အဲတော့ကဘာ30မှာတစ်စုပွင့်တွက်လိုက်လို့ကဘာ30တစ်စုဆိုတော့29ကဘာတရားကိုမပွင့်ဒါကတော်တော်များပါသေးတယ်တခါပြန်အဲဒီလိုပဲကဘာရာနဲ့ထောင်နဲ့ပေါင်းနဲ့သိန်းနဲ့သားနဲ့ရှိပြီးတရားမပွင့်တဲ့ခါတွေရှိတယ်ဘာလို့လဲမပွင့်နိုင်လို့ဆိုတရားဖြစ်အောင်ကြည့်ရတဲ့တောင်ကလည်းနဲတာမဟုတ်ဘူးอืมနေတော့ပြန်ဘုရားလုံးနေပေါ်ပါတယ် ဆရာတော်နေပေါ်ပါလေဒီဆရာဘာသာမှာဆရာတော်နေတော်မြတ်မဟာယာနဆိုရင်တော့သူတို့ကအကုန်လုံးဆရာတော်နေလို့ရတာပဲဆရာတော်နေအကုန်လုံးဆရာပြန်ပြင်ရမယ်လို့ပြောတယ်သူတို့စာထဲမှာဆိုရတယ်ဆရာဘာသာကယဟနာဖြစ်ရုံနဲ့ကိစ္စကြီးရဲ့ဆိုတာမပြည့်စုံနေဘူးတဲ့သူကဆိုတယ်သစ္စာဗုဒ္ဓဖြစ်ပြီးတော့ကိစ္စကြီးရဲ့ဆိုတာမပြည့်စုံနေဘူးတဲ့ သမ္မာသမ္ဗုဒ္ဓဘုရားကိုဖြစ်အောင်ပါသမ္မာသမ္ဗုဒ္ဓဘုရားမဖြစ်သေးတဲ့ကာလပါတော့။ဒါမျိုးကိုဆင်းရဲကလုံးဝမလွတ်မြောက်သေးဘူး။သူတို့ကဒီလိုဆိုရဲ။ဒါပေမဲ့လို့ဘတ်တော်ရီစိစ္ဆာပြလိုက်ပြီးတော့ကာယဝရရဲ့စိတ်ကနူးညံ့တော့ဘတ်တော်ရီအလိုလိုက်ပြီးတော့အရာတဖို့ရောက်ရင်လည်းကိစ္စပြီးတယ်။သိစကဘုရားပြင်ရင်လည်းကိစ္စပြီးတယ်လို့ဘုရားကအလိုလိုက်ပြီးချော့မော်ပြီးတော့ဟောထားတာတဲ့။ အဲရဟနာဖြစ်ပြီးသစ္စာဘုရားဖြစ်ပြီးတဲ့အခါဘုရားအလောင်းကိုပြန်လို့အောင်ပါတော့ဒီလိုဆိုတာကိုသူတို့သူတို့ကြားနေရဒီလိုဆိုရဲအဲသူတို့လည်းတရားကျင့်နေတာခုလည်းဒီအကုန်လုံးဘုရားအလောင်းတွေယောက်ျားရောမိန်းမရောအကုန်လုံးသူတို့ကတော့ဘုရားအလောင်းတွေပဲဘုရားဖြစ်ကိုသူတို့ကသိတော့ပြီးတော့ကျင့်တာဘယ်တော့ပွင့်ရမယ်တော့မပြောတာဟုတ်ဒီဘုရားရတော့ပွင့်မဲ့ကာလဘယ်တော့ရောက်ဝေးပဲလည်းတော့ပြောတာပြီးတော့သူတို့သူတို့မဟာယာနမှာခရပြစ်ပြီးတော့လည်းနိဗ္ဗာန်ကိုတပါးတည်းဝင်ရသေးဘူးလေဒါလည်းပါသေးတယ်တတ္တဝါတွေနဲ့ တပြိုင်နဲ့ဝင်ရမှာလေတပါးတည်းဝင်သွားရင်ဒီကိုကောင်းကြတယ်ဆိုတဲ့အမြင်မျိုးရောက်တာပေါ့လေဒါတရားဖြစ်ပြီးတဲ့နိဗ္ဗာန်ဝင်ရတယ်အဲ့ဒီတရားဘယ်နာသွားနေလဲပြောတာဘုန်းကြီးသစ္စာကြည့်တယ်ဆိုတော့ကိုသဘာဝပဲကြလာတယ်သူတို့ယူထားတာသဘာဝစပြီးတော့ဘယ်လိုပုဂ္ဂိုလ်ကဒီလိုစာရေးထားခဲ့တယ်လည်းမသိပါဘူးနောက်ပုဂ္ဂိုလ်တွေကတော့ဟုတ်ယုံကြည်နေကြတာစာကတော့မာယာနာစာတွေကအဲ့ဒါရောပြိဋိနိဗ္ဗာန်စာပြိဒနာနှစ်ပေါင်း500ကျော်မှဖြစ်လာတာဆိုလို့ အဲစတယ်ကမရှိသေးဘူးသူကလည်းနောက်ပုဂ္ဂိုလ်တွေရေးနေတာဟိန္ဒူတွေကဘုရားဘာသာတရားတွေသိအောင်လို့ရေးတယ်လို့လည်းဆိုတာပဲအနိကအနိကတော့ဟိန္ဒူတွေကသာသနာတဲ့ညာလို့ဝင်ပြီးညာလို့ညာလို့ပြီးတော့သူတို့ကြတော့မထေကြီးဆရာတော်ကြီးဖြစ်နေမှာပေါ့အဲဒီကနေသူကကြားနေပြုတ်ထားကြတာလေဘုရားဘာသာတရားတွေသိအောင်လို့အနိကအနိကကြားကပြောတယ်ဘုရားစတယ်ကလည်းတဲမယုံအနိကအနိကသာဒီပြင်ခိုင်းကနာတွေနှိမ့်တန်နဲ့တူပါရဲ့တော့အောင်မယ်နောက်တော့မဟာယာနာကြားစာတွေရှိတော့သူကဟုတ်ပုံရတယ် အဲဒီလိုပုဂ္ဂိုလ်တွေကရေးထားတယ်ဟောရတယ်မဟုတ်ပြုတ်တယ်ရေးထားတယ်အဲဒါဘုရားပြပြီးတော့သူကနိဗ္ဗာန်မဝင်ရသေးဘူးလေသူကပြောတယ်အားလုံးသတ္တဝါတွေအကုန်လုံးဘုရားဖြစ်ပြီးမှဒီကြိမ်နဲ့ဝင်ရမှာဆိုတာဒါဘုန်းကြီးတွေပြောပြောတင်းလို့မရဘူးဟောလို့လို့ဒီပြင်သတ္တဝါတွေထားပါအောင်လားလူပုဂ္ဂိုလ်တွေအရင်ကိုတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေအများကြီးတာပဲအဲ့ဒီပုဂ္ဂိုလ်တွေဘယ်တော့ညာပွင့်မလဲမသိဘူးမသိတော့ပဲဘိုးတော်ဥပ္ပယတက်ကဟိုတင်းပြောတာလို့ဟောမကြီးမတင်ရတကြီးရောက်တာ တကောင်ရတာလည်းဆိုတော့ဘုရားဝိင်္ဂရတယ်ဆိုတော့ဘုရားဆရာလောက်ဘုရားစုပါတော့ဘုရားလောက်ဖြစ်တော့သူကမကြခင်ပွင့်အောင်လည်းပါသူကပါရမီတွေဖြည့်ပြည့်ပြီးတော့အထုတ်အဲဒါကတကောင်ရလာတယ်ဆိုတဲ့ဘယ်နဲ့ရလာတော့ဆိုတော့အလူ900ရတာတော့เนี่ยလူ2ယောက်အရက်မူးတဲ့လူ2ယောက်ဗန်ကြထိုးပြီးတော့ကနေတာသူကြားခဲ့လို့ပြောတယ်ဘယ်နဲ့ကြားခဲ့အလူ900ရင်းမာတဲ့ရိတ် အဲတရားရှင်နဲ့တရားလောင်းရင်းမှာအရင်မှာတစ်ချိန်ရှိတယ်။ဒါကသင်တိုင်းပွင့်ရမယ်။အဲဒီကနောက်တော့မှအနု900ဆိုတဲ့တရားလောင်းပွင့်ရမယ်။အနု900ရင်းမှာတဲ့နောင်လာ7000ဆရာပေါင်းကွဲ့အဲဒီကနောက်လည်းပဲဘုရားတော်ဆို7000ရှိသေးတယ်။ဆို7000တော့ဒုနှစ်ယောက်ကွဲ့ရတဲ့ဓမ္မတွေအဲ့ဒီ7000တော့သူတို့ဘုရားပွင့်မှာဒုနှစ်ယောက်ကွဲ့ဒုနှစ်ယောက်တော့ခင်ကြီးပေါက်ကွဲ့အဲ့ဒီခင်ကြီးပေါက်ဆိုတာလေဘုရားပြည့်အောင်လို့ပြောတယ်သိပြီရှင်းတယ် အဲဒီသူကြောင့်ဘွားမှာသွားပြီးတော့ဒီအယဘူးသမားတွေကဆွေကြတာလေဒါခင်ကြီးပေါက်ကကြားတယ်စဉ်းစားအင်းအနု900ရင်းပါကြီးဆိုတာငါရှိကပွင့်မယ်ဘုရားတော်ကြီးအများကြီးပဲနောင်လာ7000ဘုရားပေါင်းဆိုတော့တော့ဘုံကြားရတာငါတော်တော်နဲ့မပွင့်ရတယ်အဲဒီကနောက်ဆို7000တော့ဒုနှစ်ယောက်ွယ်ဆိုတော့အဲဒီ7000တော့ဒီရေသမားတယောက်တော့ပွင့်အောင်မယ်ဆိုတော့တို့ရှိကပွင့်မယ်ဘုရားတော်နောင်တော်တွေကအခုတည်းက မူတော့မေ့လို့ရှိတယ်ငါတော့တော့ပွင့်ရမှာမဟုတ်ပါဘူးဆိုပြီးတော့အဲဒီမှာဟိုတဲ့လူထွက်တယ်လို့ဆိုတာပဲသူကတရားတော်ထွက်တော့အဲဒီလိုပြောအဲဒီလိုပြောတော့ဘောရဝိကလည်းဆိုရအေးဒီလိုဆိုလို့ရှိရင်ခင်ကြီးပေါ့လေထွက်အောင်မှဆင်းပါသူလည်းရတော့ဝေးသေးတာခင်ကြီးပေါ့တော့ကြပါသူကကိုရပါလို့ဖြစ်နေတာလို့ဆိုအဲ့ဒီလိုဖြစ်တယ်အဲ့ဒါလည်းပဲဘုရားဟိုလောကမှာရှိတဲ့တော့လူတွေတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေပဲအချိန်များပြန် မရဖြစ်မယ်မသိမရတာတွေအကုန်လုံးကတည်းကဝင်ရမယ်ခဲတာပေါ့လူတွေပြင်းတိရစ္ဆာန်တွေဆိုတာအများကြီးပဲပို့ကုန်ပြီဘာလဲဘာမှအသိမရှိတဲ့အကောင်ကြီးအများကြီးဒါတွေအကုန်လုံးမရဖြစ်ပြီးမှအကုန်ဝင်ရမယ်ဆိုတော့အရင်ကပွင့်နေတဲ့ဘုရားတွေဘယ်သွားနေရမှမသိစဉ်းစားလို့မရဘူးလားမာယာနောက်ပါလားတော်တော်မဟုတ်တဲ့ဝါဒပဲဆိုတာမဟုတ်တဲ့ဝါဒအဲဒီလိုဘုရားအလောင်းတွေကတော့များတာပဲဒါတော့ဒါရင်လည်းပါရမီဖြည့်အောင်ပါရမီပြည့်အောင်လို့ဖြည့်ကျင်နိုင်တဲ့ တရားတော်ကသူကနဲလို့ဒါကြောင့်တရားတွေပွင့်ပွင့်ခဲ့တယ်တဲ့ဂရာစီဂရာစီတရားတစ်ခါမှတော့လောကီလောကနဲ့တထာဂတမြတ်စွာဘုရားတို့ဒီဥပိသံဒီပွင့်ထွန်းဘဝတော်မူလာကြတော်မူ။ဘာနဲ့တူတယ်ဆိုရင်မိုးမောင်ကြပြီးမိုးရွာနေတဲ့အခါမှောင်ကြီးမဲတဲ့ခါကြံလဲလျှက်ရုံနဲ့တက်တယ်အဲ့ဒါလိုပဲဒါတောင်မှဒီဥပမာတောင်မှလျှက်ရုံကအလက်များကောင်းများပါလေဦးမယ်။ တရားဆိုရတဲ့ခဏခဏဆက်သက်တာကလက်တယ်အဲကဘာမှာဘုရားပွင့်တယ်ဆိုတာအမှန်ကိုနဲပါတဲ့အဲဒီတော့ဘုရားပွင့်တော်မူတဲ့အခါအမှန်ရခဲ့တယ်အဲဒီလိုရခဲ့တဲ့မြတ်စွာဘုရားကပွင့်နေပြီတဲ့ဤဓာဤလောက၌ဤဓာလောကဤလောက၌တာတာကတော်မြတ်စွာဘုရားသည်အရာစကြည်တော်ဂုဏတော်နဲ့ပြည့်စုံတော်မူသောဂုဏတော်ကိုယ်ပါရပြည့်စုံတော်မြတ်စွာဘုရားသည်လောကီလောက၌ဥပါဏောဟောတိဖွင့်ထွန်းဘဝတော်မူလာလေလာခြင်းသည် ဓမ္မောသာတတိဒီဩပဒမိကောပရိနိဗ္ဗာနိကောသံဃောရဂာမိသတ္ထာဂတဘူရီတော်ဩပဒမိကောမိလေသာငြိမ်းခြင်းကိုပြုတာဖြစ်စေရသောပရိနိဗ္ဗာနိကောသင်္ခါသိငြိမ်းခြင်းကိုဖြစ်စေရသောသံဃောရဂာမိသစ္စာလေးပါးကိုဖောက်ထွင်း၍သိနိုင်သောအရိယာမဲ့သို့ရောက်စေရသော ကထာရပွေရီတော်သုကတပွေရီတော်မြတ်စွာဘုရားဟောကြားတော်မူအပ်သောဓမ္မောသတရားကိုဤဒေဝီယတိဟောအပ်၏မြတ်စွာဘုရားဟောတဲ့တရားလည်းဟောနေပြီဘုရားကိုယ်တော်ရင်ဟောတာလည်းရှိနေမယ်အဲမြတ်စွာဘုရားဤတတိပဲဆက်ဆက်ဟောနေတာလည်းရှိတယ်အဲဒီလိုတရားဟောနေမယ်ဘယ်လိုတရားလဲဆိုတော့ပါသမီတော်ကိတိသာရင်းစေနိုင်တဲ့တရားသာမန်ဒါနသီလ ကိုယ်တော်ရဲ့အကျိုးလေးရပြီသူချမ်းသာတာချမ်းသာလည်းရပြီဒီလိုတရားမဟုတ်ဘူးတဲ့ဩကသနိကောကိလေသာငြိမ့်စေနိုင်တဲ့တရားလည်းဟောနေပြီကိလေသာငြိမ့်စေနိုင်တဲ့တရားဆိုတာခုဒီကယောဂီတွေတရားအားထုတ်နေတဲ့တရားမျိုးတွေပဲအဲဝိပဿနာတရားတွေပဲဒါတွေဓွား၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာနေရှုရဖြစ်တိုင်းဖြစ်တိုင်းယုံနာနေကိုရှုရင်အဲဒီဖြစ်တိုင်းဖြစ်တိုင်းယုံနာနေစပြီးတော့ကိလေသာတွေငြိမ့်တယ် မြင်တာရှုလိုက်မြင်တာဖြစ်ပြဲသွားမမြဲဘူးသိလို့ချင်းအဲ့ဒီမြင်တာနဲ့စပြီးတော့လောဘဒေါသမောဟကိလေသာမဖြစ်ဘူး။ကြားတာရှုရင်လည်းဒီလိုငြိမ်းတာပဲ။နာနာရစားတာရတွေ့ရှိတာ၊တွေးတာ၊ဆန္ဒဆိုင်တာ၊ထားတာလှုပ်ရှားတာဖြစ်တိုင်းဖြစ်တိုင်းကိုယ်မူရာတွေရှုအဲ့ဒီကိုယ်မူရာတွေနဲ့စပြီးတော့လည်းလောဘဒေါသမောဟကိလေသာမဖြစ်ဘူး။သိကုစဉ်းစားမှုကြာသိမှုတွေရှုအဲ့ဒါတွေဒီတိုင်းဒီတိုင်းရှုဒီတိုင်းဒီတိုင်းလောဘဒေါသမောဟတွေငြိမ်းတယ်။ ဝေဒနာတွေရှုဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာတွေအဲဒီဝေဒနာနဲ့စပြီးတော့လောဘဒေါသမောဟမဖြစ်ဘူးကိလေသာငြိမ်းတာပဲအဲဒီကိလေသာငြိမ်းချောင်းတရားတွေဟောနေပြီသူသတိသာတရားများတယ်ပေါ့သတိသာလုံးမှလာတဲ့တရားများတော့ဘာပါသမီးကကိလေသာကိုငြိမ်းစေရသောဓမ္မောသတရားကိုလည်းဒေတိယတိဟောအာဟောနေပြီတဲ့တရားလည်းဟောနေပြီတရားမဟောတဲ့ခါလည်းရှိတယ်တရားမပွင့်တဲ့အခါရှိတယ်တရားပွင့်ပြီပညာတော်လည်းတရားမဟောသေးတဲ့ခါလည်းရှိတယ် မြတ်စွာဘုရားပွင့်ပြီးခါစားက40နဲ့9ရက်ပတ္တပတ္တ40နဲ့9ရက်အတွင်းမှာတရားမဟုတ်49ရက်ပြီးတော့လည်းတရားဟောမယ်လို့ဆင်ခြင်တဲ့ခါကျတော့လည်းတရားနာတဲ့ပုဂ္ဂိုလ်ကတက်လျော်တဲ့ပုဂ္ဂိုလ်မရှိသေးလို့မဟောရဘူးဝါဇုလားပြင်မှာဟောရတယ်သုံလားပြင်ကဘုရားဖြစ်လာတာနေုံလားပြင်ဝါဇုလားပြင်ဆိုနှစ်လကြာတာပေါ့အဲရက်ပေါင်း59ရက်တော့ရှိပါလိမ့်မယ် အဲဒီရက်ပေါင်း59ရက်အတွင်းဘုရားတော်ဖြစ်နေတယ်တရားမဟောသေးဘူးအဲ့ဒီအတွင်းကသိသွားတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိမှာပေါ့ဒီနေ့ဒီနေ့ဆိုလူတွေအများကြီးနေတာပဲအဲဒီအတွင်းကတရားနာပဲသိသွားတဲ့ပုဂ္ဂိုလ်တွေဒါရှိမှာပဲအဲဒါတရားနာတယ်ဆုံးရှုံးသွားတာသိနိုင်တယ်အခုတော့တရားဟောနေပြီတဲ့မြတ်စွာဘုရားဟောနေပြီတဲ့ဒါနဲ့သက်ကြတရားကစပြီးတော့ဒီသာသနာမှာဟောတယ်အဲမြတ်စွာဘုရားလက်ထက်ကလည်းယဟန်တော်တွေလည်းဟောဘုရားပြိဋိနိဗ္ဗာန်ဆံသွားပြီးတော့လည်းပဲယဟန်တော်တွေအစ်စ်ဟောလာခုတည်းက ဟောသတမိကောကိလေသာငြိမ့်စေတာကိလေသာငြိမ့်ဟာဟောတဲ့တရားတွေဟောနေပြီတဲ့ဒီတရားတွေခုနားနေကြဆန္ဒကကောင်းလို့လားသတိနိဗ္ဗာန်ကိုဆရာတာတဲ့ငြိမ့်တဲ့နိဗ္ဗာန်တော့ရောက်စေရတဲ့တရားပဲဒီတရားအဲလူချမ်းသာနာချမ်းသာတွေရရုံနဲ့မဟုတ်ဘူးနိဗ္ဗာန်ရောက်စေရတဲ့တရားတွေဟောတယ်သံဘောရဂာမိအရိယာမေရောက်စေရတဲ့တရားတွေဟောတယ်အဲ့ဒါတထာဝေတနာသုကတပွေရီတော့ မြတ်စွာဘုရားဟောတဲ့တရားပဲတဲ့ဘုရားဟောတရားပဲကိုယ်ပိုင်ညာနဲ့သင်္ညာမြညာတွေဟောတဲ့တရားမဟုတ်ဘူးတဲ့သူကအဲကိုယ်တိုင်တွေ့တဲ့တရားကိုပြီးတော့ဟောရတဲ့ကျေးဇူးကိုကိုယ်တိုင်တွေ့တဲ့တရားဘုရားဟောတဲ့တရားနဲ့တိုက်လို့ရှိရင်တော့လေကောင်းပါလေမှန်မှမှန်တယ်လို့ဆိုရပါတယ်ဘုရားဟောတဲ့တရားနဲ့မတိုက်လို့ရှိရင်တော့ကိုယ်တိုင်တွေ့ပြီပဲသူတိုင်းတွေ့တိုင်းကောင်းတာမဟုတ်ဘူးကိုယ်တိုင်တွေ့ဆိုတာလည်းရှိတာပေါ့ကိုယ်တိုင်တွေ့တယ်ကောင်းတာတွေ့တာလည်းရှိမကောင်းတာတွေ့တာလည်းရှိဘုရားဟောတဲ့တရားနဲ့ညီတာလည်းရှိမညီတာလည်းရှိ တရားဟောတဲ့တရားနဲ့မညီရင်တော့ကိုယ်တိုင်တွေ့တယ်တကားပဲကိုယ်တိုင်တွေ့တယ်ဘုရားသာသနာပြင်တတ်တာပုဂ္ဂိုလ်တွေလည်းသူတို့လည်းသူတို့လိုက်တရားလေးပါတယ်ရှိတတ်ပါတယ်ဟိန္ဒူတွေမှာသင်ရှိတဲ့ယောဂယောဂနဲ့ယောဂီတွေမှာအထုံးသူတို့လည်းကိုယ်တွေရှိပါတယ်ဒါပေမဲ့သူတို့တွေ့တဲ့ကိုယ်တွေကတရားဟောတရားနဲ့အညီတွေ့တာမဟုတ်ဘူးဒါကြောင့်အဲဒီဥစ္စာတွေကတော့ကိုယ်တွေဆိုပေမဲ့လည်းဘုရားသာသနာမှာတော့အဲအထုံးမဝင်ပါဘူးကျိုးမမြောင်းဒါကြောင့် ဘုရားသာသနာတော်တွင်လည်းကိုယ့်အကိုအားထုတ်ခင်ဗျာမြညာလေးအားထုတ်ပြီးတော့ကိုယ်တိုင်တွေ့ထားတယ်ဆိုပြီးတော့ဟောတာတွေကတရားဟောတဲ့တရားနဲ့ညီမကောင်းတယ်မညီလို့ရှိရင်အဲ့ဒါတွေကတန်ဖိုးမရှိဘူးဘုရားသာသနာတွေနဲ့ကြောင်းမြန်နဲ့ဖြစ်နေတာအဲအခုတရားကဘာတရားလို့သတ္တရတာပွေရီတော်မြတ်စွာဘုရားသုဒ္ဓပွေရီတော်မြတ်စွာဘုရားဟောကြားသောဓမ္မတရားဓမ္မသာတရားကိုလည်းဒေဝီယတိဟော၏တရားလည်းပွင့်နေပြီဘုရားဟောတရားကလည်းဟောနေပြီသ သာသနာတော်ထွန်းကားနေတယ်သာသနာထွန်းပါနေတယ်ဆိုလိုပါတယ်အဲဒီတော့သာသနာတော်ထွန်းပါနေတဲ့အခါမှာအရင်စာပုဂ္ဂလဤပုဂ္ဂိုလ်ဒီနိနိယဥပပါဏငရဲနိုင်ဖြစ်ပြီးဟောတိဖြစ်ပြီးဒီပုဂ္ဂိုလ်ကလည်းငရဲကြနေတယ်ဒိဋ္ဌေယံတော်အယံဤဘုရားသာသနာထွန်းပါစေနိုင်ငရဲတို့ကြနေခြင်းသည်ဓမ္မစရိယဝါသာယမြတ်သောအကျင့်ကိုအကျင့်သုံးခြင်းဟာအခဏောခဏမဟုတ်သော အကနောခဏမဟုတ်သောအာတမယောအချိန်ခါမဟုတ်သောကာလပေ၏ဒါအဲရဲကြနေလို့ရှိရင်မြတ်စွာဘုရားသာသနာတော်ထွန်းပနေတဲ့အခါရဲကြနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အတွက်ဟောတယ်ဘယ်ရင်ပုဂ္ဂိုလ်တွေပြောတာမဟုတ်သူ့အတွက်သူ့အတွက်အချင်းဓမ္မစရိယဝါဒမြတ်သောချင်းပြင့်မို့ရာမြတ်သောချင်းဆိုတာအရိယာမဲအချင်းဘူဝိပဿနာချင်းပဲဝိပဿနာချင်းဒီဝိပဿနာချင်းတဲ့ကအရိယာမဲဖြစ်တာအဲဝိပဿနာကပုဗ္ဗဘာကမဲ့ခေါ်တယ်သိဖို့ အရိယာမဲ့ခြေသားဖြစ်တဲ့မဲ့ခြေသားဖြစ်တဲ့မဲ့ကိုကျင့်လို့ပြည့်စုံတဲ့ခါကျတော့အရိယာမဲ့ဖြစ်ရှင်မဇိယဝါဒယမြတ်သောခြင်းကိုကျင့်သုံးခြင်းဟာပထမောရှိဥစွာသောအခဏောခဏမဟုတ်သောအတမယော အချိန်ခါမဟုတ်သော ကာလပါပဲ။ဒါညာတော်ချင်းရှင်သုံးမှုရခွင့်ခါမဟုတ်တာတခုပဲတဲ့အခဏအတမယရပြည့်အပြည့်ဖြစ်ပါတဲ့ကတပါးပဲ။အဲ့ဒါကြီးအများကြီးပေါ့လေ။ အခုဘောရမြတ်စွာဘုရားပွင့်လာအဲကဆုံလာခြင်းနဲ့လွန်ခဲ့တဲ့နှစ်ပေါင်းနှစ်ပေါင်း2500နဲ့14နှစ်ကပြိဋိမဆံခဲ့တာအဲဒီထဲမှာ80ထပ်ထည့်လိုက်အဲ80ကို45ထပ်ထည့်45ထပ်ထည့်လိုက်တော့အဲ40နဲ့50နဲ့9ပေါ့2550နဲ့9ခုမြောက်59ခုမြောက်နှစ်ကသုံလာရင်မှာဘုရားပွင့် တရားဝင်ပြီးတော့ဝါဆိုလာကြီးကနေပြီးတော့ဒီနေ့ကြတရားဟောအဲဒီကစပြီးတော့မြတ်စွာဘုရားတရားတွေဟောလာတာအခုတည်းတည်းပေါ့။နောင်လည်းသာသနာမကွယ်သေးမချင်းဟာမြတ်စွာဘုရားတရားတွေကဟောနေကြမှာပါပဲ။ဒါပေမဲ့လို့ခုနပြောတဲ့ဩဘာသမီကောကိလေသာငြိမ့်စင်နေတဲ့တရားနိဗ္ဗာန်ရောက်စင်နေတဲ့တရားအရိယာမဉ္ဇဉ်ရောက်စင်နေတဲ့တရားအဲဒီလိုတရားမျိုးတွေဟောနေပြီ။အဲဒီအတွင်းမှာရဲရောက်နေတဲ့ပုဂ္ဂိုလ်တွေအများကြီးနေမှာပေါ့။အများကြီးနေတယ်လို့တန်ရဲရောက်နေတဲ့ပုဂ္ဂိုလ်တွေ ။အဲဒီကလည်းသိကြပါနဲ့။အကုသိုလ်ကများများလည်းဆက်ကဖြည့်ကြီးပဲသူကတန်တန်ကြီး။အများကြီးနေမှာပေါ့ဟိုရှိရဆရာတဲ့ကလည်းအဲကြောင့်ကလည်းငရဲကြနေတာလည်းရှိနေ။အဲဒီကနောက်လည်းပဲဘုရားပြိဋိဘံစံပြီးတဲ့နောက်လည်းသာယကဝစီကနေမသိမြော်လာရည်တဲ့ပုဂ္ဂိုလ်တွေပေါ့ရှင်လူရဟန်းတွေအကုန်လုံးအဲဒါတွေငရဲကြနေအများကြီးမှာပဲလား။မနောကနဲ့ကြတာလည်းရှိမှာပဲ။အခုတည်းတည်းဒါတော့ကြတာလည်းရှိမှာပဲ။ အခုလောလောဆယ်ဒီမနေ့တနေ့ကဒေဝီကြတာလည်းရှိမှာပဲလေဥစ္စာကတော့ဒီနေ့ဒေဝီကြတာလည်းရှိမှာပဲအဲနေ့ပြန်ကတည်းကဒေဝီကြမဲ့ပုဂ္ဂိုလ်ရတယ်ရှိအောင်မှာပဲလေဥစ္စာသိကြစဉ်းစားကြည့်လို့ရှိရင်အဲ့ဒီစီနဲ့မပါဘူးလို့ရေးကြည့်တယ်ရည်ရည်စီပါတယ်ရည်ရည်စီပါခင်ရပါလို့ဩဃာတာဘုရားကြီးကိုယ်တိုင်ပါတယ်ရည်ရည်စီပါခင်ရပါလို့ဤသူတော်ညတ်သူတောင်းလုံတဲ့ကတော့ခင်မှာမဟုတ်ဘူးအဲဒီရည်ရည်စီပါတဲ့ ရောက်စေတတ်တဲ့အကုသိုလ်တရားတွေကင်းမှဖြစ်မှာအကုသိုလ်တရားတွေကာယကံဝစီကံမနောကံဒုတက်ကျပါလိမ့်အဲ့ဒါတွေကင်းဖို့အရေးကြီးတယ်အဲ့ဒါရှင်ရင်းအောင်လို့ဝိပဿနာတရားအားထုတ်ဖို့ရတယ်အရေးကြီးတယ်ဝိပဿနာတရားအားထုတ်လို့အရိယာမဉ္ဇဏ်ပညာရောက်ရတဲ့သေချာပြီအဲ့ဒီမြောက်တော့မှဝိပဿနာဉာဏ်နဲ့ဖြစ်နေရင်လည်းတော့အကြပါပြီထောက်ကြရရနေပါအဲ့ဒါအရေးကြီးပါတယ်အဲဒီလိုမဟုတ်လို့အကုသိုလ်ဒုစရိုက်တွေကများနေလို့ရှိရင် အဲ့ဒါအခုလူဖြစ်နေပေမဲ့လည်းတော့ကြပဲစိတ်သိမှမသိဘူးအဲ့ဒီတဲ့ခါကာလမှာရင်းစားပုဂ္ဂလနေရဥပပါဏဆိုရဲရင်းစားပုဂ္ဂလဤပုဂ္ဂိုလ်ဒီနေနေရဥပပါဏငရဲနဲ့ကြာရောက်နေပြီဟောဒီဖြစ်ဒီဒေသနာရနေငရဲကြာရောက်တရားအထုတ်ခြင်းပါလေဆိုတော့ဘယ်အထုတ်ခင်ရတော့လို့အဲလူပြည့်တဲ့တော့တရားတော့ကြားနာရပါရဲ့တရားလည်းအထုတ်ခြင်းပါရဲ့အကြောင်းမြင်လို့အာမထုတ်ခဲ့ရဘူးအခုတို့လူတွေကအကြည့်လို့ရှိရင်ဘယ်ရကြပါနဲ့အခုတို့လူတွေအာမကြည့်တဲ့ပုဂ္ဂိုလ်တွေကိစ္စမရှိပါဘူးသူတို့ လူဘတဲ့ရင်လူရင်နဲ့ထဖြစ်မယ်နတ်ပြည်ရင်နဲ့ဖြစ်မယ်အဲ့ဒါနောက်ဘဝကျင့်မယ်ဆိုကျင့်နိုင်ပါလေညော်လေးကြနည်းနည်းရှိပါလေဒါတောင်မှသိသိမချဘူးနောင်နာရှိသေးတယ်ဟိုဏိဒမေတ္တာရိတိတို့ဘာလို့ကရှိသေးတယ်အဲဒီတော့အားဖြင့်နေလို့ရှိရင်လည်းအဲမြတ်စွာဘုရားကြီးတရားမကျင့်နိုင်ညာရည်ရည်ရှိပါလေရောက်တော့မှရည်ကြည့်တဲ့ကွာရည်ရှိပါတော့ရည်ကြည့်ပါလေငါလည်းသိပြီးတော့သံဃာတရားလည်းပွားယခုမိမိတို့အားထုတ်နေတဲ့လက်ကြည့်တရားလည်း အဲလေးလေးနက်နက်ထက်တဲ့တန်တာနဲ့အားထုတ်နိုင်အောင်နည်းနည်းတွေကညာကြီးစေပါတရားကနေခေါ်ရတယ်စတယ်အဲဒီတော့ကျဲပြီးမှတော့မဟုတ်သေးပါဘူးအဲဆောင်းမကလေးဆိုပြီးနည်းနည်းဆောင်းမအရင်လေးလျှောက်ပြောင်းတော့ပါဠိတွေကဒီဒီတော့ရွတ်အောင်လို့ပါဠိတွေကဒီညိုကြကောင်းပါလေဖရာပွင့်ခါမရေရွာနဲ့စိတ်ဓာတိရေအဟိတ်ဖရာ တာပိသံယုံနာမယောဓမ္မလောနေမဟောတရားသိဟိတဟုจิตပါရပြေဒေါငါဖြစ်သည်ခုခေကြုံရခံကောင်းလာသည်ခနာကိုယ်မြောက်ပေသည် အဲဘုရားပွင့်နေလို့မြတ်စွာဘုရားတရားတွေလည်းဟောကြားနေတယ်အဲ့ဒီအတွင်းမှာအရေးရောက်နေလို့ရှိရင်ဓာတ်ပစ္စည်းပါတပါးပဲဟောကရှင်းပြတာပါလေအောက်ရှင်းပြတာလည်းနားလည်ပါလိမ့်မယ်ဘုရားပွင့်စေဘုရားသာသနာတော်ဆုံးပါစေဘုရားပွင့်စေဆိုဘုရားကြည်တော့တာမဟုတ်ဘူးဘုရားသာသနာမကွယ်သေးရင်ဘုရားပွင့်စေလို့ဆိုရတယ်ဘုရားပွင့်စေဘုရားသာသနာတော်ဆုံးပါစေ၌ ရဲတော့ရောက်နေခြင်းရဲတော့ရောက်နေတဲ့ပုဂ္ဂိုလ်အတွက်ဒါရရှိတယ်ပါပဲမရောက်တဲ့နေရာရောက်ပြီးဒီတစ်ပါးပါရပြတယ်အဲဒီရပြကအရဲမှာရောက်နေတဲ့ပုဂ္ဂိုလ်တွေဆရာလက်ထက်ကလေးကရောက်လာတယ်ရှိမယ်ရပြိနေမှာစာပြီးတဲ့နောက်လည်းပဲဒီဘာလုံးကမနေပါဘူးရောက်မဲ့ပုဂ္ဂိုလ်တွေကတော့များပါလိမ့်မယ်နော်အခုလောလောဆယ်မှာလည်းရှိတာပဲမနေ့တနေ့ကလည်းရှိမှာပဲဒီပြီးရောက်တာဒီနေ့လည်းဒီရောက်ရှိမှာပဲဒီလိုပါလည်းမနေဘူးရှိမှာပါပဲ ဟိုနဲ့တိုက်ကြခိုက်ကြသကြဆက်ကြအဲ့ဒီဒီသက်တွေဒီရဲရောက်ခုရကအမှန်နိစ္စပါတယ်လို့အဲနဲ့ကျင်တဲ့ဘက်စသည်ရောင်းဝယ်ပုဂ္ဂိုလ်တွေလည်းကြုံပါပဲအဲ့ဒီကမပါဘူးအရေးကြီးတယ်ဒီကမပါဘူးဟိုရောက်ပြီးတဲ့ပုဂ္ဂိုလ်တွေသူကလည်းရောက်တာသာမရောက်သေးတဲ့ပုဂ္ဂိုလ်တွေကမရောက်ဘူးလားအရေးကြီးတယ်လို့အရေးကြီးတယ်ပြုပြင်ရင်လည်းရပါတယ်မြတ်စွာဘုရားလက်ထက်တော်ကသူ့ဇမနာတာဆိုတဲ့အားလုံးကြောက်ကြောက်တဲ့ပုဂ္ဂိုလ်တွေများပါတယ် ရောက်တဲ့ပုဂ္ဂိုလ်တွေနဲ့ကမရောက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေတယ်တို့ရုပ်တယ်ပြောသူယမနာကနာသမီးအချွေရာနာသမီးတွေတစ်ထောင်ရှိတယ်လို့ဆိုရဲနာသမီးမှာတော့အဲဒါနာနဥယျာဉ်နဲ့ကျော်ဝဲခံရသွားပြီးတော့ဘာမင်ဘောကပန်းနေခုပြီးတော့ပန်းကုန်းတဲ့ပုဂ္ဂိုလ်ကကိုးပန်းကုန်းပြီးတော့အဲသူတို့နာသားကြီးကိုမြင်စင်းသူတို့အလောက်ကလည်းကြည်ပဲတာကိုပြီးတော့ဒါပဲသူတို့မှအလောက်ပဲသူကပြောစရာပဲ ။ဘာငင်ပေါ်တက်ပြီးခူးတဲ့နာသမီးတွေကလည်းအောက်ကနေပြီးခူးရကြပါတယ်တဲ့ဒီလိုဒီကုန်းနဲ့ဒါပဲမဲ့လို့သူတို့လည်းပြောလို့စိတ်မဲ့ပေါ်တက်ပြီးတော့ခူးရတယ်ဆိုတာကိုရှင်းကြော်ကြော်နဲ့အဲ့တော့ပါးလေးတဲ့ကွန်းခူးရကောကတခြင်းဘယ်နှပုတ်ဆိုပြီးမှခူးမှမမကြည့်လဲဆိုပြီးတော့ပြီးနေမှာမဟုတ်ဘူးလားသူပြောနေတယ်အောက်ကကောက်တဲ့ပုဂ္ဂိုလ်ရဲ့ပန်းကောက်တဲ့ခြင်းနဲ့ဆိုရင်တော့မကုန်းတဲ့ပုဂ္ဂိုလ်နဲ့ခြင်းနဲ့ဆိုရင်ကိုလုံကြတာပေါ့နာသာကြီးပြင်ခြင်းအဲဒီတင်တဲ့ခါကာလမှာလဲအဲဒီမှာအရှင်တွေပါရေဆိုပြီးတော့ ပန်းတွေပါလေကုန်ပြီလှပါတင်ပြီးတော့ပေးအဲဒီလိုလုပ်နေပန်းမင်ပေါ်တက်ပြီးပန်းကုသနာသမီး900ကတန်တိတ်သွားတန်တိတ်သွားတော့ဝိမာနတာစဉ်းစားတယ်ပန်းမင်ပေါ်ကသာသမီးတွေဘယ်သွားကြပါလိမ့်မလို့ဘုံမိမာများပြန်သွားကြလေသလားဘုံမိမာသွားကြည့်လို့လည်းမရှိဘူးတခြားနေရာများတခြားဥယျာဉ်တွေပါလေအဲသွားလေသလားတခြား လက်သားတွေဘုံမိမာများသွားလေသလားလဲသွားကြလေသလားလဲသွားပါလိမ့်မလို့မရှိဘူးမရှိတော့ဆန်တော့လက်တွေတော့ရှိဘူးလူကြီးရှိသလားရှိတယ်လူကြီးမရှိနောက်ရဲကြည့်လိုက်တော့မှရဲကြတယ်ဆိုတော့ဟိုးဥစ္စာရအဲနောက်သမီး900အမတ်တမဲ့ပြေးပြောင်းနေလဲကြရဲကြနေတော့အမတာဆွေးရူဆွေးချင်းပင်လုံးမသာခြင်းဖြစ်တယ်တဲ့သိရမှာဟောဘုန်းနဲ့အနာသိကရင်းနှီးပြီးတော့နေတဲ့ နာသမီးတွေငရဲကြဒုက္ခတွေရောက်ပြီးတော့ဒီကငြိမ်းရတာအမှန်တရားသင်္ချာမသာဖြစ်မှာအဲဒီတော့သင်္ချာမသာဖြစ်ပြီးတော့ဆက်လက်စဉ်းစားအေးဒီသူတို့တော့ဟိုရောက်နေရာဇိစီပါလေရောက်နေဘောဟုတ်လားပထမရာဇိစီပါရောက်နေတာရာဇိစီပါရောက်နေပြီငါတို့ကအသက်ဘယ်လောက်ရှိပါပါလဲရှိလိုက်တဲ့အခါကျတော့ခုနှစ်ရက်ပဲတဲ့ခုနှစ်ရက်ကြာတဲ့အခါကျရင်ကျန်တဲ့နာသမီး900နဲ့သူငယ်လည်းပြရမယ်နာသမီးကစုရရနာသမီးကစုရပြီးတော့ဘယ်ရောက်အောင်လဲအဲ့ဒီငရဲပဲရောက်အောင် ကုသိုလ်ကပို့ထားတဲ့နတ်ပြည်ရောက်တယ်သူတို့အကုသိုလ်ရတဲ့ရှိနေတာကိုအခုခေတ်ကာလမှာရာဇဝမှုအကြီးကျယ်ရှိပြီးတော့နေတဲ့ပုံစံတွေမှုပြစ်ကမပေါ်လို့မှုပြစ်တော့မရှိဘူးသူကြီးပွားချမ်းသာနေတာရှိတယ်။ဒီနေ့တစ်ချိန်ကျမှုပြစ်ပေါ်လို့ရှိရင်ဒုက္ခရောက်တာပဲအဲ့ဒါလိုပဲသူတို့အကုသိုလ်တွေကပယ်ချဖို့အကုသိုလ်တွေကသူတို့ရှိနေ။ရှိနေတော့သူ့ချွေရနာသမီးတွေနဲ့တကွသူရောငရဲကြရလိမ့်မယ်ဆိုရင်လည်းကကြတာကြောက်တာဘောသူများတော့ကိစ္စမရှိဘူးကိုယ့်အတွက်ရည်ကြည့်တယ် ကိုယ်တကသာပြီးပြီးအဲ့တော့မှသာပြီးစိတ်နှလုံးမသာခြင်းဖြစ်တယ်အနုပါနဲ့ကိစ္စတွေမဖြစ်သေးတဲ့ဆင်းရဲတွေကြောင့်သူတို့မှအခုဖြစ်ပြုတော်ကြခုနှစ်ကြာလို့ရှိရင်ရဲဆင်းရဲတွေ့ရတော့မယ်အဲဒီဆင်းရဲတွေကြောင့်လည်းစိတ်နှလုံးကမငြိမ်မသက်ဖြစ်နေပါလေဥပတိတေသုစဖြစ်ဖြစ်နေတဲ့ဆင်းရဲတွေကြောင့်လည်းပဲသူတို့ဖြစ်နေတဲ့ဆင်းရဲဆိုတာသင်္ကာရရဲကြလို့ဒုက္ခရောက်နေအဲ့ဒါတွေမြင်ရတယ်လည်းပဲစိတ်ဟာတုံ့လုံးနေပါတယ်ဥဒ္ဒရသတ္တမိတာစိတ်တံ အဲဥဒ္ဒရာမိရစိတ်ကဤကစိတ်ကအစိတ်ဥဒ္ဒရသကံတစ်ထိတ်တည်းတလားလားရှင်းနေပါတယ်မြတ်စွာဘုရားတဲ့သတိအာတိအနုတ္တသံတာမယခါရေဘုသိတော်မထိတ်မလန့်ရတဲ့တရားများရှိလို့ရှိရင်ဒီကောင်လာကောင်းလေးရှိရင်ပြေးပါဗျာတဲ့ထိတ်လာကြောက်တဲ့သိနေကြညာရှိလို့ရှိရင်ပြေးပါဆိုပြီးတော့မြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတရားဟောတယ်မြတ်စွာဘုရားတပတာမြတ်တရိယသံဝရမြတ်တာသဘာဝနိစ္စကပသိမ္ပတ္တမိပါဏိနံဘောရိညာ သမဗရာနဲ့သမဗရာ၄ပါးဣန္ဒြေကိုစောက်ရှောက်ခြင်းမြတ်တာဘုဇာတပတ်တာမြတ်တမြတ်တံဝရအဲဒီဟာလေးထည့်ထားပြီးတော့သတ္တဝါတွေချမ်းသာကြောင်းငါဘုရားမမြင်ဘူးနိဗ္ဗာန်တဲ့အဲလူပြေမှာပြေလို့လည်းမချမ်းသာဘူးနတ်ပြေပြေလို့လည်းမချမ်းသာဘူးဇမပြေပြေလို့လည်းမချမ်းသာဘူးနိဗ္ဗာန်မှာလည်းချမ်းသာတယ်တဲ့ဒါနိဗ္ဗာန်ကိုဖယ်ထားပြီးတော့လည်း သတ္တဝါတို့ချမ်းသာရချမ်းသာပဲငါဘုရားမမြင်ဘူးလို့ဟောတာကိုကျင့်ကဘောရိညာရအောင်ကျင့်ရမယ်ဘောရိညာရအောင်လည်းသမဗလာလုံးလဝိရိယနဲ့အာထုရမယ်ဣန္ဒြေကိုစောင့်သိပြီးအာထုရမယ်ဣန္ဒြေ၆ပါးစောင့်သိပြီးအာထုရစောင့်သိအာထုလို့ရှိရင်ဘောရိညာရဘောရိညာအဲ့ဒီဘောရိညာမရောက်သေးပဲနဲ့လည်းမရှိဘူးအဲနိဗ္ဗာန်ကိုမရောက်သေးပဲနဲ့လည်းမရှိဘူး နိဗ္ဗာန်မှာတပါးသူပြင်းနာတိဓမ္မတိရောက်အောင်လည်းတကယ်ဒါကပဲမမြင်ဘူးတဲ့နိဗ္ဗာန်လည်းရောက်ရမယ်ဘောဓိညာရောက်ရင်နိဗ္ဗာန်ရောက်ပါလေသမဂရာလုံးလဝိရိယနဲ့အိန္ဒိယသံဝရအားထုတ်လို့ရှိရင်ဘောဓိညာရောက်ရတ္တအဲအရိယမညာရောက်အရိယမညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုမှာဘယ်မှာတတ္တဝါတွေချမ်းသာနိုင်လဲတတ္တဝါချမ်းသာချမ်းသာခြင်းကိုအဲ့ဒီမှာတပါးမမြင်ဘူးဆိုရင်ရသော်ပြဟောတယ်အဲဒီလိုဟောလိုက်တော့အဲကုသဝနာက သူ့ချွေရနာသမီးတွေနဲ့တော့သောတာပန်ဖြစ်ကြတယ်တဲ့သောတာပန်ဖြစ်ပါတော့ခဏကငရဲကြရမယ်ရပ်ပြီဟုတ်လားပထမဆုံးရပ်ပြီထဲမှာရောက်ရမှာလွတ်သွားတာပေါ့တဲ့ကအဲငရဲရောက်စီရအကုသိုလ်ရှိပေမဲ့လို့ညသောရည်သာသနာတော်မှာတရားနာလို့ဖြစ်စေတရားကျင့်သုံးအားထုတ်လို့ဖြစ်စေအရိယာမညာရောက်သွားလို့ရှိရင်အဲဒီရပ်ပြီကလွတ်တယ် နောက်ပြေးကြတယ်ပြိဿာနဲ့အဲ့ဒါတွေလည်းပဲရက်ပြည့်တွေလည်းအဲ့ဒါတွေမရောက်ဖို့ရတယ်ရေးကြည့်တယ်အခုတော့လွတ်နေတဲ့အခါပဲအခုလွတ်နေတဲ့အခါဒါကြောင့်ဘုရားပွင့်ကာငရဲရွာနဲ့ပြိဿာကြည့်တဲ့ဟိတ်တဲ့ဘုရားဘုရားပွင့်နေတော့ငရဲရောက်တာကရက်ပြည့်တစ်ခုပြိဿာကျင့်နေတာရက်ပြည့်တစ်ခုပြိဿာကျင့်တာရက်ပြည့်တစ်ခုအဟိတ်ဆိုတာကတော့ပရိသေတွေကညာမပါလို့ပရိသေတွေကအာလောဘအရောဓအမောအစဟိတ်သုံးပါလုံးမပါလို့အဟိတ်လို့ခေါ်တယ် အဲအမောဟဆိုတဲ့ညာမပါရင်ကိုတွေးဆိုလို့ရှိရင်လည်းတရားလို့တော့မရပါဘူးဒါပေမဲ့လို့ဒီသုံးမှာဟောတာကအဟိတ်ပဲဟောတာလေလို့အဟိတ်တွေးဟိတ်အဲဒီပုဂ္ဂိုလ်ရာညာတော်ရိယာချင်းမကျင့်ဖို့ရအချိန်ကာမဘူးလည်းမကျင့်နိုင်ဘူးတရားတို့ကိုရအောင်မကျင့်နိုင်ဒီတော့မိစ္ဆာလေးကြီးဖြစ်နေလို့ရှိရင်သစ္စာလေးဆိုတာကတော့ရသော်တရားတရားတော်ကိုမကြားမနာတဲ့ရတယ်ရတာတွေကနောက်နောက်ဖိုက်ကြမပြောကြည့်ရတယ်ဒီလိုပါလေဘုရားဘာဝနာမထွန်းကားတဲ့ရတယ်အခုအကုန်လုံးကိစ္စနေဆိုတာမှမဟုတ် ဗမာပြည်တွေနောက်ဆုံးပြကြတဲ့ရက်တွေမှာဗာမင်းညာပြည်တွေပြေးတာသူကပြောလို့ဟောလို့လည်းမရှိအဲ့ဒီလိုပုဂ္ဂိုလ်တွေဘာမှသူကတရားနဲ့မနိစ္စဘူးအနတ်ကိုဝိနေပုဂ္ဂိုလ်တွေရှိကြောက်ကြမနာတော့ဒီလိုပုဂ္ဂိုလ်တွေကဖြစ်နေဒုက္ခယုံနာမယောပြမလောယုံယုံနာမယောပဲယုတ်တဲ့တဲ့ဘုံနာတတ်တဲ့ဘုံရှိတယ်အဲ့ဒါလည်းလိုက်တယ်မှာပြောတယ်အဲ့ဒါတရားမနာနိုင်ဘူးတရားအာမထုံနိုင်ဘူးမဟောတရားတဲ့မြတ်စွာဘုရားတရားမဟောသေးခင်သို့မဟုတ်သာသနာ့ဘာဟော အဲဒီခါကာလမှာမညာပညာကြောင့်အာမထုနိုင်ဘူးတဲ့အဲဒါမသိဖြစ်နေတယ်မအာမထုနိုင်ဘူးလေအဲဒါ7ပါးရည်7ပါး7ပါးရည်ဒီသားကို7ပါးရည်လွန်ကားဖြစ်ပြီးအဲဒီရည်7ပါးကိုလွန်ပြီးတော့ခုကြောင့်သူဒီမှာတရားနာနေကြတဲ့ပုဂ္ဂိုလ်တွေအခုသာသနာဓမ္မတွေလိုက်စားပြီးတော့နေတဲ့ပုဂ္ဂိုလ်တွေကအဲဒီရည်7ပါးလွန်နေတဲ့အခါပဲရည်7ပါးကလွန်မြောက်ပြီးတော့ ကောင်းဆုံးတော်မခဏရခုခုမြောက်သောခဏကိုရဆရာလွန်ငါဖြစ်သည်ခုခေကျုံရတန်ကောင်းလာသည်ခဏခုခုမြောက်ပေသည်ခုခေကျုံရတာအမှန်တန်ကံကောင်းလို့ကျုံနေကြရတယ်လို့ဒါသိကြနှလုံးသွင်းကြမယ်ဟောတို့ဖြစ်နေတာတန်ငြမဟုတ်ဘူးရပြည့်စစ်ပါကလွန်ပြီးတော့ခုခုမြောက်တဲ့ခဏကိုရသင်ကောင်းတာတော့ရနေတာပါလားလို့လည်းသိပြီးတော့ကံကောင်းတယ်လို့သိ ဘာလို့ပါလဲဆိုတော့ဇမစရိယကိုကျင့်မှုပဲဇမစရိယဝါဒဇမစရိယကိုကျင့်မှုရအခွင့်ကောင်းရနေတဲ့ကအဲဒီဇမစရိယကိုပြည့်စုံကျင့်သွားဖို့ပါပဲဒါပါပဲအရှင်ကဘုံသားရှင်ရဲ့တဏှာကြီးတဏှာကြီးဟောတယ်လည်းရှင်ကလည်းဆယ်ဝဲအောင်ကြင်ဒါလေးတစ်ခေါက်ဆိုပြီးတော့တရားသိညပါနဲ့ဒီကတရားလည်းသိရမယ်တရားမသိရင်လည်းယောဂီရဲ့သူကသိညာကျွဲတော့အာထုံနေတယ်တရားမသိရင်လူတရားမသိတရားလေးသိလိုက်နေတယ်ဒါမှမဟုတ်တာနည်းနည်းပါးပါးလေးသိကြည့်ပြီးတော့ဒီကနေ့ရတာ တရားပွင့်ခါမရေရွာနေစိတ်ဓာတိရေစိတ်တရားမေတ္တာပိတံယုံနာမယောသမလောနေဘောတရား တာဟုပြစ်ပါရတိဒုံငါပြစ်သည်ဘုခေကြုံရခံကောင်းလာသည်ခဏကိုယ်ကိုမြောက်ပေ၏ဘုရုပါရဓမ္မခဏတဲ့ဘုရားပွင့်တော်မူစေဘုရားသာသနာထွန်းကားစေကိုယ်ကိုမြောက်သောခဏအခုဒီမှာဘုရားနာသီလဆောက်ပြီးဘုရားရှင်သုံးနေတဲ့ပုဂ္ဂိုလ်တွေ အကောင်းဆုံးရနေတာဒီနေ့နေရာမှာလည်းဒီလိုပဲဒီလိုကောင်းတရားတွေဘုရားဘာသာတရားတွေလည်းရှားနေတဲ့ပုဂ္ဂိုလ်တွေသူကောင်းတွေရနေတာအကုန်လုံးရနေကြတာပါပဲအဲရနေတာလည်းမှအရိယာမဲ့ရောက်အောင်လို့နိမလာမနဲ့ကျင့်နိုင်တဲ့ပုဂ္ဂိုလ်တွေလည်းကြည့်ကြပါလိမ့်မယ်အဲဒီလိုလည်းပဲအတိအကျမကျင့်နိုင်ဘူးလေဒီလိုရအောင်လို့အထုံးနိုင်လည်းရှိမှာအခုဒီမှာတော့အရိယာမညာရောက်အောင်အာထုံနိုင်တဲ့နိလနေရတော့ငါကောင်းပြီးတော့ဒီလိုပဲဒါတွေအာထုံနေကြရတယ် ဝမ်းမြောက်ဝမ်းသာနဲ့ဒီလိုဆိုအထုကြမယ်ရတော့ရင်ကလေးဒီကအလုပ်ကလည်းမပြတ်လုပ်နေကြတာဒီရင်ခါကာလတွေမှာဒီလိုတရားထုတ်ခြင်းပါပဲဆိုရင်ခွင့်ရရတာမဟုတ်ဘူးဝါကြတိစေပါလွန်လာလွန်တဲ့အပြင်သူလူကိစ္စတွေနဲ့အဲဒီကိစ္စတွေမလုပ်ခနဲ့ရဆိုင်ပြီးတော့ခုလိုအထုနိုင်တဲ့အခွင့်အရေးကလည်းရခဲကြီးပဲအဲပညာနဲ့ဆိုပြီးတဲ့ဒီလေးကျော်ပါနေတဲ့အချိန်လေး၃ရက်လောက်ပဲဒီမှာရက်ကအားရချို့ဒီဒီရက်တွေဆိုရင်းနေတယ် အခွင့်ယူလို့လည်းမရပါလည်းမရဖြစ်နေအဲဒီတော့အခုတော့ခွင့်ကောင်းရနေတဲ့ခါကလာကြီးမှာဒီနေ့တော့ရတဲ့ရတဲ့တရားတွေရအောင်ရောင်းညင်လို့ချင်းချင်းမညာပူညာနိဗ္ဗာန်လေးအခုအားထုတ်တဲ့တင်တွေ့မှာပဲလို့အောင်ပြုပြီးအားထုတ်ရအခုမတွေ့လည်းနောက်တွေ့ချင်းရောက်ဖြစ်မှာပေါ့အဲယူရဆိုတော့အားထုတ်ကြဝရအဲဒီစေပါကလွန်နေတာအနာခွင့်ကောင်းနေတာပဲလို့အောင်ပြုပြီးဝါမြောက်ဝါနာနဲ့အားတဲ့ပါတဲ့တက်တက်သန်သန်အဲဒါလည်းရာဂိုင်နှုတ်အပြည့်ပေါ့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 ကခွင့်သာကသုံးလစာရေးဆိုတဲ့အမည်နာမည်နဲ့ရတ္တစစ်ပါးမှာကျော်လွန်ပြီးတော့ဘုရုပါရဏမခေရနေတဲ့အခါကျိုးစားအားထုတ်တဲ့အကြောင်းတရားကိုစပြီးတော့ဟောခဲ့။ဒီနေ့ကရတ္တစစ်ပါးတွေကတဘာပဲပြီးပါလေတဲ့။အဲဒီတဘာကပြီးတော့ကျင်နောက် ခုနှစ်ပါးကတော့သဘောအချင်းတူးနေတာပါပဲနည်းနည်းပါးပါပဲကွဲပါတယ်မနေ့ကတရားပွင့်နေပြီတဲ့ဘုံတော်ကိုးပါးတဲ့ဒီလိုမှမြတ်စွာဘုရားနဲ့ဘုံတော်ကိုးပါးနဲ့ပြည့်စုံပုံနေတဲ့မနေ့ကအချင်းချင်းလျှောက်ပြီးတော့ပြောခဲ့အရေးကြီးတာကအဲ့ဒါတွေကလည်းရေးကြီးလို့ဒီဒေသနာမှာဘုံတော်ကိုးပါးတွေအဆုံးခဲ့တယ်ဒီနေ့သုံးတယ်ဒီနေ့သုံးတယ်ဆိုရင်ဘုရားကနှစ်ပုတ်လောက်သုံးပုတ်လောက်ပဲထည့်တယ်နည်းနည်းမထည့်ဘူး ဘုဒ္ဓဘုရားဒီလိုရင်နဲ့ထဲရတယ်သမ္မာအရဟံသမ္မာသမ္ဗုဒ္ဓဒီလိုရင်နဲ့ထဲရတယ်အခုဒီနေတော့မှာတော့အရဟံကနေပြီးဘဂဝါရီအောင်ဘုံတော်၉ပါးတော့အကုန်လုံးထဲတယ်အဲဒီဘုံတော်၉ပါးနဲ့ပြည့်စုံတဲ့ဘုရားဖြစ်မှအဲဒီတော့ဘုရားကမှ အမြဲဝဆင်းရဲကလွတ်မြောက်ပြီးနိဗ္ဗာန်ရောက်အောင်တရားကိုဟောနိုင်တယ်အဲဒီတော့မြတ်စွာဘုရားတရားဟောနေတဲ့အခါအဲဒီမြတ်စွာဘုရားရဲ့တရားဒေသနာတော်တွေသုံးပတ်နေတဲ့အခါမှာဒီပုဂ္ဂိုလ်တယောက်ကသူအကုသိုလ်ကအားလျော်စွာငရဲရောက်နေတယ်ဆိုလို့ရှိရင်အဲဒါဓမ္မစိတ်ရခေါ်တဲ့မြတ်သောအကျင့်ကိုကျင့်မှုတာအချိန်ခါမဟုတ်တော့ဘူးတဲ့သူ့အတွက်မှာတော့ ဘယ်တော့မှမပြတ်နိုင်တော့အဲဒီငရဲဘုံမရောက်သေးခင်ကဆိုလို့ရှိရင်ပြတ်နိုင်တဲ့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကကောကာလိကဆိုတဲ့ညာရှိတယ်ကောကာလိကဆိုတဲ့ညာရှင်သာရိပုတ္တရာရှင်မောဂလန်တွေကိုကျင်မပြီးတော့နာရီဘုရားရှင်မောဂလန်တွေဒါမစ္စရိယရှိတယ်မကောင်းသောလူတွေရှိတယ်ဆိုပြီးတော့သူဆွဆက်ပြင်မှာ အဲဒီပြမကနဲ့သမဏယောဂတွေဖြစ်ပြီးတော့ပြန်တော်မူရတယ်။နာယောဂတွေကြီးကျယ်ဖြစ်ဒုက္ခရောက်ပြီးတော့နေတော့သူဆရာကြီးကလာပြီးတော့ဆုံးမပါသေးတယ်သူဆရာကြီးကသူဆရာကြီးကလည်းနားမထောင်ဘူး။ညဇောဗျာညကြပြောပြောဆိုသားလည်းသူနားမထောင်ဘူး။ဒီလိုက်ပြီးသမောကလာနေမှာသူကပြင်းမှားပြီးတော့သူပြင်းမှားတဲ့အတိုင်းဟာသူဆွဆွဲထားတဲ့အတိုင်း ပြင်းမာတဲ့စိတ်တွေသူမစွန့်လို့တော့ငါနဲ့သူမှာယောဂဝေဒနာကြီးကြီးဖြစ်ပြီးတော့သေသွားတယ်။သေတော့ကိုဘဒုမလည်းရောက်တယ်တဲ့ဝိတိနေရတဲ့မှာသူဒီတစ်ပိုင်းပဲဆိုအဲဒီရောက်သွားတဲ့အခါမှာသူဓမ္မစရိယညာတော်ခြင်းကိုမကျင့်နိုင်ဘူး။အဲမသိခင်တော့ဆိုလို့ရှိရင်တော့ကျင့်နိုင်ရတာပဲ။အဲဒီမှာလည်းသူကပြည့်စုံမှမကျင့်မကျင့်တော့တရားဥပမရှိမရှိတော့အရိယာသတော်ကောင်းယာနာစိတ်တွေကိုသွားပြီးတော့ပြင်းမှား လင်ရဲကြပြီးတော့သွားတယ်အဲ့ဒါရပြည့်ဖြစ်ပါတယ်ရောက်တော့ဒီလိုဟာဒီအများကြီးနေမှာပေါ့လို့မြတ်စွာဘုရားလည်းတော်တော်သင်ကြားတဲ့ဥစ္စာရေးကြည့်တဲ့ဥစ္စာတော့ပေါ်ပြတာလားမြင်မကြည့်တာလည်းပေါ်ပြမှာတော့အများကြီးပါပဲဒီကံမကောင်းမှုတွေပြုပြီးတော့အာတိပါဒကံကြောင့်ရဲကြတာလည်းရှိဒိဋ္ဌာကြောင့်ရဲကြတာလည်းရှိအာမုဒိသဇာရကြောင့်ရဲကြတာလည်းရှိအများကြီးပါပဲအဲဟိုကြားတဲ့ကာလကြတော့မိမိရဲ့ဌာနရဲ့ဌာနကြောင့် ဘာမှအာမထုတ်နိုင်ဘူး။ဒါများကိုသိရလွန်မြောက်ကြလွန်မြောက်ကြောင်းတရားဆိုတာလည်းဘယ်နဲ့မှမသိနိုင်တော့ဘူး။အင်းအဲဒီလိုတရားတွေကြားလည်းမကြားနိုင်ဘူး။ကြားနာစီကံမသိနိုင်ပါဘူး။ဟိုမှာဒုက္ခတွေအကြီးကျယ်ကြောင်းဒီတော့သူတို့ရဲ့ပရိသေကိုလည်းပဲဒုက္ခတိအဲ့ဒီပရိသေနဲ့ပရိသေနေလာတော့အဲဒီတော့ပုဂ္ဂိုလ်တွေကတရားနှလုံးသွင်းလို့ကျင့်လို့လည်းပဲညာလူတရားတွေမှာဖြစ်နိုင်ဘူး။အဲဒါကြောင့် ရားပွင့်ခါငရဲရွာနေတယ်မှာတို့ရုပ်မှတ်ရအောင်ဘုရားပွင့်တဲ့ခါကလားငရဲရောက်နေလို့ရှင်ရာပြည့်7ပါးတပါးရောက်နေတာပဲအဲဒီရာပြည့်7ပါးကရှင်းလို့ကိုရအရေးကြီးတယ်အရေးကြီးတော့ဘာလို့ရမလဲဆိုလို့ရှိရင်အောက်ထစ်ဆုံးသီလနဲ့ပြည့်စုံရမယ်ဒါပါပဲသူကသီလနဲ့ပြည့်စုံနေလို့ရှိရင်ဘယ်လေးပါးမြောင်းနေမှုငရဲမြောင်းနေမှုသီလပြည့်စုံနေလို့ရှိရင်အဲသီလပြည့်စုံတဲ့အပြင်တခါ မနောကနေလည်းပဲမတော်မသင့်တဲ့မနောကနေလည်းပဲသိချင်ရတယ်ခန္ဓာအောက်ကလိကပြကြတော့မပြည့်ဘူးလို့မနောကနေမှားသွားတယ်လို့ရဲကြတော့ဒီလိုအားလည်းရှိတယ်။ဒါကမနောကနေလည်းမတော်မသင့်တဲ့လုံးလုံးကြီးယူမနောကနေအကုသိုလ်ဒုစရိုက်တွေမဖြစ်အောင်ဆောင်ရင်းဖို့ကလိုပါတယ်။ကောင်းဆုံးကတော့တရားအားထုတ်လို့အရိယာမေဖို့ရောက်အရိယာမေဖို့ရောက်သွားဖို့ရလိုပါတယ်အရိယာမေဖို့ရောက်သွားလို့ကျင်တော့အဲဒီ တရားပွင့်တာငရဲရွာနေဆိုရတဲ့တပါးအဲ့ဒီမရောက်နိုင်တော့ဘူးတဲ့အဲ့ဒီအသင်္ထာဝရလွတ်မြောက်ပြသွားတရားပွင့်တာငရဲရွာနေပြိတ္တာကြည့်ရည်ဒေသနာသင်မှာတော့သိစ္ဆာကရင်လာပါတဲ့ပြီးတော့မှပြိတ္တာဒါပေမဲ့လို့အခုတော့ဗမာလင်္ကာကတော့သူတရားလေးပါရရအောင်မှဆက်တယ်ကာယမရပဲနဲ့ဆိုတော့မျိုးလို့ဆိုလို့မကျင်းဘူးဒါကြောင့်အစင်ကိုဗလာနာမထားပဲဒါရှင်းတော့ပြန်နေတာပြည်တော်များများပါပါတယ် အာမရှိခုတော့ရှိခုပါပဲသူပါဒီလိုအိဗယ်တော့သူသူပဲသာသာတော်စလောကေဥပ္ပန္နောမြတ်စွာဘုရားကလည်းဖွင့်နေပြီအရာဆိုင်တော့ကိုယ်ကတော့ကိုယ်နဲ့ဒီလိုမှမြတ်စွာဘုရားကလည်းဖွင့်နေပြီဓမ္မောဇာဒေဝိယတိကိလေသာကြီးသေးရတဲ့အရိယာမဉ္ဇဉ်ဝရောက်စေရတဲ့ဘုရားကလည်းဟောနေပြီမြတ်စွာဘုရားသာသနာတော်ထွန်းကားနေပြီအရင်စာပုဂ္ဂလောပိဋိဝိတယ ဥပပန္နောဟောတိဉာဏ်သာပုဂ္ဂလောဤပုဂ္ဂိုလ်ဤနိပိတိဝေပြန်ပြိတာဘောဥပပန္နောဆက်ရောက်နေပြီဟောတိရှိဤဒါဖြစ်နေတယ်။ဒါဖြစ်နေလို့ရှိရင်လည်းဒါကလည်းပဲဇမစရိယမြတ်သောအကျင့်ကိုကျင့်သုံးဖို့ရာခဏမဟုတ်ဘူးအခဏပဲအခါမဟုတ်ဘူးအတ္တမယအခါမဟုတ်တဲ့အတ္တမယပဲဒီတာပြည့်တယ်လို့ကျင့်ဒီလိုချုပ်ကြည့်တာတွေကတော့လူတွေပါတယ်လည်းတွေ့ကြတယ်၁၆တယ်ဆိုပြီးတော့ အဲဒီလိုဟာတွေလည်းကြည့်အဲတချို့တစ်စီတွေကလည်းနတ်နတ်တွေပါပဲနတ်တွေကတချို့၆တယ်ဒီလူတွေကတော့သေးလို့ပဲပေါ်တာပဲဒီမှာ၆လို့ရှိရင်တော့တစ်သေးပဲဒီလိုလည်းပဲနတ်ကောင်းကောင်းတွေအတွက်ဉာဏ်ကြီးကြောက်လာတာလည်းတစ်သေးလို့ပြောတာတချို့နတ်တွေကလည်းပဲအဲလိုတကူမရှိတဲ့နတ်တွေပါပဲသူတို့ကလည်းအညာသားတွေရှိတယ်ဝိမာနိကဝိနိပါတိကဝိနိပါတိကဝိနိပါတိကဘတ်တော်ရဲဝိနိပါတိက ညံ့သားတွေရှိတယ်လူတော့တော့ချမ်းသာဘူးဒါလိုနေကြထင်ကြလည်းမရှိဘူးစားကြတော့ကြလည်းမရှိဘူးဝတ်ကြလည်းမရှိဘူးအဲဒီလိုနတ်ကလေးတွေရှိတယ်ဒီလိုနတ်ကလေးတွေကလည်းပဲသူကလည်းပဲအဲဆောက်တတ်တယ်သူကလည်းတချို့တော့လည်းပြိတ္တာတွေကိုပါပဲဆောက်တတ်တယ်လို့ဒိမိသာရမင်းကြီးညဇာဘုရားပြင်ပြီးတော့သုံးကတဲ့ပထမသုံးကတဲ့အချိန်လုံးကသူ့ရဲ့ဈေးဈေးကာလက 92ကဘာတွေကသူ့ရဲ့ဆွေမျိုးတွေမကောင်းမှုအကုသိုလ်တွေကြောင့်ပြိတ္တာဖြစ်နေတာဆိုတာကိုအဲပြိတ္တာတွေဖြစ်နေတယ်အဲဒီပြိတ္တာတွေအမြဝေလို့ရှိရင်ဒါရုဏမောဒနာခေါ်ပြီးတော့ညာသိတယ်နေစားတော့ရနေစားစရာတွေတောက်စရာတွေရနေတယ်ကြီးကြီးပြားတွေကမိတ်ကြထားတယ်လို့သူကမျော်လင့်တယ်ရှင်ကြီးပြားတွေကသက္ကရာပြားကစတယ်လို့သူများတွေတော့ ကုသိုလ်ကောင်းမှုပြုမြတ်သေးဝေစိတ်ဓာတ်တွေမှာသာရသောက်ရပြည့်စုံကြတာလည်းမြင်တော့သူတို့တော့မြတ်သေးဝေမဲ့ပုဂ္ဂိုလ်မရှိတော့ဆင်းရဲရဲဒုက္ခရောက်တယ်အဲ့ဒါနဲ့သာသုတမြတ်စွာဘုရားကိုလျှောက်တယ်သူတို့ဘယ်တော့များစားကြတော့ကြတယ်များရပါမလို့ချမ်းသာနဲ့ရပါမလို့ကြောက်တော့သာသုတမြတ်စွာဘုရားနောက်ငါဘုရားသာသနာကွယ်ပြီးတဲ့နောက် သောနာကုန်မြတ်စွာဘုရားဆိုတာခွင့်နိုင်မယ်သောနာဓမ္မနာသောနာဓမ္မနာကိုမြတ်စွာဘုရားသောနာကုန်ဆိုပြီးမဟာဉာဏ်အဲဒီမြတ်စွာဘုရားပွင့်နိုင်မယ်အဲဒီမြတ်စွာဘုရားမေးပြီးတော့ဒီလိုညွှန်ကြားတာပဲဘာလို့လဲဆိုတော့သူကဝေးသေးတော့ဝေးကြီးပြောလို့ရှိရင်စိတ်စိတ်မချမ်းသာဖြစ်နေတယ်လို့အဲဒီဘုရားမေးပြီးတော့ဆိုညွှန်ကြားတယ်ဘာသာကိုပြပွင့်လာတဲ့အခါကျတော့ဒီလိုပဲဝယ်လွန်တဲ့ဆွေမျိုးတွေမိစေတင်္ဂါတွေကို လူတွေကကုသိုလ်ကောင်းမှုပြုပြီးမျှပေးဝေအဲဒီဒိဋ္ဌာဖြစ်နေတဲ့ပုဂ္ဂိုလ်တွေစားရတော့ရပြည့်ချမ်းသာတွေရကြအဲဒါလည်းမြင်တော့တို့တခါမေးကြတယ်အရင်တရားသွားပြီးတော့သူတို့ဘယ်တော့ညာငါသိသိညာသိချမ်းသာတွေများရပါမလို့စားတဲ့တော့တွေရပါဘူးသူကလည်းအနိနာမမြင်တော့နောက်ကာသဝမြတ်စွာဘုရားပွင့်နေအဲဒီကာသဝမြတ်စွာဘုရားမေးပြီးတော့သင်ကြတာကာသဝမြတ်စွာဘုရားပွင့်လာတဲ့ခါလည်းဒီလိုပဲသူတခါမေးကြတယ်နော်တော်တော်မြတ်စွာဘုရား နောက်ငါပြသောတာကွယ်ပြီးတဲ့ခါကျတော့ချိန်ကြတဲ့အခါမှာဂေါရမဘုရားဆိုတာပွင့်နေမယ်ဂေါရမအနွယ်တွေကလာယူမင်းသားကဘုရားဖြစ်တဲ့ဂေါရမဘုရားဆိုတာဘုရားပွင့်နေမယ်ဒီဘုရားလက်ထက်ကျတော့သင်တို့ရဲ့ရှိကဆွေမျိုးဖြစ်ခဲ့ဘူးရဲ့ဗိမိတာရမင်းကြီးဆိုတာရှိရဲ့ရှိနေမယ်ရာဇိုရာဇိုမျိုးကဗိမိတာရမင်းကြီးအဲဒီသူကမြတ်စွာဘုရားပင့်ပြီးတော့သံဃာတော်နဲ့တကွမြတ်စွာဘုရား သာခေဘောဇင်နဲ့တူရမ်းတူရမ်းလိုက်မယ်တူရမ်းပြီးမျှပေးဝေလိုက်မယ်အဲ့ဒီခါကာလပင်လို့နတ်သိစဉ်တွေရမယ်တဲ့သာသနာနဲ့ဆိုဆရာကအမိန့်ကြီးတယ်သူတို့သိတယ်သိဝန်တာတယ်ဆိုတာကိုမသာတာမတော်တာကြာလာရင်ဘုရားတခုတည်းဆိုတာဝေးကြီးပဲဒါပဲမဲ့လို့အဲ့ဒီတဲ့ခါလောက်စားတော့မလို့အောင်းမိတ်ပြီးတော်တော်ကိုဝမ်းမြောက်ဝမ်းသာဖြစ်ကြတယ်လို့တကယ်အဲ့ဒါနဲ့ဘောရညဆရာဘုရားပွင့်လာဓမ္မစကြာတရားဟော အဲဒီမှာတဝါရဲလုံးသရင်သုံးဝါကျွတ်တဲ့ခါကာလမှာဘာရဏိနိဂရာဝနေပြီးတော့ပုရုဝေလာတော်ဒီကတရားလုံးကပထမတရားအထုတ်ခဲ့တဲ့နေရာပါပဲဆရာပွင့်တော်မူခဲ့တဲ့အရာပါပဲပုရုဝေလာတော်ကြွပုရုဝေလာတော်မှာနေတဲ့ဇာမြစ်ကအမိပြုတ်ပြီးတော့ရေသိညီတော်သုံးပုရိဝေလာကသဗ္ဗနဒီကသဗ္ဗဗျာကသဗ္ဗဆိုပြီးသတ္တဗညီတော်သုံးရှိပုရုဝေလာကသဗ္ဗကတတိပရိသ900ရှိရဲ့ ဒီကသဘာက300ကရာခရာကသဘာက200အားလုံး1000ရှိတာပေါ့ဒီပြိဿတရားလုံး1000ရှိတယ်သူတို့သာသနာ့ဘာတော့သူတို့ဆရာကြီးတွေပေါ်လေသူတို့နီးနဲ့သူတို့လုပ်နေကြတာအဲဒီမှာမြတ်စွာဘုရားသွားပြီးတော့ဒီရသေးတွေပေါ့ချွတ်ရတာလွယ်ဘူးသူကတကိုးတွေအများကြီးကြားရတယ်တကိုးတွေအများကြီးကြားတယ်မယ်လို့ပြီးတော့ညီညိုပါတယ်သူပုရုဝေလာကသဘာဆိုအကြီးဆုံးညီသေးကြီးကညီညိုပါတယ်သူကဆုံးဆုံးပင့်ပြီးကျွေးသူကသုရကခန္ဓာတကိုးကလည်းပဲ မကြမကြပြရတကူတော့ကြည့်ရဲ့ရှင်ရှင်ဂေါရမညာဂေါရမတကူတော့ကြည့်တာပဲဒါပေမဲ့လို့ငါတို့လိုရဟန္တာတော့ဟုတ်သေးဘူးဒီလိုသူကယူဆတာသူတို့လိုဒီရဲ့စိတ်ချင်းပါချင်းရာရမလုပ်တော့ဘူးသူတို့လိုမရှိသေးဘူးသူတို့တော့အသင်တမ်းမမြင်သေးဘူးလို့ဒီလိုအောင်းမယ်အဲရောရည်နေတော့ဆုံးကြမှာဖွင့်ပေါ်ပြောတော့မှသူကသံဝေကရသင်မှာ ရဟနာဖြစ်เสียအကျင့်လည်းမရှိဘူးသင်လည်းရဟနာလည်းမဟုတ်ဘူးဘာလို့တော့တော့အထင်ကြီးနေရသလဲလို့ဆိုတော့မှသူကတော့သာဝေကရဟုတ်တယ်ငါတကူလည်းမရှိဘာမှမရှိဘူးရဟနာဒီတော့ကျင့်လည်းငါမရှိရဟနာလည်းမဖြစ်သေးဘူးအဲဒီတော့မှမြတ်စွာဘုရားထာမသူတို့ဝင်ပြီးတော့ဉာဏ်ပြုကြနဝရဝေလာကသဘာတတိ900နဲ့ဉာဏ်ပြုအဲဒါကိုအဲဒီကနေပြီးတော့သူတို့မျောလိုက်တဲ့ရေသေးအသုံးဆောင်တဲ့မြင်ရတော့လိုက်လာတော့ဒီကသဘာဒီလကအဲဒီမှာလည်းသူတို့ တတိပရိသတ်တွေနဲ့ညာပြုနောက်ဆုံးညီငယ်တရားသာသဘာနဲ့တတိပရိသတ်တွေနဲ့ညာပြုတော့ညာတစ်ထောင်အဲဒီညာတစ်ထောင်ကိုမြတ်စွာဘုရားအရိဒပရိယာသုတ်ဆိုတက္ခုဘိက္ခုအရိဒသူတို့ကမိဘူးတော်နေတဲ့ပုဂ္ဂိုလ်တွေသူတို့နဲ့သင်လျော်တဲ့တရားဟောရတယ်မိကြောင့်သူတို့သိနေအောင်အဲဓဝါ၆ပါးကဓဝါ၆ပါးအာယုံ၆ပါးဝိညာဉ်၆ပါးဖတ်တာ၆ပါးဝေဒနာ၆ပါးအဲဒီတရားတွေသာရဒေါသမောဟအစရှိသောမိတွေတစ်တစ်ပါးသောမိတွေလောင်းနေတယ် ကြီးတွေလောင်းနေတယ်ဆိုတာကိုဟောလိုက်တာသူတို့သဘောပေါက်ပြီးတော့ညာနာကြည့်ကြတယ်အဲဒီညာနာတစ်ဆောင်နဲ့ရာဇုံမျိုးကိုမြတ်စွာဘုရားကြွဝိသရာမင်းကြီးဒါခကြီးကိုကြိုဆိုတဲ့အဲဒီကြိုဆိုတဲ့ဘွဲမှာမြတ်စွာဘုရားဒါနကရာသပြီးဟောလို့ဝိသရာမင်းကြီးနဲ့တကွတသိန်းတစ်သောင်းသောချွေရံပြိဿတွေဘောတာဝန်ဖြစ်ကြတယ် တသိန်းနှစ်သောင်းသောလူလူနဲ့ကျိုးဆိုရမှာတသိန်းတစ်သောင်းခရီးသောတာပန်တရားလူတွေရတယ်ဆိုဘုခိတမကျွတ်ထိုက်တဲ့ပုဂ္ဂိုလ်ကြီးစုပြီးတော့လူလောကဖြစ်နေကြတယ်သူကဘယ်ခါမဆိုညဇာတရားဤတရားကိုဟောရဌာနတရားကိုနာနိုင်တဲ့ဌာနတွေမှာဖြစ်နေတဲ့ပုဂ္ဂိုလ်ကကျွတ်သိမ့်ကျွတ်ထိုက်တွေပဲကျွတ်သိမ့်ထိုက်တဲ့ပုဂ္ဂိုလ်တွေစုပြီးတော့ဖြစ်နေကြတာကောင်တသိန်းတစ်သောင်းကျွတ်တောင်းဝင်ရတယ်အဲဒီသံဃာတော်ညဇာတရားပြင့်ပြီးဆွံ့ကျွေးတာအဲဆွံ့ကျွေးပြီးတော့ဝေလူဝန် ဆိုတဲ့ဥယျာဉ်တော်ကိုလည်းထူးတဲ့ကြောင်းချင်းနဲ့လင်းသုံးမွေရကြောင်းဆောက်ဝယ်လို့တော့မဆောက်ရသေးပါဘူးကြောင်းတိုက်ချင်းနဲ့ဥယျာဉ်ကြီးကိုလွလိုက်တာလည်းဆောက်ဝယ်လည်းပြီးမှာပါပဲအဲဒီလိုထူးတဲ့အခါမှာဟို92ကဘာတွေကသူစင်ရုပ်ဖြစ်ကပူတဲ့ပုံကိုယ်တွေရှိတာတွေကစောင့်နေတာဘာလို့ခေါ်မလို့အဲဒီကအမြဝယ်လိမ့်မယ်ဘာလို့ခေါ်ရင်ဒီလိုအဲနားနဲ့ပြေတော့သာဝယ်တော့ပဲစိစိနေရလိမ့်မယ်ဟိုဘုရားသာတော်မြတ်စွာဘုရား မိတ်ကြထားတယ်လို့ပြောမှာပါလေစောင့်နေတယ်သိတယ်ဒီလိုတော့မင်းကြီးကဘယ်သိမလို့လို့မသိတော့အများမဝေဘူးသူတို့ညမဝေဘူးညမဝေတော့သူတို့ဘာမှမရဘာမှမရတော့ညကြတော့60ဆိုတော့ဒီရည်သူစီတွေ60သိကြတယ်60ဒီသာမင်းကောင်းမအိတ်နေ60တော့ဒီ60တော့ဘယ်လိုလုပ်60တော့အသာနေရောအနတ်နေရောခါလဲအဲပုံပုံဘာသာနာနေရောပြအဲ့တော့ခါလဲဘာဖြစ်တာပါလဲ သောတာပန်မဟုတ်ဘူးသောတာပန်မဟုတ်လို့ရှိရင်ဘုရားကိုယ်ပဲပြီးလို့တကယ်လဲနတ်တရားလာပြီးတော့နောက်ကျပြည့်တယ်များအောင်မင်းဒုက္ခဖြစ်မယ်လို့ဆိုတာတရားတရားတရားနာပြီးတော့သောတာပန်ဖြစ်လို့ဒီအယူကတော့ကြောင်းလဲပါဘူးသင်္ချင်တော့ကြောင်းလဲဒါနဲ့မင်းသောသောကြတဲ့မြတ်စွာဘုရားကိုရှောက်ရပြီကြောက်တယ်အဲဒီကြောင့်ရှောက်တဲ့အခါကျတော့မြတ်စွာဘုရားဒါတွေကသင်ရဲ့ခြေတော်က90နာရီဘာတွေကဆွေမျိုးတွေတဲ့တို့သူတို့ဘာငါနဲ့သက်တဲ့ဘိုင်းကပစ္စည်းတွေကိုမတရားတဲ့သုံးစွဲလို့ ဒိဋ္ဌာတွေဖြစ်နေကြတာတဲ့ဖြစ်ရှိသောဘုရားတွေကသူတို့ညွှန်ကြားသွားတယ်အထူးအရင်နောက်ဆုံးဘောရောကာတော်နဲ့ဆိုဘုရားဘောရောဘုရားလက်ထက်ကလည်းသင်တို့ရဲ့ဆွေမျိုးဖြစ်တဲ့ဆွေမျိုးဖြစ်မှုတဲ့ဒိဋ္ဌိတာရာမင်းကြီးကဆွံ့ကျွေးပြီးတော့လူသားနိုင်မယ်အဲဒီခါအမြပေးဝင်ခြင်းနာသိသိနဲ့ရနိုင်မယ်လို့ညွှန်ကြားတာလားအဲ့ဒါအမြမဝင်လို့မရတော့လို့အတန်ပြုချက်၆ကြတယ်ဒါနဲ့ဒါရင်ကြားတယ်အခုတခါထပ်ပြီးတော့ အကျွေးမွေးသူကလည်းကျင်ကောင်းတယ်မြတ်ပုဂ္ဂိုလ်ရပါအောင်လားဟာရပါတယ်ဆိုတော့မှဒီမှာသံဃာတော်နဲ့တပါလက်စာပြပြင်နေတာဆွန်ကျွေးရတယ်ဆွန်ကျွေးတော့အဲ့ဒီမှာလည်းခါတယ်ဒီကဆွေအောင်မျိုးအောင်ဖြစ်တဲ့သိတာတွေကအထူးသဖြင့်မြတ်ပေဝေပါဤဆိုပြီးမြတ်ဝယ်သူကောင်းရှင်မတို့ဆွန်နေလူတဲ့အတွက်မြတ်ဝယ်လိုက်တော့စားပြတွေရရေတွေလူတဲ့အတွက်မြတ်ဝယ်လိုက်တော့ရေတခါရေကန်နေပါတခါရရေပါချုပ်အဝတ်တွေအဝတ်ထည်သင်္ကန်းတွေလူလိုက်တဲ့ခါကာလကြတော့အဝတ်ထည်တွေရ ဒါဝရှင်သာရီနဲ့အကုန်လုံးအပြည့်စုံနေဖြစ်အဲဒီကမှသူတို့လာလာပါပါတင်းနေတယ်ပြသားတော်ကပိန်6ပြည့်နေတယ်ဟိုလေကလည်းဒါအရင်ကြီးပါနေပိန်6အဲဒီမှာသူတို့လာပြီးတော့ဆွေမျိုးတွေကလာပြကြတယ်ဆိုတော့ဒီမှာမြင်ရတာကလည်းမင်းကဝမ်းငဝမ်းသာရှိရအဲဒီတော့ပြိတာက6စားတယ်ရှိတယ်နတ်တကုန်းညနဲ့နတ်ကလေးတွေက6စားတယ်ရှိတယ်အဲ6စားတာကမျိုးပဲရှိပါတယ်အဲဒီတော့ သိတာလောကရောက်နေတဲ့ပုဂ္ဂိုလ်ဟာတရားအထုတ်ဖို့နေနေတာစားဖို့တော့ဖို့နေဖို့ထိုင်ဖို့ကအမှန်ခက်ဒုက္ခရဲ့အမှန်ရောက်နေရုပ်သေးတာဖြစ်ကြရကြီးဆိုတခါမှမတော့အောင်သမင်းဆိုတခါမှမစားရဘူးဟိုလည်းမဝဲရဘူးနေကြလည်းမရှိဘူးဒုက္ခတွေရောက်နေတာဒါပေမဲ့လို့ကံအားလျော်စွာဖြစ်နေတော့သူတို့မှပြေတော့မပြေဘူးလူသလိုချင်းဖြင့်သာမစားရရင်မတော့ရင်ပြေတာပဲဒီကောင်တွေကပြေတာမဟုတ်ဘူးသူကပြေတာကမပြေဘူးသူတို့သူတို့ကြတော့စိတ်သက်ပြင်းတာတော့မပြေနိုင်ညပေါင်း တရား200ကြာလည်းမသိနိုင်1000 1000ကြာလည်းမသိနိုင်မသားရမယ်သူတို့ကအားလဲဆိုတာဒုက္ခတွေရောက်အဲဒီလိုသိတာဘုံရောက်နေလို့ရှိရင်တဲ့ဒါလည်းပဲအကျံဘိက္ခဝေအဲဒါတော့တတိယဖြစ်တဲ့ဒီမှာဘုညတေသနာဆင်းဒုတိယနာဆင်းကတော့တတိယဘုညရဲ့ဒုတိယမှာလင်္ကာနဲ့ထည့်တာဉာဏ်တတိယဉာဏ်ဘိက္ခဝေတတိယအခဏောအတ္တဇမဇရိယဝါဒယာ ဘိက္ခုယံတို့အရာဤမြတ်စွာဘုရားပွင့်တရားဟောစဉ်ကာလ၌စိတ်ဓာဘုံ၌ဖြစ်ပေနေအခြင်းသည်ဓမ္မစရိယဝါဒယမြတ်သောခြင်းကိုကျင့်သုံးခြင်းဟာဓာတိယသုံးခုမြောက်ဖြစ်သောအခဏော အခွင့်ခဏမဟုတ်သောအရာပဲဒီအတ္တမယောအချိန်ခါမဟုတ်သောအရာပဲဒီအဲဓမ္မစရိယမြတ်သောခြင်းကိုကျင့်မှုရမဲ့ရ7ပါးတရားခြင်းသီလခြင်းသမာဓိခြင်းဉာဏ်ခြင်းကိုကျင့်မှုရ အခွင့်အခါမဟုတ်တဲ့ရပ်ပြစ်တစ်ပါးပဲတဲ့ဗမာကတော့ရပ်ပြစ်လို့ပြောမှနားလည်မှရပ်ပြစ်တယ်အရရဲ့အပြစ်ပေါ့ကြည့်ရရရဲ့အပြစ်ပဲလို့ရပ်ပြစ်တစ်ပါးပဲပြီးတော့အဲဒီတော့ဒိဋ္ဌာတွေဖြစ်တာလည်းတရားလည်းတွေကလည်းဒိဋ္ဌာတွေစောစောကရှင်းတာလည်းရှိတယ်အဲဘုရားမပွင့်မိကလည်းအတ္တိဒိဋ္ဌာတွေရှင်းတာကြားလာပြီအခုတော့ဘုရားလည်းတွေကရှင်းတဲ့ဒိဋ္ဌာတွေဆိုကြားလာပြီမနာကိုကြားနေတယ်အဲနိဗ္ဗာန်မှာသိတဲ့ဖြစ်တာတွေလည်းရှိတာပဲဘုရားလက်ထက်ကလည်းပဲမကောင်းမှုအကုသိုလ်တွေပြုစေပြီးသိတာဖြစ်တာလည်းရှိတာပဲ တရားပြိဋိဘာသာမိတဲ့နောက်လည်းရှိတာပဲခုလည်းရှိရမှာပဲဒီလိုပဲဒီကြတယ်ဖြစ်ပြီးတော့နေတာလေဟောဒီကရှင်သာတော်ရဆရာတော်ကထုတ်လိုက်တဲ့စာပွေးထဲမှာအထုပ္ပတိမန္တလေးတောင်မြို့ကရေချာမကြီးဆိုတာသိတာဖြစ်နေတဲ့အကြောင်းသူကပါတဲ့သူကသူကသိတာဖြစ်နေတဲ့အကြောင်းကိုယ်ပဲဆရာတော်ကြီးတပိတ်တို့ဆွန့်ဆင်ပြီးတော့အဲဒီမှာသူကဒီလိုသွန်ကြအမြဲသိဝေကြီးကျမ်းလာတဲ့အခါ ဆရာတော်ဘုရားဆရာတော်ဘုရားနဲ့တော့ကအမှန်ကြားတယ်အမှန်ကြားတဲ့ဆရာတော်ကျသူမနာငင်းငင်းကြီးကအကုန်ပဲတယ်တော့တို့ဒီကြံဒီကြံဒီတူတဲ့ဒီကြံမှလည်းတူတယ်လို့စဉ်းစားရတယ်ကပ်ပြရတော့ကပ်ပြရတယ်ဒီကြံမှလည်းဒါနဲ့တူတူတယ်ကြဟုတ်ပါရဲ့ကြာဟုတ်ပါရဲ့ကြာလို့ပြောတယ်လူမြင်ရမယ်မြင်ရဘူးအတန်နဲ့ကြားနေတယ်အတန်နဲ့ကြားနေတယ်တို့ဓမ္မကြီးဘာဖြစ်နေတော့ပြောပါနဲ့ဗျာဆက်ကြကောင်းတာမပြောပါနဲ့လို့ပြောတယ် ။ဘာဖြစ်နေလို့တော့ဒီရောဗျာဒီကဒီကအာရသမီးတွေတာရောဇင်နေနဲ့အဲဒီမှာဆွဲလာပြီးပြီးတော့ပြိတ္တာဖြစ်ပြိတ္တာမှကြီးဖြစ်။ဒီရဘုံတော့ကအရင်ကြိမ်တော့ရေတော့ချမြပေးဝေတော့လည်းအဲဒီနေ့သူပြိတ္တာတွေခေါ်ရရေဘောတောင်းဆိုတာပြောကြကောင်းတယ်ဆိုတာခေါ်လို့လိုက်သွားတယ်အဲဒီမှာဘာလို့မခေါ်လဲရအောင်။ဒီကတော့ရှင်ပြတရားလည်းနာရတာလည်းခေါ်ရဒီဘောကလည်းပဲကျွတ်တော့မှာပါပဲရှင်ပြရှင်လာတော့လက်ပါမယ်ဆိုအဲဒီလောက်ရောက်လို့ရှိရင်တတိယလည်းပဲ သာရဏပြေသွားပါတော့မယ်တရားလို့ပြောသွားတယ်အမှန်ကြားမြင်အောင်ဒါတော့အခုလည်းပဲဖြစ်နိုင်တာပဲအဲဒီတော့ရောက်နေလို့ရှိရင်အဲဒီတော့သိတာဖြစ်နေလို့ရှိရင်ညာတော့ကျင့်နေမကျင့်နိုင်ဘူးတဲ့သူတော်ကောင်းတရားတွေကျင့်လို့သူတို့မှာပြိတ္တိကတွေကဒုက္ခတိအဟိပရိတိဆိုတယ်အဲ့ဒါမှညာမပေါဘူးဗိဓမာရပင်ညကြားလာတဲ့အတိုင်းဆိုရင်တော့အဟိဝိပဲထဲတာပေါ့ဝိခါတာဝတံရဏဆိုအာကုသလဝိပဲအဲ့ဒီသိနေပြိတ္တိနေတာ သူကညာမပါဘူးဒိဋ္ဌိကလည်းညာမပါဘူးညာမပါတော့သူတရားလည်းအားထုတ်လို့မဖြစ်ပါဘူးသဘာဝိနိမိတ်တွေပါတယ်မရနိုင်ဘူးယုံနာဖြစ်ဖြစ်တွေကိုမသိနိုင်ဘူးဒီလိုပုဂ္ဂိုလ်တွေအားထုတ်လို့မဖြစ်နိုင်ဘူးအဲဒါကြောင့်အဲဒီလိုပြိတ္တာဖြစ်နေတဲ့အခါမှာလည်းညာတော်ကြည့်ခြင်းမို့ရအခွင့်မဟုတ်တဲ့အခါပဲအဲနတ်တော်ကြဒီနာတော်တာတတိယသုံးခုမြောက်ပဲဘုန်းကြီးဥသာတော်ဒီမှာသင်္ဃာသင်္ဃာတော်ကာယနဲ့ရာသင်္ဃာတရားပွင့်စား အရေရွာနဲ့ဖိတ်တာတိရေတတိတာဖြစ်နေတဲ့ကအဲဒါမမြင်ရဘူးကြီးတာမမြင်ရရင်လည်းတွေ့တဲ့ပုဂ္ဂိုလ်လည်းတွေ့နေတာဟိုကရှိနေရတယ်မော်နေပါတော့ကန္နာယဆရာတော်ဆိုတာကပြောသူဇေရောကြောက်တော့ကြောက်သိရဲချတော့အဲဒီညမှာမြို့သမီးကြောက်ဝင်ပြီးတော့ခုခုပြီးတော့မိုးရတယ်တကယ်ကံဆိုးရတာကံဆိုးရမပြောပါနဲ့ကံဆိုးရတာ ဘာတော့ဟဲ့ဘာတော့ပြေဝိုင်းပြီးတော့မေးကြတယ်။ကန်ဆိုးရတာလို့သူတခါလဲဒီအဲ့ဒီသိလူတာထဲမှာသူလည်းပဲဒီလူဝိရထဲမှာလည်းသူထည့်ထားတယ်လည်းပါတယ်။ဒါပေမဲ့လို့အဲ့ဒီသိရစကြတဲ့ခါတော့မှသူ့ကိုတိတိညမပေးဝေလို့အဲအကျိုးတွေမရဘူးတဲ့ဒါကအညာမပေးဝေလို့အကျိုးမရဘူး။အဲဒါသူကန်သိဆိုတာပဲတဲ့အကျိုးမရဘူးဆိုပြီးတော့ဟိုကုသိုလ်ကောင်းမှုပြုရင်ဘွာတော်ချမ်းသာနေတဲ့ပုဂ္ဂိုလ်တို့ အဲကိုဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေပြီးသားကြီးရွယ်ပြီးတော့ညာပေးဝေမှာရတယ်အာလုံးသတ္တဝါတွေညာပေးဝေပါကြီးဆိုတာကတော့ဒါကတော့တာမညာကုသိုလ်နည်းနည်းကသိသွားတဲ့ပုဂ္ဂိုလ်ဒီသူမျိုးကအဲဒီလူတော်ကောင်းကြီးပုဂ္ဂိုလ်ညာပေးဝေပါကြီးဒီလူအညာပေးဝေပါကြီးဆွေမျိုးတော်ဦးတဲ့ပုဂ္ဂိုလ်တွေညာပေးဝေပါကြီးအဲဒီဘုရားမှာဆွေမျိုးတော်တဲ့ဝယ်တော်တဲ့ဒေတာလောကရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအညာပေးဝေပါကြီးအဲဒီလိုပေးဝေရရပါတယ်ဝါသက်ဆက်ကဆွေမျိုးတော်ခဲ့တဲ့ ဒိဋ္ဌာတွေအများပဲပဲရွယ်လဲရတယ်ဟိုဒိဋ္ဌာမင်းကြီးအဲ့လိုပဲရွယ်လဲရအဲ့တော့သူညာမပြေဝေလို့တဲ့အဲ့ဒါပြောတယ်ဘယ်နေရတော့ဆိုတော့အဲ့ဒီမှာဟိုသစ်ပင်ပင်ကြောင်းပြပြီးတော့ဆရာတော်ပြောတာပါဗာမွေးပင်ဗာမွေးပင်မှာနေရတယ်တဲ့ဒါတော့မှသူများတောင်းမှပြီးတော့နေရတာဆင်းရဲတယ်အဲ့လိုပြောရဲဆိုတော့ညာအဲ့ဒါဟိုအခုခါရတဲ့မျိုးသမီးကလည်းပဲ အဲဒီမိမအကြောင်းဘာမှသိတာမဟုတ်ဘူးတဲ့သူကဘာမှမသိဘူးသူကုသိုလ်ထဲထားတာလည်းမသိဘူးသူကဥပြီးတော့ပြောတာသူကအဲထွက်သွားတာလည်းဘာမှမသိဘူးဒီလိုဆိုတာကိုသူကအင်းဒါရှိတယ်သူကအဲတချို့ပုဂ္ဂိုလ်တွေလည်းအဲဒီလိုကြုံမှတွေ့ရအဲဒါပြိတာတော့ကရောက်နေလို့ရှိရင်ညာတော့ချင်းအကျဉ်းသုံးနိုင်ဘူးတဲ့အခုနေကုသိုလ်ကောင်းမှုမရှိတော့အကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေဒီလိုလည်းဖြစ်သွားနိုင်တယ်အခုညာစွာရရင်အကျင့်ကိုကျင့်နိုင်တဲ့ခြေအနေနဲ့ပြည့်စုံနေရတာနေပြီးတော့ အဲဒီအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကုသိုလ်ကောင်းမှုမပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဆိုရင်ဒီလိုဖြစ်သွားမယ်ဆိုရင်ဖြစ်နိုင်တယ်တဲ့ဒီကပြည့်လည်းပဲလွန်မြောက်အောင်လည်းကျင့်ဖို့အရေးကြီးတာပဲလို့ပြောဒိဋ္ဌာပြည့်တဲ့ဟိတ်တရားအာဒိဋ္ဌာပြည့်တဲ့တိဋ္ဌာတိဋ္ဌာတိဋ္ဌာဆိုတော့ဒါရီအခုမြင်မြင်တွေ့ရတာလေအကုန်လုံးတိဋ္ဌာနေကြည့်ရတယ်လူမဟုတ်တဲ့ဥစ္စာတွေကတိဋ္ဌာနေရတယ်လူမဟုတ်လို့ချင်းလူကနှုတ်ထားပြီးတော့ဉာဏ်နဲ့ဥစ္စာတွေကချင်းသိသိကြည့်ကြည့်အကုန်လုံးတိဋ္ဌာနေခေါ်တယ်သူ ဒါရအလိုကတော့ဖီလာကလကိုရှိတဲ့အကောင်လေးတဲ့ဖီလာကလလူကတော့ကိုထောင်းနေတာပါအဲဒါကဖီလာကလကိုရှိတဲ့ကောင်လေးဆိုမိုးကြောပေးနေတဲ့ကောင်လေးဆိုရင်လည်းအဲဒီလိုလဲပုံမဲ့ဆိုနိုင်ပါတယ်သူကဒါနဲ့ကတော့ဖီလာကလကိုရှိတဲ့ကောင်လေးအဲဒါကသေးသေးမွားမွားကောင်လေးလည်းရှိတာပဲမျက်စိနဲ့မမြင်နိုင်အောင်နဲ့သေးမွားတဲ့ကောင်လေးလည်းရှိတာပဲဒိဋ္ဌာန်တွေကတော့မျိုးမျိုးပဲကောင်ကြီးတွေကတော့ငွားတို့ကျွဲဆင်းတို့မြင်းတို့ ဘယ်လိုကောင်းကြီးတွေလည်းရှိတာရေတွေကဆိုရင်တော့ငါးကြီးတွေနဲ့လည်းရင်မို့ကြီးကြီးတွေရှိရင်မွေကြီးတွေလည်းရှိတယ်ကြီးကြီးအားလုံးသားတွေကဒိဋ္ဌာန်တွေပဲနဂါဆိုတာလည်းဒိဋ္ဌာန်ပဲဒီလိုပဲဆိုတာနဂါဆိုတာတချို့နဂါဝတ္ထုတွေကြီးကျယ်လို့ပြီးတော့ဟောရတယ်နဂါဝတ္ထုတွေကြီးကျယ်လို့ဟောတော့နဂါမဲသိသိတို့ဘာတော့အာကြီးကျယ်လို့ပြီးတော့ဟောကြတော့ဘုရားနာတဲ့ပုဂ္ဂိုလ်တွေအဲဒီလိုနဂါသိခြင်းနဲ့သိညာပေါက်သွားရင်ကဲမဲ့ဘုန်းကြီးတော့မဟောဘူးအဲဒီဥစ္စာကို ဘုပရိသတ်တွေကိုတပည့်တွေငါးကြီးကိုမှသို့ရတယ်ဆိုတာရှင်းကဖြစ်မှုတဲ့ဟိုမှာရသေးရသေး၄ယောက်အသေး၄ယောက်ကိုဒကာ၄ဦးကကိုယ်ဝယ်လာတယ်ဟိုကဒကာ၄ဦးကကိုယ်ဝယ်တော့ရသေး၄ယောက်ကတော့ဒါဝိနာနာပြေသွားသွားပြီးတော့သူကနေအပင်ကြီးတွေရတယ်အဲဒီတော့ဒါဝိနာနာပြေရဲ့အကြောင်းတရားမင်းရဲ့အသိစိတ်တွေပဲကြီးတဲ့အကြောင်းပြောတော့အဲဒီလိုရတယ်ဆိုတော့ကြားဖြစ်တယ်သူတောင်းပြီးတော့တရားမင်းဖြစ်ဖြစ်ဖြစ်ပေါ်သူတောင်းပြီးကုသိုလ်တွေပြီးတော့သူကလည်းကြားဖြစ်တယ်သူကတော်ရဲ့သူက ဒီရောက်ကတော့ဘောရပြမင်းရဲ့ဘောရပြမင်းရဲ့ဥယျာဉ်သွားနေပြီးတော့ဘောရပြမင်းဘောရပြမင်းဆိုကုရုတိုင်းပေါ်လေကုတီဒီရတိပါပဲအဲဒီရပဲဟိုတုန်းကတော့ဒါလည်းတကယ်တော့တော်ကြီးကြီးထားတာလေအခုတော့အဲဒီမှာญาတိဥရုတွေပါတယ်သိမကောင်းပါဘူးနေကြသိမကောင်းဘူးခုလည်းခါလည်းသိဘူးနေတဲ့ခါလည်းသိနေတော်တော်တရားပြပါဘူးကဒါနဲ့ခုလည်းပဲအိန္ဒိယအစိုးရကတော့အဲဒီမှာဘိုးသာသာလုပ်တာအဲကုရုတိုင်းဘောရပြဘောရပြမင်း ဥယျာဉ်သားတွေကောရမင်းအသိစိတ်တွေကြီးကျယ်ပုံတွေကိုသူတကာကိုဟောတယ်သူတကာကအဲ့ဒီမှာကောရမင်းဖြစ်ကိုရသိညွတ်ပြီးတော့သူတောင်းပြီးတော့ဆုံးနေပါလေကျွေးမွေးလူရလို့ကောရမင်းသားကြည့်ပြီးတော့ကောရမင်းဖြစ်တော်သေးရဲ့လူကသူပြည့်တယ်တဲ့တူကတော့လလုံးကြီးကိုသွားတယ်လလုံးကြီးသွားပြီးတော့ဂလုံးမင်းရဲ့စိတ်စိတ်နဲ့သူကဟောတာဒါနဲ့ဂလုံးဖြစ်နေတဲ့စိတ်ပေါ့အဲဒီတူကတည်တဲ့အခါကျဂလုံးကြီးကဂလုံးဆိုတဲ့တိစ္ဆာပဲ ကောင်းလာမဟုတ်ဘူးဆိုတာနှလုံးနဲ့ကောင်းလာမဟုတ်ဘူးကရုဝါဒဆိုတာငကားမင်းငကားပြေသွားပြီးတော့သူကငကားကြည့်ရင်ကြည့်ကြတဲ့အကြောင်းနဲ့ပြောငကားမင်းနဲ့ငကားမင်းကြီးနဲ့ငကားမအရီပါလူတို့ဖန်ဆင်းတော့ရပါတယ်ဆိုအဲဒါရဲ့ကြည့်ကြတဲ့အကြောင်းတွေပြောဟောလို့တော့သူတက်ကကငကားကြည့်ခြင်းနဲ့သိပေါ်တော့သူတို့ကောင်ကျူ အဲငကားဖြစ်ပေါ်ဆိုတော့ငကားငကားမင်းကြီးဖြစ်တော့ငကားမင်းကြီးဖြစ်တော့မှစဉ်းစားကြည့်အောင်တော်တော်မကောင်းတာပဲမွေကြီးပါလားသူကဆရာကြတာပဲသူကကြာစဉ်းစားရတော့အဲ့ဒီဘာသိလဲငကားဖြစ်သွားတော့ပါအစတော့ငကားဆိုတော့သိကောင်းတယ်အောင်ဘောငကားကြီးဖြစ်တော့မှစိတ်ဖြစ်တာတော်တော်မကောင်းတဲ့ဥစ္စာကြီးပါတာငကားကြီးဖြစ်အဲ့လိုငကားရဲ့ငကားတွေဆိုတာငကားတွေကလုံးတွေဆိုတာဒါလည်းပဲကချီးကျူးထားတာတွေလည်းရှိတယ်ဒီပဲမဲ့လို့ဒါတွေကောင်းတဲ့ဥစ္စာတွေမဟုတ်ဘူးဥစ္စာတွေသိဆန်နေတယ် ဆိုတော့မဲ့ဖို့မရနိုင်ဘူးဆိုတော့ဓာတုရှိပါတဲ့ဘာဝင်တယ်အဲဒါဒိဋ္ဌံဖြစ်လို့ရှိရင်ပဲမဲ့ဖို့ကိုမရနိုင်ဘူးလို့ပြပြမွားမွားကောင်းနေထားပါတော့အကြီးကြီးကျယ်ဖြစ်တဲ့ကောင်းလေးဆိုတော့လိမ္မာတဲ့ကောင်းလေးဆင်းတော့ပါတော့တယ်တော်ပြီးတော့ကလည်းဒါမှမဟုတ်သူတို့မဲ့ဖို့မရနိုင်ဘူးတရားကျင့်သုံးလို့မရှိဘူးကုသိုလ်ကမှုတော့တချို့ရှင်နေလိမ္မာတဲ့ရှင်တွေဖြစ်ပါတယ်တရားလက်တဲ့တုန်းကမြတ်စွာဘုရားကပါဠိလေးရတော့ဆိုတာအဲဒီမှာပြင်းသုံးတဲ့အခါတဝါရင်းလုံးပါဠိလေးရဆိုပလလဲသင်ကြီးပေါ့ ဘယ်လိုလဲရှင်ရနေဝိယုငယ်ပြုစုတယ်လို့ဆိုတာကိုအဲစာစာအသေးလေးတွေမှာတော့အဲ့ဒီဘယ်လိုလဲရှင်ကြီးကဘုရားလုံးဆိုတာပဲဒီလိုရေးထားတယ်စာကြီးတွေတော့မပါဘူးပါဠိသက္ကရာဒီကသံဃာနာတင်တဲ့စာတွေလည်းတော့သူဘုရားလုံးတယ်ဆိုတာမပါဘူးဒါပေမဲ့ဟုတ်မယ်ဆိုတော့ဟုတ်လို့တယ်ဆိုတော့ဘုရားကိုကြီးညူရတယ်ဆိုရှင်ဘုရားကိုတော်တယ်လို့ဆိုဝိယုငယ်ပြုစုတယ်ကုသိုလ်ကောင်းမှုတွေဖြစ်ပါလားအကုသိုလ်ကောင်းမှုဖြစ်ဖြစ်ပြီးတော့ဘုရားမူရာကြည့်တယ်ကျိုးပေးနိုင်ပါလေဒါပဲမဲ့လို့ ဒီဘုရားမှာမက်ကိုရတဲ့တရားတော့မကျင့်နိုင်ဘူးမက်ကိုတော့မရနိုင်ဘူးဇာလည်းမရနိုင်ဘူးသူကဘုရားငကားတို့ကလုံးတို့စားရတဲ့ကိုတော့နတ်ငကားနတ်ကလုံးတွေကတကိုးရှိပါတယ်သူတကိုးရှိပေမဲ့လို့သူတို့လည်းပဲမက်ကိုကိုမရနိုင်ဘူးမက်ကိုမရနိုင်တရားမကျင့်သုံးနိုင်အဲဒီရောက်သွားလို့ရှင်လဲဇမသရိယာမြတ်တော်အကျင့်ကိုကျင့်သုံးဖို့ရအခွင့်မဟုတ်တော့ဘူးတဲ့အခွင့်ဆုံးရှုံးတာပဲ ကာသဝကံမြတ်စွာဘုရားလက်ထက်တုန်းကယဟန်တော်ကလေးနဲ့သွားရင်ပိမြက်ကိုပွဲပြီးတော့ပိမြက်ဆွဲပြီးတော့ပိမြက်ကလေးပြတ်သွားတော့အဲ့ဒါမှာဒီကြွားကမှပေါ်ကြတာကပါစိတ်တရားမိက္ခာဘုရားရှိတယ်ဘုရားကမှပါရပြတော်ကကြီးပွားပြီးကြီးပွားစေခြင်းဆိုတဲ့ပြန်ပေါင်းချက်ပြီးရင်းရောက်ပါစိတ်တရားပါစိယပါတိဆိုမိက္ခာဘုရားပါစိယပါတိပါစိယပါတိနဲ့မလဲဒါကလဘုကပဲဒီဥစ္စာလောကဝိဇ္ဇာမဟုတ်ပါဏတိဝိဇ္ဇာပဲ လောဘဒေါသအာဟုသူကြီးနဲ့နေရာတွေနဲ့ကျွလွန်ရတာမဟုတ်ဘူးအာသိရိကသိက္ခာပုဒ်ပဲပြီးတော့ဗျာသိကျင်မကြည့်ဘူးဆိုပြီးတော့ဒါကိုဒေသနာမကြပဲပူဇော်ပဲနေခဲ့တယ်ဒီ2000ကာလပါတော့ရဟန်းတရားတွေကျင့်သုံးဗီလာတွေပါလေဒါသိတဲ့ဟာတွေတော့ကျွင်းပုံတရားဒါတခုပဲကွာကြောင်းပြတာအဲဒီမှာဒီကနေ့ကျတော့နမိတ်ကဖြစ်နေဆိုတော့ပိတ်မြက်ကလေးရလည်းပြင်းလည်းပြင်းလာပြီးတော့ရစ်ပါနေတယ်လို့ဖြစ်တယ် တယ်မှနမိတ်တော်မှာငါဘုရုံကပြင်းပြဆွေးမိတာဒီဥစ္စာအပြည့်ရောက်လာပြီဒေသနာကြောကြားပြပုဂ္ဂိုလ်ရဲ့မိဘမရှိနဲ့ဒီတိုင်းကျန်တော်မူသွားကြတော့ရှေရကပတ္တဆိုတဲ့ငကားကြီးဖြစ်ပါဘူးငကားပတ္တဆိုငကားကြီးဒီကောင်ဒီထဲမှာဖြစ်တယ်ဆိုတာပဲငကားပတ္တဆိုငကားကြီးကိုသံပါသံပါမျိုးအနည်းမှာဟိုမင်္ဂလာနယ်တွေကပေါ့လေရကဒါနယ်တော့သိဘူးမရဘူးအဲဒီကသံပါမျိုးအနည်း အဲဒီမှာဧကပါဒဆိုရင်ငါးကြီးဖြစ်နေငါးမင်းကြီးငါးကြီးဖြစ်တော့မှလည်းခုနလိုပဲငါးဆိုငွေကြီးဖြစ်နေတော့ရှင်မချမ်းမတော့ဖြစ်ပဲဆိုတော့ကိုရဟန်းဘောကနေပြီးငွေကြီးကြီးတော့အဲရှင်မချမ်းမတာလည်းဖြစ်တယ်ဖြစ်တော့ပါအဲဒီငရမတွေကသူတို့ငါးမင်းကြီးရှင်မချမ်းမတာဖြစ်နေတာရောက်လို့ဆိုပြီးတော့အတိမို့အကကုန်နေအဆိုတွေနဲ့ခြေပြော်လိုက်တော့မှတခါလဲငါမကုန်စိတ်တွေဝင်သွားတဲ့အခါမှာလည်း သိညစ်တာတွေကြောက်တော့တာဆိုလို့လည်းငါရောငါမင်းကြီးလည်းဟိုကနိုင်နိုင်အောင်ဆန်ဆင်းပြီးတော့ငါမရင်းနဲ့ကအတူတူကကြော်မွေ့ပြီးတော့နေတာဆိုတာကိုအဲ့ဒါအဲဒီလိုဖြစ်ပြီးတော့နေတော့သူ့မှာစိတ်မချမ်းသာဖြစ်တယ်သာသနာ့ဆောကြာဤသာသနာတော်မှာရာပြုပြီးတရားကျင့်သုံးပါလေတရားတို့မရဘဲနဲ့ငကားဖြစ်ရတယ်လို့ဒိဋ္ဌိဒိဋ္ဌိမျိုးနဲ့တရားရတယ်စိတ်မချမ်းသာဖြစ် ဖြစ်ပေမဲ့လို့အဲ့ဒါအဲ့ဒီဘဝတော့တရားတို့ရအောင်အာမတုံနိုင်ဘယ်နဲ့မှမတတ်နိုင်တော့အဲ့ဒီကကုသိုလ်ကောင်းမှုတွေပြုဒီကုသိုလ်ကောင်းမှုတွေစွမ်းရလူပြန်ဖြစ်ဖို့ဒါပဲရှိတယ်အဲဒါတော့ပဲရှိတယ်ဒါကြောင့်လို့နောက်ဘုရားတို့ပွင့်အောင်ဘုရားတို့ပွင့်တဲ့ခါကျတော့ရှင်မြတ်စွာဘုရားတရားနာရအောင်ဆိုပြီးတော့ရေကပါဒငကားကြီးကသူငကမသမီးလေးကိုငကမလေးကိုအဲကောက်ချုပ်ခိုင်း ပု္ပ္ပာတွေပါလေအမေခိုင်းအဲဒီပု္ပ္ပာတွေကဘုရားမှာပြင်နေတဲ့ပု္ပ္ပာတွေအမေခိုင်းပြီးတော့အဲဒီငကမပု္ပ္ပာကိုပြင်နေလို့ရှိရင်ဒီငကမပါရမယ်ဆိုတော့လူတွေကသွားကြလာကြဆိုတာကိုအဲဒါဒါကတော့အများလည်းဟောနေကြတာပါပဲဒီလိုဟောကြတယ်ဘုန်းကြီးကတော့ဒီလိုဟာသိမဝင်ဘူးခုနပြောတဲ့အတိုင်းငကားချင်းမှဆိုရတယ်ဥစ္စာအဲဒီငကမတွေသဘောကျတာနဲ့ငကားချင်းမှဆိုရတယ်ဆိုရတယ်တော့ အခုလသိင်္ဂါရဒါပြားတွေတွင်းနေတာရှိတယ်ဟိုမှာဒါခဏခဏဖွင့်တယ်အဲဒါအဲဒီတော့ပြိဿဘုံရောက်နေလို့ရှိရင်လည်းနာသိစိတ်နေတဲ့သူချမ်းတော့ချမ်းသာပါလေစားတော့နေတယ်ကမသိရပါဘူးဒါပဲမဲ့လို့လက်ဖို့တရားတော့မရနိုင်ဘူးတဲ့ဓမ္မစရိယာပေါ်ညာတော့ကျင့်ကိုမကျင့်နိုင်ဘူးဒါချမ်းတော်ပဲဝေဒမုန်နဲ့တော်သေးတာပေါ့လေဆင်းရဲတဲ့ဒိဋ္ဌာန်တွေကြောင့်သိဆင်းရဲတာပါအကြောက်တဲ့သိကောင်းတာပါသိကောင်းတယ်ကွာအခုမြင်တွေ့နေရတဲ့ဒိဋ္ဌာန်တွေမျိုးမျိုးကြည့်လိုက်ပြီးတော့ဆင်းရဲကြကြပါလေ သင်ကြီးတယ်သင်ကြီးတယ်လိုက်တော်ရကသင်နေတယ်သင်ရတာပဲလူတွေဖမ်းပြီးခိုင်းတယ်သင်နေတယ်သင်ရတာပဲမြင်းတွေကြည့်တယ်သင်ရတာနွားတွေကြည့်တယ်သင်ရတာသင်ရတယ်လေနေမကောင်းလို့နေမကောင်းမှမသိအဲလူတွေခိုင်းတာတွေလုပ်နေရတာပဲသူများတွေအဲဒီလိုမဟုတ်တဲ့ခွေးတွေဘာတွေကြတော့ဒီကောင်တွေကတော့တော်တော်ကိုလည်းမသိတတ်ပါဘူးဒီလိုနေမလားသနာကြလည်းမနာကောင်းပါလေသူများတွေစားကြဒီပါမရှိနဲ့တကောင်တကောင်လည်းကြိုက်ချက်ကျူကြသတိမှလည်းပဲစောင့်ရှောက်မယ်လို့မရှိဘူးလူပြည်လောကတော့အဝှုချုပ်တွေရှိတော့ လူတွေတယောက်တယောက်တည်းပြီးတော့မငင်းသေးကြဘူးတော်သေးရဲ့ဘူးအဲ့ဒီတိစ္ဆာလောကတွေမှာဘယ်သူမှအုပ်ချုပ်ဆောင်ရွက်ကြတာမဟုတ်နေရာကနေပြီးတော့နိုင်ငံလုံးညှင်းနေကြတာတော်စိတ်ပြည့်ပြကောင်းတာမနာနဲ့မနာစရာကောင်းပါလားအဲတကောင်တကောင်လည်းပဲဖမ်းပြီးစားတာလည်းသိနေရဒိဋ္ဌာန်ချင်းဒိဋ္ဌာန်ချင်းဖမ်းစားနေတာလည်းအများကြီးပဲမနေ့တင်းတော်ပြီဆိုလို့ချင်းဟိုငှက်တွေပါလေကိုကောင်တွေပါလေစားတာတွေကလိုက်ပြီးတော့ဖမ်းစားနေတာပဲဘလူတွေပါလေညာထွက်လာလို့ချင်းအရင်ငယ်တွေကဖမ်းပြီးတော့စားရတာပဲသူကညာရင်ချက်ချင်းပြေရတယ် ရောက်เสียပါပဲသူကအဲဒီမှာတချို့ချို့တိရစ္ဆာန်တွေကြတော့သူတွေကစားပြလုပ်ပြီးတော့ချက်တူစားတော့ဒါတွေကလည်းမနှဲပါဘူးချက်တူဘဲတို့ဝက်တို့အသေးလေးအများကြီးပါပဲဒီဥစ္စာတွေကလည်းအဲဒီတော့တိရစ္ဆာန်လောကဟာသမဏရောက်เสียကောင်းတာပဲဓမ္မစရိယမြတ်တော်ကျင့်ကိုမကျင့်နိုင်ုံနဲ့မကဘူးသမဏဆင်းရဲပါပဲသမဏရောက်เสียကောင်းတယ်အဲဒီတော့လည်းကြပြစ်တပါပဲတရားပွင့်ခါငရဲရွာနဲ့စိတ်ဓာတိရိဟိတ်တည်း စိတ်ဓာတိရမိတ္တရားအရင်စာပုဂ္ဂလောအရင်စာပုဂ္ဂလောပစ္စံတိမေအရင်စာပုဂ္ဂလောမေတိမေတုဇနဝေတုပစ္စသာတော်ဟောတိသူကခုနှစ်ခုမြောက်ဖြစ်ပါတယ်ကျွန်တော်တို့ကနိယလင်္ကာလည်းချောလည်းမြန်မာထည့်တာပစ္စံတိမေတုဇနဝေအာမေတိမေတုဇနဝေတုပစ္စသာတော်ဟောတိအဲဒီပုဂ္ဂိုလ်ကမေတိမမြတ်စွာဘုရားသာသနာတော်ထွန်းကားတဲ့နယ်ပယ်ထဲမှာပဲ ဖြစ်နေပါတယ်ဒါပေမဲ့လို့သောစာကဟောတိဒုက္ခညောဇလောဧလမူကောအပတိမလောသုဘာတိတာဒုဘာတိတာသာအတ္တမညာတုံသောစာကောသောပုဂ္ဂိုလ်ဤဤဇလောဒုက္ခညောပညာမဲ့ဤဒိဋ္ဌိပညာမရှိဘူးတဲ့ဒိဋ္ဌိကပညာမပါဘူးအဟိပုဂ္ဂိုလ်ဇလောမိုင်မဲ့တွေ့ဝဲဤလမူကောဆောင့်ဤ သွန်အားပြီးတော့နေတဲ့ပုဂ္ဂိုလ်သွန်အားနေတဲ့ပုဂ္ဂိုလ်ဒုဗာတိရဒုဗာတိရသာကောင်းသောစကားမကောင်းသောစကားဤအထာနဲ့ကိုအညာတုံသိခြင်းကအပတိတော်မစွမ်းနိုင်မီဟောဒီဖြစ်၏စကားကောင်းဆိုလည်းနားမလည်ဘူးတဲ့မသိဘူးတရားစကားတွေပါပြောတဲ့သဘောမပေါက်နိုင်ဘူးတဲ့နားမလည်နိုင်ဘူးအဟိပုဂ္ဂိုလ်အဟိပုဂ္ဂိုလ်ဆိုသူသူနာနာအင်္ဂါတွေလည်းချွေရင်းတတ်ပါတယ်သူများလို့လူအင်္ဂါတွေအပြည့်စုံမပါတာကိုလက်တို့ ငါတို့ဘောလည်းအပြုစားငါတွေပြည့်စုံမပါတော့ငါတွေတခုချွေရွံ့သူများနဲ့လူချင်းမတူအဲလူချင်းတူနေလို့ရှိရင်လည်းစကားမပြီးတော့ဆုံးအာနေတာတော့အဲဒါကနားထိုင်နေတာလည်းရှိတာတယ်မျက်စိပြည့်နေတာတတိတွေကလည်းပါလာတော့နောက်နောက်မှကြီးမာလာပြီးတော့မြင်တယ်တတိတွေကလည်းမမွေးငင်တာလည်းဝင်နေတာလည်းပါလာတယ်ဝင်နေတဲ့တတိတွေကပါလို့ဘုရားနည်းမှာဖြစ်ဖြစ်တာလည်းရှိအဲ့ဒါကိစ္စမြင်လာတော့မမွေးငင်တာပါလာရင်ပဲချင်းပြမတော့မသိရတော့ အဲဒီလိုမျက်စိချွေရင်နာနာချွေရင်နာအဲဒီလိုငါစိတ်ပိုင်းတွေချွေရင်ဒီရင်မတူပဲဖြစ်နေလက်တို့ပါချွေရင်နေတာကိုယ်ငါစိတ်ပိုင်းတွေသူများနဲ့မတူပဲနဲ့ချုံးကြပဲနဲ့ချွေရင်နေတာဒီပါလေရှိအဲဒီတော့အဟိပုဂ္ဂိုလ်တွေခေါ်တယ်ပြီးတော့အဲလေးနဲ့ပဲတရားစကားတွေပါလေတော့သူနားမလည်ဘူးပြောလို့ရှိရင်နားမလည်အဲဒါအဟိပုဂ္ဂိုလ်ခေါ်တယ်အဲဒီအဟိပုဂ္ဂိုလ်ကလည်းဇမသရိယ ကျင့်မှုရချိန်မဟုတ်ဘူးတဲ့ဒီပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတော့ပြုရင်ဖြစ်ပါတဲ့တရားရှိကိုရင်ကုသိုလ်ဖြစ်တာပဲညာတာကလည်းဒီပုဂ္ဂိုလ်ကုသိုလ်ဖြစ်တာပဲသိသူလို့ဖြစ်တာတော့ကုသိုလ်ဖြစ်တာပဲကောင်းသောကျိုးတွေသိနိုင်တာပဲအဲဒီလောက်ဆောက်တည်ကျင့်သုံးနေတဲ့ကုသိုလ်ဖြစ်တာပဲဒါပဲမင်းတို့မဲ့ဖို့တရားတွေတော့မရနိုင်ဘူးတဲ့ဇာတရားလည်းမရနိုင်ဘူးဓမ္မာရိပညာအထုတွေကိုမရနိုင်ဘူးဝိပဿနာဉာဏ်တွေမှဖြစ်နိုင်ဘူးဒီလိုပုဂ္ဂိုလ်အဲဒါကြောင့်အဲဒီတော့အဲ့ဒီပုဂ္ဂိုလ်ကလည်း ရပ်ဖြစ်သွားတယ်ဟိပုဂ္ဂိုလ်သာမဟုတ်ဘူးအဲဒီတည်းဒွိပုဂ္ဂိုလ်ကလည်းရှိတယ်ဒါကတော့ခွဲလို့မရဘူးဒွိဟိနဲ့တိဟိကခွဲလို့မရဘူးဒါကြောင့်သူ့တော်ဒီမှာထည့်ပြီးဟောမှာတော့နာရရပြည့်တဲ့နှစ်ပါးပြီးသွားတယ်တရားဖွင့်တာငရေပါနေဣဒ္ဓာရှိရိဟိတတရားလေးခုပြီးတော့ဆိုတာမိစ္ဆာပစ္စံမိစ္ဆာပဲကြည့် သူဒေသနာလဲတော့မိစ္ဆာဒိဋ္ဌိက၅ခုမြောက်တော့လည်းတူပါတယ်။ဘုရားဒီမှာလည်း၅ခုမြောက်တော့ဖြစ်မိစ္ဆာပစ္စံအရင်းစာပုဂ္ဂလောမိသိမေသူသနာလေသူပစ္စသာတော်တိမိသိမအိန္ဒိယနိုင်ငံအလယ်ပိုင်းမှာဖြစ်တဲ့ဘုရားပုံတော်မူတဲ့ခါတော်အဲဒီသနာထုံးတာနေတော့အဲဒီမှာပဲဖြစ်ပါလေသောစာကောဟောတိမိစ္ဆာရိတိကောဝိပရိဒဒါသနော သောစာကောသပုဂ္ဂိုလ်ဒီလေး ပရိစ္ဆာဟေဒီကမှားတော့ယူရှိနေပြီပရိဒါသာသနာဖောက်ပြန်တော့ယူရှိသည်ဟောတိဖြစ်၏ယူကမှားနေတယ်သူကတော့အတိတ်တော့ဒီအိပ်ပါအယူကမှားတယ်ဒါကလို့တဲ့တုန်းကဘုရဏကသဘာလည်းမက္ခိကောကာလာတို့အစရှိတဲ့ပုဂ္ဂိုလ်ကြီးတွေရှိတယ်သူတို့ကယူမှားနေတော့ဘုရားဘုရားကြီးကိုမလာလည်းမလာနိုင်ဘူးဘုရားစကားကိုသူတို့ယုံကြည်လည်းမလည်းမပြုနိုင်ဘူး သူတို့လာမဟုတ်ဘူးသူတို့ရဲ့တတိတွေဒီလေးပဲသူတို့ရဲ့တတိတွေတိတ်တိတွေဒါတွေကလည်းပဲသူတို့ယူတွေတိုက်ယူနေတော့တရားတရားကိုမနာနိုင်ဘူးအဲဒါသူတို့ကပြုစုသူသားပြီးတော့နေတဲ့ဒကာရမတွေကလည်းရှိတာပဲဒါတွေလည်းပဲသူတို့အယူတွေမှားနေတာလေဒီဥစ္စာတွေရှိတယ်ဒါလည်းတဲ့ကပရိပါဒကပရဝိုက်ဆိုတဲ့ဥစ္စာတွေအဲဒါတွေကမြတ်စွာဘုရားထံလာပြီးတော့ တချို့လည်းတရားတွေတော့ညိုကြပါတယ်ညိုကြပြီတရားတော့တရားကျင့်သုံးအားထုတ်ပြီးတရားတချို့ကမရောက်ဘူးတချို့တော့လည်းသာသနာတော်ဝင်ပြီးရာပြုပြီးကျူးသွားတယ်လည်းသူကများများရှိပါတယ်မြတ်စွာဘုရားလည်းတစ်ခါတစ်ခါအဲ့ဒီပရဝိတ္တကြီးဟာအရာကိုသွားပြီးတရားတွေပါလေဟောအဲ့ဒီမှာတရားနာနာပေမဲ့လို့တချို့ကလည်းသဘောမပေါက်ဘူးသဘောပေါက်တဲ့တရားလည်း တို့မြတ်စွာဘုရားရဲ့သုံးမလိုက်လာပြီးတော့ကျင့်နိုင်ပြီကြည့်တော့မရဘူးဆိုတော့လည်းပါရမီတော့ဖြစ်သွားတာပေါ့ပါရမီဖြစ်လို့ဖြစ်အောင်လည်းမြတ်စွာဘုရားသူတို့လည်းဟောပါတယ်သင်္ရတာမီသောတော်ပြီးတော့ဟောတယ်မြတ်စွာဘုရားလည်းတစ်ခါတစ်ခါအဲ့ဒီပရောဟိတ်တွေကြီးဟာအရာကိုသွားပြီးတရားတွေပါပြီးဟောအဲ့ဒီမှာတရားနာနာပြီမဲ့လို့တချို့ကလည်းသဘောမပေါက်ဘူးသဘောပေါက်တဲ့တရားလည်းသူတို့မြတ်စွာဘုရားရဲ့သုံးမလိုက်လာပြီးတော့ကျင့်နိုင်ပြီကြည့်တော့မရဘူးဆိုတော့လည်းပါရမီတော့ဖြစ်သွားတာပေါ့ပါရမီဖြစ်လို့ဖြစ်အောင်လည်းမြတ်စွာဘုရား သူတို့လည်းဟောပါတယ်သင်ရခံပြီးသောတော်ပြီးတော့ဟောတယ်အဲ့ဒါကြီးအများကြီးပါပဲခေါလုံးကသစ္စာပြခဏခဏသောတော်ပြီးတော့တပိုက်တွေဟောတယ်တချို့တပိုက်ကတော်တော်ပဲကြီးညိုပါတယ်တရားတရားကြီးဆိုတော့တရားတရားတွေသူတို့မေးများမေးများပဲနဲ့တော့သာသနာ့ဘဝင်နိုင်လောက်အောင်တော့သူကတရားတရားမသက်တာတော့သာသနာ့ဘောင်တော့ဝင်နိုင်ဘူးသူတို့ကလည်းသူတို့နေရပဲအဲ့ဒါနဲ့အဲ့ဒီတစ်ပွားလုံးတော့ပြန်တရားတွေမရဘူးဒါပေမဲ့လည်းအဲ့ဒီကကုသိုလ်ကောင်းမှုကြောင့်နောက်တစ်ချိန်ကျတော့ဒီဟိုကျွန်းဒီဟိုကျွန်းမှာသာသနာထွန်းရတဲ့အခါမှာတော့ အကျိုးပုဂ္ဂိုလ်ရဲ့အဲ့ဒီမှာမထေကြီးတွေပါလေလာဖြစ်ပါလေကျွမ်းဝင်သွားကြရဟနာဖြစ်သွားဒီလိုပုဂ္ဂိုလ်တွေရှိအဲ့ဒါကြောင့်မြတ်စွာဘုရားနောက်တစ်ချိန်ကျရင်ကျွနေအောင်လို့အဲ့ဒီပြပိုက်တွေပြီးတော့သွားသွားပြီးတော့တရားဟောပါလေပြပိုက်တွေဒါမှမဟုတ်မြတ်စွာဘုရားကတော့ကာမတိညာမတိရတဲ့နဲ့သွားပြီးတော့ဟောတာပဲတချို့မင်းစည်းဝေးတွေတချို့ယမနာပုံနာစည်းဝေးတွေသွားပြီးတော့ဟောတယ်တို့ကတော့သူတို့ဆရာကြီးခါတိုင်းငါနေကြသူတို့ဆရာကြီးလာဟောနေတယ်လို့အောင်းမိနေတာလေ ဒါပေမဲ့တော့အဲ့ဒီနေ့တော့ဟောုံပြောုံနဲ့သိကောင်းတာလေအတန်နဲ့သိကောင်းတာလေတော့လူတွေတွေနားနေကြတော့နောက်ရသော်ကြီးကပြန်လာတဲ့ခါကျတော့မှသူတို့ဆရာကြီးကလာတဲ့လာပြီးတော့အဲနေရာမှာထိုင်ပြောဟောတဲ့ခါကျတော့အင်းခုနကဟောတော့တို့ဆရာကြီးမဟုတ်ဘူးဒါကဘယ်သူဟောတော့တာမှမသိဘူးလို့ဒီလိုအောင်းမိတယ်ဒါတော့အမှတ်တမဲ့လည်းသွားပြီးဟောတာရှိတာဘာဖြစ်လို့ဒီလိုဟောရအောင်ဆိုဒါပါရမီဝါသနာလေးကြည့်အောင်လို့တဲ့နောက်သင်ကြလို့ရှင်ရှင်အဲဒီကနေဒီတရားကြီးညိုတဲ့စိတ်ကလေးတွေဖြည်းပြီးတော့ နောက်ခါတူတောင်းမအောင်လို့တဲ့မြတ်စွာဘုရားဒီလိုလည်းတရားတွေဟောပါတယ်အဲဒါအယူတွေမှားနေတဲ့ပုဂ္ဂိုလ်ရဲ့ဒီပုဂ္ဂိုလ်အဲဒါရဲ့ဘုရားအနေနဲ့သွားဟောရင်နားမမဟုတ်ဘူးတရားလည်းသူတို့မကျင့်နိုင်ဘူးရှင်ယူတရားမကျင့်နိုင်ဘူးအဲဒီလိုပုဂ္ဂိုလ်တွေရှိပါတယ်တရားလည်းတကလည်းအများကြီးရှိတာကိုယ်လည်းရှိတာပါပဲဒီဥစ္စာတွေကတော့အဲဘုရားဘာသာတရားကိုမယုံကြည်နိုင်တဲ့ပုဂ္ဂိုလ်တွေဟောပြနေတဲ့ယုံကြည်တဲ့ပုဂ္ဂိုလ်တွေရှိတာပဲသူတို့မှာ ဇမစရိယဝါဒမြတ်သွားခြင်းကျင့်မို့ရသူတို့အခွင့်ခံမဟုတ်ဘူးတဲ့ရရှိဖြစ်ပါတယ်ရောက်နေတာလေဒီပုဂ္ဂိုလ်မိစ္ဆာလေးကြီးဒီပုဂ္ဂိုလ်အဲဒီမိစ္ဆာလေးကြီးလူထဲမှာအကြီးဆုံးမိစ္ဆာလေးကြီးကိုဒီမှာပေါ်ပြရတယ်နတ္တိဒိဏနတ္တိဒိဋ္ဌာနတ္တိဒိဋ္ဌာနတ္တိဒုက္ခဒုက္ခဒါနာကာမနာဝိပါကောစသည်ဖြင့်ဆယ်ခုရှိတယ်သူကနတ်အဲဒီကဒါသဝတ္ထုကမိစ္ဆာလေးကြီးဤတာမိစ္ဆာလေးကြီးအတူချုပ်ကတော့ကာကံအကျိုးမရှိလို့ယူတာပါပဲအဲကြောင့်အရင်ကျေပြရတယ်ပါထားတယ်တဲ့ကွန်းလေးနဲ့ကုသိုလ်ကာမရှိ အကုသိုလ်ကံမရှိ ကုသိုလ်ကံဤကောင်းကျိုးမရှိအကုသိုလ်ကံမကောင်းကျိုးမရှိလဲယူတော့အဲဒီလိုယူလိုက်ရင်နောက်သမလုံးဝလည်းမရှိနတ်လည်းမရှိတော့ကုသိုလ်ကောင်းမှုကြောင့်နတ်ဖြစ်လာမယ်ဒီနေ့နတ်လည်းမရှိနိုင်อืมကုသိုလ်ကောင်းမှုပါရမီဖြည့်ပြီးတော့ဘုရားဖြစ်တယ်ဆိုတော့ဘုရားလည်းမရှိတော့ဘူးလို့ဆိုတာကံကံကျိုးမရှိဆိုလို့ရှိရင်အကုန်လုံးပြတ်ကုန်တယ်ဒီနေ့ဘာရှိတော့တော့ဆိုတော့အခုညမောက်ဘဝတဘဝလည်းရှိရတာပဲဒါကယုံကြည်ဒီတဘဝလည်းရှိပြီးတော့ အဲမမြင်ကောင်းတဲ့ငရဲတို့ခုနပြောတဲ့ကြိတ်တာတို့နတ်တို့ဆိုတာတွေလည်းမရှိဘူးကာကအကျိုးပေးရမှာပေါ့ကာကအကျိုးမပေးတော့ဒါတွေလည်းမရှိဘူးယနေ့ဖြစ်တဲ့ဒိဋ္ဌာန်နဲ့အတူပဲဒါပဲရှိတော့ဒါကြောင့်ခုတချို့ပုဂ္ဂိုလ်ကအဲ့ဒါပြောတယ်လူနဲ့ဒိဋ္ဌာန်ကရှိတာတဲ့နတ်တွေငရဲတွေကြိတ်တာတွေဆိုတာမရှိဘူးဆိုပြီးတချို့ကဒီလိုဟောတော့ဟောနေတာပဲအဲ့ဒါကြီးကသူတို့အဲ့ဒီဒီဒိဋ္ဌိပဲဆိုတာဒီမိစ္ဆာဒိဋ္ဌိပဲ အဲဒီမိစ္ဆာဒိဋ္ဌိရှိနေတဲ့ပုဂ္ဂိုလ်ဇမသရိယာများတော့ကျင့်ကျင့်မှုရမဖြစ်နိုင်ဘူးတဲ့သူတို့ယုံတော့မယုံပဲယုံတော့မယုံတော့သူတို့မကျင့်ဘူးပေါ့မယုံတော့မကျင့်ဘူးမကျင့်တော့အဲတရားတို့တွေမရနိုင်တော့ဘူးဒါတဘွားလုံးဆုံးကျုံတော့တာပဲရာဇိစီပါလည်းရောက်နေအဲဒီမိစ္ဆာဒိဋ္ဌိယူရှိနေလို့ရှိရင်ရာဇိစီပါလည်းရောက်တယ်တရားပွင့်ကငရဲရွာနဲ့တိတ်တာပြည့်အဟိတ္တပြမိစ္ဆာပစ္စံအဲဒီပုဂ္ဂိုလ်တွေပထမက ဗုဒ္ဓဘာသာတွေပါပဲနောက်အဲဒီမိစ္ဆာဒိဋ္ဌိတရားတွေကြားနာလေ့လာပြီးတော့မိစ္ဆာဒိဋ္ဌိဖြစ်တော်တွေရှိတယ်မိစ္ဆာဒိဋ္ဌိဖြစ်တော်တွေရှိပါတယ်တော်တော်များများကိုရှိပါတယ်ခုနေ့ကကလားဒါကြရည်ရည်ဖြစ်ပါတယ်ရောက်တော့တယ်ညာတော်ကျင့်မကျင့်နိုင်တော့ဘူးမြတ်စွာဘုရားကြီးသာသနာတော်ရည်ရတဲ့တရားတွေသူတို့မရတော့ဘူးသုံးချုံသွားတာပဲခါတယ်နောက်ပစ္စံနဲ့ပစ္စံတွေ မြင်စာပုဂ္ဂလပစ္စာနိမေသုကနာဘေတုပစ္စာသာတော့ဒီမြတ်စွာဘုရားကလည်းပွင့်နေတယ်။ရားကလည်းဟောနေပြီ။ဒါပေမဲ့လို့ယဉ်စာပုဂ္ဂလဒီပုဂ္ဂိုလ်ဒီကဒီပုဂ္ဂိုလ်ဒီနည်းပစ္စာနိမေသုအစွန်ဖျားပြေကုန်သောဇနဘေတုဇနဘုံနယ်ကယ်တို့နဲ့ပစ္စာသာတော့ဖြစ်ဖြစ်ရှိရှိဟောတိဖြစ်၏။သာသနာတော်မထွန်းကားရ။ပစ္စာတွေမှာဖြစ်နေတယ်ယထာနာတိဂတိဘေကုဏဘေကုဏီနံဥပါဒရဏဥပါဒိကနာယထာပညာ၌ ိက္ခုနာယဟန်တို့ဤ၎င်းဘိက္ခုနီနာယာမိမတို့ဤ၎င်းဥပါဒကနာတရင်ဒီဥပါဒကတို့ဤ၎င်းဥပါဒိကနာတရင်ဒီဥပါဒိကမတို့ဤ၎င်းဂတိသွာလာခြင်းဤနာတိမကြီးအဲ့ဒီရက်ကိုညာတန်ဃာတွေလည်းမရောက်ဘူးဘိက္ခုနီတွေလည်းမရောက်တရင်ဒီဖြစ်တဲ့ဥပါဒကတွေဘုရားဘာသာဝင်တရားတွေလည်းမရောက်ဓမ္မတွေလည်းမရောက်တယ်ဒီလိုရက်အဲ့ဒီလိုရက်ရှိတယ်ဆရာလက်ထက်တုန်းကဆိုအဲ့ဒီလိုရက်တွေကများပါလားအဆုံးပြကြတယ် သောစာကောဟောတိအဝိညာဓာရေတုမိလိုက်ခြင်းသည်သောစာကောသောပုဂ္ဂိုလ်သည်လေအဝိညာဓာရေတုမသိမလိမ္မာကုန်သောမိလိုက်ခြင်းသူမိလိုက်ခလူမျိုးတို့၌လူတိုင်းမျိုးတို့၌ဟောတိဖြစ်၏ဖြစ်ကြတော့လူတိုင်းမျိုးဖြစ်နေတယ်အဲဒီလိုရသွားပြီးတော့ရင်ကျေးတဲ့လူဆိုလို့ရှိရင်လည်းကိစ္စမရှိဘူးဆိုရင်ရေးတဲ့ပုဂ္ဂိုလ်ဆိုတော့ပြောလို့ဆိုတော့နားလည်အောင်လူရိုင်းမျိုးတွေရှိတယ်။အိန္ဒိယနယ်ကအစွန်ပြမှာမိလက်ခဆိုတဲ့လူရိုင်းတွေရှိတယ် အခုနာဂါတို့ဘာလိုမျိုးတွေပေါ့လေဗမာပြည်နယ်ဆွမ်းလည်းကြည့်တာပါပဲဒီလူတွေအဖို့လည်းကောင်းကောင်းဝတ်တာမဟုတ်ကြက်ကြီးပဲသူကအခုတည်းဒီမရင်ရဲဘူးဒီလူတွေရဲအောင်မလုပ်နိုင်နဲ့အဖို့ကိုရဖို့ဆိုတော့မဖြစ်သေးဘူးဒီကောင်းကြီးကြက်တာပါသူကတရားနဲ့တော့တော်ဝေးတာတော်တော်ခက်ပါလေအဲဒီလိုပုံကိုယ်တွေကသွားပြည့်နေလို့ချင်းမဲမှာတရားကျင့်နိုင်နေမှာတော့အဲဒီလိုနေရာတွေကြောက်ကြကောင်းနေဒီလိုနေရာတွေလည်းပဲ မဖြစ်မှနေရာကြမှာရောရင်းစေပါပဲကြွားတယ်ယုံနာမယောပြမလောနေဒါကဟိုမှာက၄ခုမြောက်လောက်ပဲရှိပါတယ်ဒီမနာဆင်ပါလားဘုညာဒီမှာလင်္ကာရရလင်္ကာတရားရရဒီမှာထည့်ခုနှစ်ခုမြောက်ယုံနာမယောပြမလောနေယုံနာနဲ့မယောတဲ့ဒီမှာလောကရုပ်သက်တဲ့နာသက်တဲ့ရှိနေတဲ့မြမဘုံနဲ့အယိဇ္ဇပုဂ္ဂလဒီဟာဒီကာယုကေသူ ဒေဝနိကာယေတုပပန္နောဟောတိအရင်သာပုဂ္ဂလဤပုဂ္ဂိုလ်သည်နေဒီကာယိဝေတုရှိသောတရှိကောသောဒေဝနိကာယေတုနာပေါင်းသော၌ပိသာသာတော့ဖြစ်သည်ဟောတိဖြစ်၏အဲအသက်ရှိတဲ့နာမျိုးတဲ့အသက်ရှိုံနဲ့မဟုတ်ဘူးရုပ်သက်သက်ရှိတဲ့နာနာသက်သက်ရှိတဲ့နာနောက်ဆိုပြမပါပဲဒီမှာတော့သာမန်တရားယုံနာမရောပြမလောနေ ယုံနဲ့နာနဲ့မရောဘူးရုပ်သက်သက်နာသက်သက်အခုလူဆိုတာကတော့ယုံနဲ့နာနဲ့ရောနေတာကိုယုံလည်းရှိနာလည်းရှိတော့ယုံကြည်တဲ့အတွက်နာကြည့်နေတယ်နာကြည့်တဲ့အတွက်သိနိုင်တယ်နားထောင်ပြီးသိနိုင်တယ်ပြောနိုင်တယ်ဟောနိုင်တယ်အဲသွားနိုင်တယ်လာနိုင်တယ်လုပ်ကိုင်နိုင်တယ်ယုံနဲ့နာနဲ့ရောနေတယ်အဲဓာတ်ပြ၆ဆဆိုတာရှိတယ်ကာမောဒရဏပြ၆ဆတ် အတုမာယေကာဝရင်ယာမာတုဇာနေမန္တလူပရမတဝသဝရီဒါကြီးကြောက်တာအဲ့ဒီမှာလည်းပဲလူကြီးလောက်ပါပဲသူတို့ကလည်းယောနာရောပြည့်စုံပဲအဲပြီးတော့နယောက်ျားနမိမသူအပြည့်စုံပဲသူကတော့ကာမကာမဂုဏ်တွေကိုလူတို့ပါပဲဒါသူကတကူကြည့်တယ်ချမ်းသာတယ်ဒါပဲထုတယ်နောက်သူတို့အထက်ကျတော့ဇမဘုံတွေရှိတယ်ဇမဘုံတွေကတော့အဲဒီမှာတော့ ယောက်ျားတို့မိန်းမတွေတို့အထူးမရှိဘူးသူတို့ကတော့ယောက်ျားမိန်းမစိတ်တည်းမရှိဘူးပုံတန်တန်ကတော့အသွင်ပြင်ကတော့ဒီကအပြင်ကနေကြည့်ရင်တော့ယောက်ျားပုံတန်တန်ခန့်ခန့်ညာညာပါပဲပုံတန်တန်ကတော့ဒါပေမဲ့လို့ယောက်ျားမိန်းမတွေစိတ်ပိုင်းအင်္ဂါတွေမရှိဘူးသူအဲဒီဓမ္မဘုံတွေရှိတယ်ပထမဇာက3ဘုံနဲ့ဒုတိယဇာ3ဘုံတတိယဇာက3ဘုံနဲ့အဲ3စင်မှာ6မျိုးရှိတယ်ဒီမှာ အဲဒီကထမဝေဟဖို့ကုန်းနဲ့နောက်ပြီးတော့အဲသုဒ္ဓဝါဒက၅ဘုံနဲ့ယောနာတော့ပြည့်စုံပုံကြီးပါပဲဒီပုံကြီးကတော့သူတို့လည်းပဲတရားဟောနိုင်တယ်တရားနာနိုင်တယ်မျက်စိကြည့်လို့မြင်နိုင်တယ်ဘုရားတွေဘာတွေခုနိုင်တယ်နားကြည့်လို့တရားတွေကြားနာနိုင်တယ်တရားတွေကျင့်သုံးနိုင်တယ်အဲအရိယပုဂ္ဂိုလ်တွေဖြစ်နိုင်တယ်သုဒ္ဓဝါဒဘုံတွေဆိုတော့အနာဂတ်ဉာဏ်နာတွေပဲရှိတယ်ဘုသူဇဏောင်းကြီးနာကောင်းတဲ့ဘုံတွေပါပဲ အဲ့ဒါရောယောနာလည်းပြည့်စုံတဲ့ပုံလေအခုကတော့ယောနာမရောတဲ့ပုံအပင်ညတပုံနဲ့ဝေဟဘုံပုံနဲ့တရားနဲ့ပါပဲအမျိုးအစားသာကွာတပုံတော့တပုံနဲ့ပါပဲဝေဟဘုံပုံတော့ကဘာပေါင်း900တက်ရှိလူကြီးကလူကြီးကသမထဇာလန်းကဇာနေအားထုတ်လို့သရုပ်ရတာပြစ္စမဇာကိုရအဲဒီဇာရပြီးတော့သူကရုပ်ကိုယုံမုန်းဆက်ထုတ်ပြီးတော့ပွားများစွာရုပ်ရှိလို့ ဒုက္ခတွေရောက်ရတယ်လို့ရုပ်လည်းပြင်းမြင်မယ်ဆိုမြင်ကြတာဟုတ်တယ်အဲရုပ်ကြည့်တော့မဟုတ်နာကြည့်လို့ဆိုတာနာကြည့်တော့ဒုက္ခတွေရောက်ရတယ်ရုပ်သက်သက်ဆိုကိစ္စမကြည့်ဘူးနဲ့နာငါသိလို့ရုပ်သက်သက်ဆိုလို့ရှိရင်အတုံးတိုင်ကြောက်ခဲမြည်ကြီးခဲ့တယ်မိလောင်လို့လည်းပူမမသိဘူးမဘူးဒုံနေရလို့လည်းနာမမသိဘူးဘယ်သူမှနှိမ့်သက်လည်းမဖြစ်နိုင်ဘူးအဲတော့နာကြည့်တော့ဟွာမြင်ပြဟွာသိရာသိနေသင်မနေတာဒုက္ခရောက်နေတာလေဆိုပြီးတော့နာကိုသူကပြင်းမြင်ပြီးတော့ဟွာမြတာတော့ဒီတဲ့ခါကလာကြတော့အဲ့ဒီ ဝေဟဘုံပုံနဲ့တရားနဲ့ပါပဲအသင်္ကြန်ဆိုတာဖြစ်တယ်ပညာမရှိဘူးပညာမရှိတယ်စိတ်တိုင်းမရှိဘူးနာတရားတွေအကုန်လုံးမရှိဘူးရုပ်သက်သက်ပဲလူပြေကနေပြီးတော့ထိုင်ရစုတွေသွားလို့ချင်းဟိုမှာထိုင်ရင်ကြီးပဲကြားရစုတွေရင်ကြားရပဲလဲလျောင်းအိတ်နေကစုတွေသွားလို့ချင်းလဲလျောင်းရင်ကြီးပဲအခုနိုင်ရကြီးများတော့နေမှာပေါ့နောက်တွေလောက်ထားတော့အဲဒီသားရကြီးတွေလောက်ထားတော့ဝေယဘုပြမာတွေနဲ့ပုံပန်းတန်တာတော့အတူတူပါပဲသို့တော်လည်းသူက ရုပ်တတ်တဲ့အားမှမသိဘူးအသေးချင်မကြီးတွေသွားမှပြင်တာသေတာတော့လည်းမဟုတ်ဘူးလို့ကအဲသားကြီးကတော့ကိုပြမားတွေလိုပဲအသက်ရှင်တဲ့ပြမားအတိုင်းနဲ့မထူးဘူးလို့အဲဒါဘာမှမသိဘူးမပြောနိုင်ဘူးသူများအသွားပြောတယ်သူမသိဘူးအဲ့ဒီဘုံနဲ့ဒါရပြစ်ဖြစ်ပါတယ်ပါတယ်တဲ့ဒီဘုံရောက်သွားလို့ရှိရင်ညစာဘုရားပွင့်တဲ့တရားဟောနေတဲ့နဲ့သူတရားမနာနိုင်ဘူးသူနာနာလည်းမရှိသေးတာပါဘူး ။ပုံသဏ္ဍာန်တော့ရှိတယ်လားမကြားနိုင်။ဒါတော့စိတ်ကလည်းမရှိတော့ဘာမှသူမကြားမသိနိုင်ဘူးတရားလည်းမသိနိုင်ဘူးနားမလည်နိုင်ဘူး။တရားကျင့်ဖို့ဆိုတော့ဘယ်ဖြစ်တော်မလဲစိတ်မှမရှိရဘူး။အဲဒီလိုပြီးတော့အဲ့ဒါကအင်္ဂုတ္တမှာတော့အဲဒီအင်္ဂတဘုံတစ်ခုပဲသက္ကရာကဝင်လာတာ။ဒီကနေ့ကမှတော့ဗာတိယဥပ္ပါဒိယသက္ကရာကတော့အသင်္ကေတရောအာယုပါဒငကုလုံးဖွင့်ထားပါတယ်ငကုလုံးဖွင့်တာပဲပြည့်စုံပါတယ်။ အာယူပဘုံဆိုတာကတော့ရုပ်မရှိတဲ့ဘုံအဲဒီမြမဘုံလေး36ဘုံကအထက်မှာအာယူပဘုံ၄ခုရှိတာအာသနဲ့သာရဏဝိညာဉ်နဲ့သာရဏအကိဉ္စဉာဏ်ညဝပညာနာပညာရဏဘုံ၄ခြင်းရှိအာကာသနဲ့သာရဏဇာရတဲ့ပုဂ္ဂိုလ်ကသူတွေသွားလို့ရှိရင်အဲ့ဒီမှာအာကာသနဲ့သာရဏဘုံမှာဒီမှာသွားပြီးစိတ်ကြီးတယ်စိတ်နာတရားကြီးတယ်စိတ်စိတ်လေးကြီးပေါ့ရုပ်မရှိဘူး ဆန်းတာသိဆန်းတာဝိညာဉ်နဲ့ဓာရဏဘုံလည်းပဲဒီလိုပဲအဲ့ဒီဓာရတဲ့ချင်းအဲ့ဒီရောက်သွားဒီလိုပဲစိတ်စိတ်နာတရားစိတ်စိတ်နာတရားကြီးရတယ်ယုံကြည်အာဂိညာရဏဓာရတဲ့ချင်းအဲ့ဒီမှာသွားပြီးယုံကြည်ဘူးဒီဘာပညာနာပညာရဏကြတော့သူကသာသိမ့်ဝေးတာပေါ့လေစိတ်နာတရားတော့မင်းမမှုတွေကြီးတော့မရှိလို့ရှိဆိုတော့ကြည့်လို့ရတယ်အဲ့ဒီမှာယုံကြည်ဘူး ယုံကြည်တော့အဲ့ဒီဘုံတွေမှာဖြစ်နေတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားတရားဟောနေလို့သူတို့တရားမနာနိုင်ဘူးတရားထားလည်းမလာနိုင်ဘူးတရားပွင့်မှလည်းသူတို့မသိဘူးသူတို့သိအောင်လည်းဘယ်သူမှသွားမပြောနိုင်ဘူးတရားတောင်သွားပြီးမဟောနိုင်ဘူးသူကဘယ်တရားရှင်းနိုင်ပြီးမှတော့အဲ့ဒါသူတို့အသက်တန်းရှိတဲ့ညာအဲ့ဒီမှာဒီနေတာပဲဘုရုပါရနမခေအကြောင်းနဲ့စပြီးတော့ရာကြီးဖြစ်ပါတယ် ရမနေ့ကတော့စုံသွားပါပြီအဲဒီသင်္ဃာလေးစပြီးပြရတယ်ဘုရားပွင့်ခါရေရွာနဲ့ဒိဋ္ဌာတိရိတ်ဒိဋ္ဌဗျာဒိဋ္ဌာပစ္စံယုံနာမယောဓမ္မလောနေ ဟောတရားဟောတရားဣဒိတာဟုဣဒိတာဟုသစ္စာယတိသစ္စာယတိသုံးငါဖြစ်သည်သစ္စာယတိသုခေကြုံယသုခေကြုံယကောင်းလာသည်သနာကုတ်မြောက်ပေသည်သနာကုတ်မြောက်ပေသည်ရားပွင့်နေတော့မြတ်စွာဘုရားဘုရားတော်ကြီးမင်းညာဘုရားနိဗ္ဗာန်အကြောင်းပြရဟောကြားနေတော့အမှန်တန်ကောင်းတဲ့အခါကာလကြီးရဲ့မှာ နေခြင်းကြောင်းနေတဲ့ပုဂ္ဂိုလ်တဲ့ရပ်ပြီဒီပါတဲ့ကတဘာပါဝင်ဖြစ်နေတာပဲဓမ္မစရိယမြတ်သောကျင့်ကိုကျင့်သုံးမှုရမဖြစ်နိုင်ဘူးလူသားတွေမှာမြတ်စွာဘုရားဤသာသနာတော်မှာတရားတွေသင်ကြတော့သောတာပန်ဖြစ်တရားရာဖြစ်အနာရာဖြစ်ဉာဏ်ရာဖြစ်မေညာဘုံညာနဲ့နိဗ္ဗာန်ကိုမြင်မောက်ကြည့်ကြမြင်ရတာလွတ်ကြတယ်။ရေရောက်နေတဲ့ပုဂ္ဂိုလ်ဘာမှမလုပ်နိုင်ဘူး။ဘယ်နဲ့မှမတတ်နိုင်ဘူး။ တရားပေါ်မှာလည်းသူသိနေမှလည်းသိနေပြီးဘူးကလည်းမရှိပါဘူးသောတုဒိဋ္ဌာဖြစ်နေကြပြီတဲ့ဒီဟာလည်းဒီလိုပဲဒီမှာတရားအားထုတ်ရအခွင့်အရေးမရနိုင်ဘူးတရိစ္ဆာန်နေဖြစ်နေတယ်တဲ့ဒါကြီးကတော့မျက်မှောက်မြင်နေရတာလည်းတော့ဒီကျွဲရစသည်ရက်တွေနဲ့တွေဥပ္ပေါင်းမျိုးမျိုးတွေအများကြီးပါတရိစ္ဆာန်တွေကတော့မျိုးတွေသိနေတာပါအဲဒီသတ္တဝါတွေဖြစ်နေရရင်လည်း တရားအာမထုတ်နိုင်မှုများတယ်မှာတရားအထုတ်ချက်ညညအခုဒီမှာသာသနာ့ရေးဓမ္မလာရောတတိပဌာဝိပဿနာတရားအထုတ်ချက်သိချက်တဲ့သာနာနဲ့ငါထုတ်ချက်သူကြတဲ့ဓမ္မရိပညာတွေကိုရကြဒီကမတိရသေးတဲ့ပညာနဲ့သိကြတယ်အဲဒီလိုသင်္ခါကာလမှာတိရစ္ဆာန်တွေမှာတော့ဒီနိဗ္ဗာန်လည်းရှိနေတာပါပဲဒီတဲ့သာသနာ့ရေးဓမ္မလည်းသိစ္ဆာန်အများကြီးရှိတာ ဘာမှသူတို့မှသူတော်ကောင်းတရားတွေမကျင့်နိုင်ကြံနေရမကျင့်ရမှလည်းမသိဘူးသူဟောလို့ပြောတဲ့သူတို့နားမလဲဘာမှမလုပ်နိုင်ပါဘူးလိစ္ဆာတွေကအများကြီးရှိတာအဲဒီရောက်နေတဲ့ပုဂ္ဂိုလ်တွေရာပြည့်ဖြစ်ပါတယ်ရောက်နေတာပဲအဟိတတရားတဲ့လူဝင်ဖြစ်နေတော့လည်းဒိဋ္ဌိကလည်းအဟိမပါတဲ့ပုဂ္ဂိုလ်ညာနဲ့လူချင်းမတူတဲ့ပုဂ္ဂိုလ် မျက်စိအင်္ဂါရနားအင်္ဂါရလက်ရှိအင်္ဂါရစသည်ဖြင့်ခြေပြုပ်ပြီးတော့နေတဲ့ပုဂ္ဂိုလ်။သုံးအားရတဲ့ပုဂ္ဂိုလ်အဲဒါဖြစ်နေလို့ရှိရင်မေဖို့ရာကြောင့်ဖြစ်တဲ့တရားတွေမကြည့်ကြအောင်လုပ်နိုင်ဘူး။လူပဲဖြစ်နေတော့လည်းမိစ္ဆာတွေကြီးဖြစ်နေလို့ရှိရင်မိစ္ဆာတွေတွေကလည်းဟိုအများကြီးရှိတာပဲ။ကာကံရိုးမရှိနောက်တော့မလုံးဘဝမရှိပြီးတော့ယူဝါဒတွေအဲဒီလိုစိုးစိုးလန်းလန်းကြီးတကယ်မြဲမြဲဖြစ်နေလို့ရှိရင်မိဒ္ဓမိစ္ဆာတွေဒီခေါ်တယ် အဲဒီလိုပုဂ္ဂိုလ်ကတရားအမထုတ်နိုင်ဘူးကာမအမိစ္ဆာယူရတော့အလျာဏမိစ္ဆာဖြစ်တဲ့မိစ္ဆာကောင်းကြီးကပြောလိုက်ဟောလိုက်လို့ရှိရင်သူ့ယူကိုကျွတ်သွန့်ပြီးတော့တရားထုတ်နေတာလည်းနည်းနည်းပါးပါးရှိပါသေးတယ်ဒါဆိုလည်းဒီယူသွဲပြီးလို့ရှိရင်တော့သွန့်နိုင်တယ်သွန့်နိုင်တော့ဘောတရားအထုတ်နိုင်သူများတွေမှာတရားထုတ်လို့ဘုရားနိဗ္ဗာန်ရောက်ကြသူမှာပါမှတရားသားမဲ့တယ်ဒါဒီဖြစ်ပါလေရောက်နေတာတဲ့လူကြီးချင်း ယူလူချင်းဖြစ်ပါရဲ့အယူမှားလူလွဲနေတာနဲ့တရားမရသစ္စာတည်းတဲ့အတိုင်းသွန်ပြမှာအင်းဒီတော့အိန္ဒိယနယ်ပိုင်းကမိသီမာဒိတာဆိုပြီးတော့တရားသာသနာမရောက်တဲ့နေရာတွေသစ္စာတည်းဆိုပြီးတော့တတ်တယ်အခုတော့တရားသာသနာရောက်တဲ့နေရာတွေကသာသနာထွန်းကားတဲ့နေရာတွေကတော့ရည်ရည်ဖြစ်သွားတာလွတ်နေတဲ့နေရာတွေပါပဲအဲသာသနာမထွန်းကားတဲ့နေရာတွေအိန္ဒိယထဲမှာလည်းအခုတော့ သစ္စာနဲ့လိုဖြစ်နေပါတယ်တချို့တချို့နေရာတွေအစွန်ပြပြတဲ့နေရာတွေကျတော့ဒီကနိုင်ငံနဲ့နိုင်ငံနဲ့မှာနိုင်ငံနဲ့လူတွေကြည့်နေတာကိုအဲ့ဒီနေရာနိုင်ငံတော်ဝေးပါတယ်ယုံနာမရောဇမလောကယုတ်တဲ့တရားရှိတဲ့သင်္ကြန်ဘုံနာတဲ့တရားရှိတဲ့အာယုဘဘုံတွေရောက်နေတဲ့ပုဂ္ဂိုလ်တွေပုထုဇဉ်တွေပေါ့အရိယာတွေကတော့ဒီသားမျိုးအဲဒီပုဂ္ဂိုလ်တွေလည်းပဲ

တရားနာလို့ဒါရလို့ရှိရင်မဖို့နေပါရနိုင်တဲ့ပုဂ္ဂိုလ်ဒါပဲမဲ့လို့တရားကမဟောတော့ဘူးတရားမကြားနိုင်ဘူးအဲ့ဒါလည်းကြည့်ဖြစ်ပါတယ်မှာတပါးပါဝင်မယ်စစ်ပါရပြီလွန်ငါဖြစ်သည်ခုခေကြုံရကံကောင်းလာသည်အဲဒီရတိစစ်ပါတယ်အခုခေဟာအခုသာသနာထွန်းကားတဲ့အရာတွေမှာကျုံနေရတဲ့ပုံကိုယ်တွေပေါ့ဘုရားသာသနာဝင်ပုံကိုယ်တွေ အခုတရားနာနေတဲ့ပုဂ္ဂိုလ်တွေတော့သူပြောစရာမလိုပါဘူးမှသူသိကြတော့ကံကောင်းလာပြီတဲ့ဒါကံကောင်းနေပါပဲအဲဒီရတ္တိ7ပါးကလွတ်ပြီးတော့နေတာတရားကြည့်ကိုယ်တဲ့အခါရတ္တိ7ပါးမှသင်လို့ရပါတော့ပြီဆိုပြီးတော့သူတော်ကြတာသင်လို့နေတာပဲအမှန်တန်ကံကောင်းနေတာတဲ့ဧကောဝါခောဘိက္ခွေခဏောဓမ္မစရိယဝါဒာယဘိက္ခွေယဟန်တို့ ဓမ္မစရိယဝါသာယမြတ်သောရှင်ကိုရှင်သုံးခြင်းကဧကောဝါဧကောဝါခေါ်တခုရိတာလည်းဖြစ်သောခနောခဏခဏပေရီအဲဓမ္မစရိယမြတ်သောရှင်ကိုရှင်သုံးမှုရာဖြစ်နိုင်တဲ့ခဏကတခုတည်းပဲရှိတယ်တဲ့ဘောရှိခုကမဖြစ်နိုင်တဲ့ခဏတွေအခဏရည်ရွယ်သွားတယ်ရည်ရွယ်ကပါလွန်ပြီးတော့တခုကြီးပဲရှိတယ်ဒီခဏကတတမောဧကော

ဘုံတော်ဘောဗာနဲ့ပြည့်စုံတဲ့မြတ်စွာဘုရားပွင့်နေပြီဓမ္မောဇာတေတိယေတိဩပါဒမိကောပရိနိဗ္ဗာနိကောသံဘောရဂာမိသတ္ထဝတ္တပွေရိတော်သတ္ထဝတ္တပွေရိတော်မြတ်စွာဘုရားဟောကြားတော်ဩပါဒမိကောကိလေသာကိုငြိမ့်စေနိုင်သောပရိနိဗ္ဗာနိကောဆင်းရဲကသိငြိမ့်စေနိုင်သောသံဘောရဂာမိ သစ္စာလေးပါးကိုထိုးရင်းသိသွားရရမယ်သို့ဆက်ရောက်စေနိုင်သောဓမ္မောသာတရားကိုလိတိတိတော်ဟော၏အဲဓမ္မောသာတရားကိုလိတိတိတိဟော၏မေဖို့လေးပါးရောက်ကြောင်းတရားလည်းပဲဟောနေပြီအဲဒါမြတ်စွာဘုရားဟောတဲ့တရားပဲဘုရားကိုယ်တိုင်ဟောတာဖြစ်စေမြတ်စွာဘုရားရဲ့ဒီသက်သက်ကဟောနေတာဖြစ်စေအထာဂတပူပြီးတော့မြတ်စွာဘုရားဟောတဲ့တရားအဲဒီတရားကိုဟောနေပြီ သမသက်ပြသုတ်တရားအနာတလက္ခဏာသုတ်တရားအစာရှိသည်ညသောတရားဟောရတဲ့တရားတွေသုတ္တန်တရားတွေနိဗ္ဗာန်ရဲ့တရားတွေအဓိပ္ပာယ်သုတ်တရားဟောဟောပတမိကောကိလေသာငြိမ့်တင်နိုင်တယ်ပရိနိဗ္ဗာန်ကိုစိရခါသိငြိမ့်တင်နိုင်တယ်ဗံဘောရကလည်းအရိယာမေဆိုတဲ့ရောက်တင်နိုင်တယ်ပရိသံတော့မှရသော်ပြောတော်ခံတာ ဧကယနောယံဘိကွေမေဘောသာတနာဝိတုရိယသောတာပရိဒီဝရံသာမတိကမယောဒုက္ခဒေါသနာနာအထင်ကမညာရသတိကမနိဗ္ဗာန်သာပိစိကိရိယာယရိယသတ္တရောတတိပဒါနာဘိကွေရံတို့သတ္တရောလေးပါးကိုမယရိယာယေမေတတိပဒါနာအကျင့်တတိပဒါတရားတော်သည်သံတိရှိကုန်၏အယံဒီပရိသံလေးပါးဤဟူသောတိတိ ရမေကောဣတိကံ၄ပါး၏ဟူသောကိလန်သည်ဧကာရနောအခုရီသောလားတကြောင်ကြီးသောလားမည်တတိတော်ကြွား၄ပါးကာယ ानु ပသနာယုတ်အပေါင်းယုတ်အမူအရာတွေကိုရှုသိပြီးတော့နေတဲ့သိရဝေဒနာ ानु ပသနာခံစားမှုဝေဒနာတွေဒုက္ခဒုက္ခဥပိ္ပခဝေဒနာမျိုးမျိုးတွေကို ရှုသိပြီးတော့နေတဲ့တရားစိတ်ဓာနုပါဒနာစိတ်တွေဖြစ်တိုင်းဖြစ်တိုင်းရှုသိပြီးတော့နေတဲ့တရားဓမ္မာနုပါဒနာတဲ့သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းရှုသိပြီးတော့နေတဲ့တရားပฏิပ္ပာတရား၄ပါးအရိယာမြတ်၄ပါးကပြောပြီးတော့သိကျင်တယ်မရှိဘူးကကုန်းနေကုန်းနေပြီသာယဝေရဏစိတ်ဓာတရား၃ခုကပြီးပြီးထုတ်တာ ကျန်တာတွေအကုန်လုံးဓမ္မနုပဒနာတွေပါတော့ဘာမှမကြံတော့ဘူးအဲဒါတွေအဲဒီသီလတရား၄ပါးပေါင်းလိုက်ရင်တော့တခုတည်းပါပဲတဲ့ပတိဆိုတာတခုတည်းပဲအာယုံကတာ၄ခုပဲတခုခွဲတာဘာယာရှုတာတခုဝေဒနာရှုတာတခုစိတ်ရှုတာတခုသဘောတရားရှုတာတခုဒီလိုအာယုံအာယုံ၄မျိုးတည်းခွဲတာလို့ပတိ၄မျိုးဖြစ်နေတယ်ဒီကတော့တစ်မျိုးတည်းပါပဲအမှားရတဲ့ပတိလေးနေရာချင်းတော့တစ်မျိုးတည်းပဲဘုံမူရာ ရှုပြီးတော့သိတာလည်းအမှားရပြီးသိတာပဲဝေဒနာတွေရှုပြီးတော့လည်းအမှားရပြီးတာပဲစိတ်ရှုပြီးတော့လည်းအမှားရပြီးတာသဘောတရားတွေရှုပြီးတော့လည်းအမှားရပြီးတာဒီလိုသာနာဖြစ်တိုင်းဖြစ်တိုင်းတရားတွေအမှားရပြီးတာပฏิပဒါပဲမြင်တိုင်းမြင်တိုင်းအမှားရပြီးတော့သိနေတယ်အမှားရပါကသတိသိတာကညာပฏิနဲ့ညာမဲ့အဲဒီတဲ့အာထုဇာတွေပါတယ်မမီရကျက်ကျက်တဲ့အာထုဇာတွေပါတယ်သမာဝါယမခေါ်တယ်ဒါကသမာဝရဝိရိယတယ် အဲဒါဗမာဝါယမနဲ့ကျမ်းကြောက်ဆိုင်ပြီးတော့မှားလိုက်တော့စိတ်တည်ကြည်မှုလည်းပါပဲဗမာရီလည်းပြန်ပါတာပဲဗမာဝါယမဗမာတတိဗမာသမာရီဒီသုံးခုကအတွဲလိုက်တာလည်းဖြစ်လာဗမာဝါယမအမှန်မြန်ကျမ်းကြောက်ဆိုင်ပြီးတယ်မဟာဝါယမအကျမ်းကြောက်ဆိုင်ပြီးတော့မှားရတယ်တတိဖြစ်တယ်မှားရတယ်တတိဖြစ်တယ်မှတ်မိတာအဲမှာသုစိတ်တည်ကြည်တယ်

မိဘောရဲ့အကျိုးပြောမယ်ဆိုရင်လည်းဒီရင်ထည့်မယ်ဆိုရင်ဓမ္မသင်္ကပ္ပလည်းထည့်လို့ရပါတယ်ဒါလည်းထားပါတော့၄ခုပဲသမာဝရမအကြောင်းကြောင့်စိုက်ပြီးတော့သမာဓိမှတ်ရတယ်သမာဓိမှတ်ရတော့ကိုသမာဓိဖြစ်တယ်စိစိတ်တည်ကြည်တယ်စိစိတ်တည်ကြည်တဲ့အာယုံကိုသိသွားတယ်ရုပ်သဘောလေးနာမ်သဘောလေးတွေပေါင်းတယ်ဆိုပေါင်းတက်လာတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောတွေဒါပဲရှိတာပဲပိန်တယ်ဆိုပိန်ကြသွားတဲ့သဘောအဲလှုပ်ရှားတဲ့သဘောဒါရှိတာပဲဒီခိုင်းတာ ဝေရဆန်းနဲ့မှတ်တဲ့ခါနဲ့ဒီတိုင်းမတောင်းတယ်ပေါ့တင်းတယ်ပေါ့လူကြားတယ်ပေါ့ရှိတာမြင်နဲ့ကြားတဲ့ခါတွေမှတ်တဲ့ခါပဲမြင်ပြီးတဲ့သဘောဘုံဘုံမြင်ရတဲ့သဘောအဲမြင်မှုဤတရားမျက်စိသဘောဒါတွေရှိတာပဲဒါပဲမြင်နေဆိုလို့ရှိရင်မြင်သိမှုကသင်ကြားမြင်ရတဲ့အာရုံနဲ့သင်ကြားမြင်မှုဤတရားဆိုတဲ့မျက်စိလိုပဲသင်ကြားမှတိုင်းမှလည်းအဲ့ဒီတရားတွေရှိတာကြားတယ်နားတယ်စားတယ်အဲတွေ့ရှိတယ် မှတ်ရတယ်ပါလေဒီတိုင်းနဲ့စိတ်ကူးစဉ်းစားကြံစည်တယ်မှလည်းဒါကစိတ်ကူးစဉ်းစားကြံစည်တဲ့သဘောလေးအဲဒီသဘောတရားလေးဖြစ်သွားအဲဒါရှိတာပဲအဲဒီတရားလေးတွေမှန်တိုင်းပြီမှန်တိုင်းမှန်တိုင်းမှန်တိုင်းပြီအာတတိပ္ပံတရားပဲအဲဒီတတိပ္ပံတရားဧကရင်တော်မယ်ပေါ့ကြောင်းဒီတော်လားဒီခုဒီတော်လားမယ်ဒီခုဒီတော်လားဆိုတာသိပြမကြည့်ဒီတရားနဲ့ပဲရှိတယ်လို့အိဗေကကြောင်းဒီတော်လားဆိုတာကတော့ဘေးလမ်းကွဲမရှိဘူး သိရရကြောင်းလေးလားဆိုတာကတော့ဘေးလမ်းကောမရှိဘူးဒီလမ်းကသွားရင်ဖြင့်လမ်းဆုံးရင်ရွာတွေ့တယ်ဆိုတာလည်းပဲလိုရာကိုတခါလဲရောက်မယ်နေမှားတော့ကြမရှိဘူးကြောင်းပြီးတော့လမ်းတခုပြီးတော့လမ်းဘယ်ကောင်းမဲ့လမ်းတော့ဆိုရင်သတ္တနာဝိတ္တရိယသတ္တနာသတ္တဝါရောဝိတ္တရိယကိလေသာညင်ခြင်းမှကင်းဝေးစီရင်အလုံးမှာေကယနောမေဘောတခုတိသောလံတကြောင်နေသောလံပါပဲ။ဘတ်တော်ရီ စိတ်နေကြည်ကင်းဖို့တဲ့စိတ်နေကြည်ကင်းဖို့ရကြောင်းဒီရတာမယ်ညည်ခြင်းဆိုတာကိုညည်ခြင်းစိတ်ညည်ခြင်းနှစ်ခုရှိတယ်ကိုရုပ်ညည်ခြင်းနဲ့စိတ်ညည်ခြင်းတို့နှစ်မျိုးရှိတယ်ရုပ်ညည်ခြင်းကတော့အလုံးသိကြတာပဲရုပ်ညည်ခြင်းဆိုတာဟိုမှာတွေးတယ်ဒီညော်တယ်ဒီစာညည်ခြင်းတွေရှိတယ်ဒါပြန်လဲမျက်စိကနေထွက်တဲ့မျက်ရည်တို့မျက်ခြေတို့ဒါရုပ်ညည်ခြင်းတွေပဲ နာကထွက်တဲ့နှပါကြီးနှကောင်းကထွက်တဲ့နှတဲ့စကားကထွက်တဲ့တွေအဲကိုကတကူလုံးကထွက်တဲ့ချိုးပေါက်ပြထွက်တဲ့ချိုးအဲဒီထဲကနေပြီးတော့အစီအစီလေးတွေလည်းရှိတယ်ဒါကလာပြီးတော့ကတ်တဲ့ပုံမှုန့်နေတဲ့ခါဒီချွေးသေးတွေနဲ့ကပ်ပြီးတော့ကြီးညော်တယ်နာရုပ်ညင်ကြီးတယ်အဲအစိုးဆုံးညင်ကြီးကလည်းဒီကြီးလို့ရှင်နေတဲ့ခါရှိတာပေါ့လေအဲဒါကြီးက အဲဒီမြေကြီးတွေစင်ကြံလာရေနဲ့ဖေးကြရတယ်ဒီကရေကြီးတယ်ဒီမကြည့်ရင်ဟိုကျေဝကြီးရှိနေတယ်လို့အဲအခုရေရကြားတဲ့ခါကျတော့သူကသိနေရမကြောက်ဘူး။ရေနဲ့ဖေးကြရရေနဲ့ဖေးကြလိုက်ရင်သူကပြောင်းသွားတာဒါကတော့လူတိုင်းလူတိုင်းသိတယ်လူလုံးရတယ်ဆိုတာသိတယ်နည်းနည်းကလေးဘွားတွေစားရင်မျက်နှာတက်လိုက်ရေချိုးလိုက်ဒါကတော့သိတယ်ရုပ်ရည်ကြီးစင်ကြံလို့ကိုရတော့နားလည်းရပါလေငါတော့နားလည်းကြတယ် နေပြန်လဲသုတ်တင်သုတ်တင်သေးကြောနေကြတာပဲမသုတ်တင်မသေးကြောလို့ရှိရင်လည်းနေရာကြောက်ဒီကိုကြီးလူတဲ့သားလည်းဖြစ်မှာမဟုတ်အဝတ်တည်းမြင်လာလို့ရှိရင်လည်းဆွာရတယ်ခွေရတယ်ဒါသိတာပဲဆွာရခွေလိုက်ရင်ကြောင်နေသိတာစိတ်ကြီးကြီးကြတော့သင်ကြံလို့ခွေရတာမသိဘူးဘယ်နဲ့လောက်မှမသိဘူးသိနေကြခက်တယ်သူကလူမျိုးတိုင်းလူမျိုးတိုင်းနိုင်ငံတိုင်းနိုင်ငံတိုင်းမှာပညာရှိတွေဆိုတာရှိပါတယ် သူရတယ်သူပညာရှိတယ်ဖြစ်သူတို့လည်းသူတို့နည်းနဲ့သူတို့ဆွင်ကြတာပဲသိမြင်ချင်းအဲသိကြတယ်နည်းဆိုပြီးတော့ဆွင်ကြတာနည်းတွေကမဟုတ်တော့မသိကြဘူးအဲမြတ်စွာဘုရားပွင့်လာမှဒီသိရည်ချင်းသိကြတယ်နည်းရတာဒီပရိသတ်တရားအသိဉာဏ်ကြီးသိကြတယ်နည်းသိတာနာမှာလောဘတွေဖြစ်ပြီးတော့ညင်နွမ်းတယ်ဒေါသတွေဖြစ်ပြီးတော့ညင်နွမ်းတယ်မောဟတွေဖြစ်ပြီးတော့ညင်နွမ်းတယ်အဲဒီ သိနေသေးတယ်ကတချို့ကနေသေးမှမသိဘူးလောဘဖြစ်နေတာကောင်းတယ်ထင်မြင်ထင်နေတာပဲဒီလိုရှိတယ်။ညစွာဘုရားဟောကြားလိုက်တော့မှဒါတွေကအညီကြီးတွေပဲလို့သိရတယ်။ဒီညီကြီးတွေသင်ပြပါမှာလည်းသတိဓာနည်းနဲ့လုံးဝသင်ကျင်နိုင်တယ်ဆိုတာသိရတယ်။ညစွာဘုရားဤသာသနာတော်လေးလူဖြစ်လာလို့ညစွာဘုရားဟောတော်မူတဲ့တရားတော်တွေကိုကြားနာနေရလို့ဒီလိုသိရတယ်။တချို့မသိသေးဘူး။အဲဘုရားသာသနာတော်ရှင် ဘုရားဘာသာလို့နိခန်းနေတယ်လည်းဒီလိုတရားကလည်းမကြားနာရအဲမကြားနာရတော့တို့မသိဘူးကြားနာရတယ်ဟာလည်းတို့စိတ်ဝင်စားဘူးတို့လူတွေကရှိသေးတယ်ဒီလိုတရားမျိုးမနာနိုင်ဘူးသူတို့နာနိုင်တဲ့တရားကဝတ္ထုကြောင့်တော့ဘာလဲရေကြမောကြကြောကြတယ်ဒီလိုဟာတွေမှနာဒီလိုတကယ်အရေးကြီးတဲ့တရားကြောင့်တိတ်မနာနိုင်ကြဘူးမနာနာနိုင်ကြရအခုဒီမှာပရိသတ်တွေကနာနေကြဖြစ်နေတယ်ဒီမှာတော့အချိုးကျဒီပရိသတ်တွေကတော့လည်းကိုလိုတရားတွေသိနေတာဘူး အဲဒီလိုပြောကြခြင်းတွေတရားသိနေကြတယ်အချို့နားကောင်းလာခြင်းနာမနာဝန်ဘူးတဲ့တချို့အချို့ကတရားကသိနေတာကိုအဆိုတွေပါနေတယ်မှာသိနေနေတယ်တရားနာတဲ့လူတွေကနေပြီးတော့ချက်နေဟောတယ်လို့ပဲချက်တရားနာတဲ့လူကချက်နေလို့ရှိသေးတယ်အဲတရားနှလုံးသွင်းရင့်ကျက်ပြနေတဲ့ပုဂ္ဂိုလ်ကအဲဒီလိုတရားအမှုတွေကိုမနာတော့တရားအမှုတွေနားနေတဲ့ပုဂ္ဂိုလ်ကလည်းပဲဒီလိုတရားတွေမနာတာမနာတော့သူတို့မှသိနေနေစင်ကြယ်တဲ့တရားသူတို့မသိဘူးဘယ်လိုအထောက်အမှမသိဘူး အာထုရမယ်လို့ပြောပေမဲ့လည်းစိတ်မဝင်စားဘူးအာမထုနိုင်ဘူးอืมဒါလိုပုဂ္ဂိုလ်တွေရှိတယ်သုရဘာသာဝင်တွေဆိုပြီးတာနင်းလာတာပေါ့အမှန်တရားရလဲတော့ဆင်းကောင်းရနေရောဘုရားဘာသာတော်မှာခဏကြီးရပြီးတော့နေရောတရားနဲ့ပြောမျက်နှာလွှဲနေတရားကြောပေးနေတယ်လို့ဆိုမှာပေါ့ဒီလိုပုဂ္ဂိုလ်တော်တော်များများဘူးတော့တိဋ္ဌံကာမုခိပုဒ္ဒရံလောကသမိန်သူတော်ကဗံ မနုဿသီလဘောသာပရမဘာသာဒေသနာအလံဝါမိတုံသာထအတ္တကာမေနသတုနာဒီဘုရားဘာသာတော်မှာကိသုတ်္တပါပဲဒီသုတ်္တပဲငါဒါလေးတွေနောက်ပိုင်းမှာဟောတာကောင်းတယ်ငါဒါလေးမနုဿသီလဘောသာလူဖြစ်ကိုရခြင်း၎င်းသာဓမဘာသာဒေသနာသူတော်ကောင်းတရားကိုဟောကြားခြင်း၎င်းဒီတော့ရခြင်းလူအဖြစ် သူတော်ကောင်းတရားဟောကြားခြင်းဟူသောအခွင့်ကိုလောကသမေလောကနဲ့သူတို့ကဘာအလုံးမင်းကြခဲ့လာပါပဲလူဖြစ်ဖို့ရလဲခင်းနေဒါပေမဲ့သူကလာလူရပေါ်လို့လူဖြစ်ဖို့လွယ်လွယ်ပြည့်တယ်လူရသိပေါ်တိုးတိုးလာလူဖြစ်ဖို့ရလွယ်တော့လွယ်တော့ဥစ္စာမဟုတ်တိရစ္ဆာန်တွေပါလိမ့်မယ်သာတော့လူကနေနေတာပေါ့လေလူဖြစ်ဖို့ရလဲခင်းနေနောက်ပြီးတော့ တော်ကောင်းတရားဟောကြားခြင်းတော်ကောင်းတရားကြားနာရခြင်းအဲ့ဒါကတော့ရခဲ့တယ်တဲ့ဒါကတော့လူဖြစ်နေမှာလူလာဖြစ်တော့တော်ကောင်းတရားကြားနာတဲ့ပုဂ္ဂိုလ်တရားမှတရားမရှိဘူးတရားမှတရားမရှိဘူးအခုသဘာဝမှာတရေပေါင်း300လောက်ရှိတယ်300ကျော်လောက်ရှိရင်တူပါရဲ့တရေပေါင်း300ကျော်လောက်ရှိတယ်အဲတရားတယောက်ဆိုလို့ရှိရင် သုံးပေလောက်ကြည့်ရမှာမဟုတ်ဘူးအဲဒါလောက်ကြည့်မှာမဟုတ်ဘူးဟွန်းအဲဒါကြည့်မှာမဟုတ်ဘူးအဲဒါလောက်ကြည့်ရလောင်းတရားကြာကြာနဲ့မနာတဲ့ပုဂ္ဂိုလ်မရှိပါဘူးအမှန်လားနဲပါလားသမာဓိမှာအများဆုံးရှိတာပဲဒီနေရာတွေမှာပဲလူရမှာတင်းတင်းကြည့်တယ်ဒီဘုံမှာလည်းတင်းတင်းကြည့်တယ်ဘာမှပြတော့တော့ဒီလိုတရားတွေဝင်လာတော့ဒီလိုမျိုးနဲ့တရားတွေသိမနာကြရအောင်သမာဓိထဲမှာကို တရားနာတဲ့ပဂလိတရားနာတဲ့ပုဂ္ဂိုလ်နဲ့မနာတဲ့ပုဂ္ဂိုလ်တွေမနာတဲ့ပုဂ္ဂိုလ်တွေကများတာပဲနားတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတာပဲအဲတော့ကြာရောအဲလူပြင်းတဲ့သရတော်တရားရဲ့ကြားနာခြင်းဟာလောကမှာအနာကြရဲ့သူတုံလဘတုံလဘလည်းမဟုတ်ဘူးသူတုံလဘအလုံးကိုရခဲ့တာဒိဋ္ဌာသမုခိကုတံ သိရတိုင်းသာတို့လိုရခဲ့တော့ဖွင့်ရသည်ကာမုတိဘုရားအမြတ်မောဖြစ်ရလေသည်အခုအခုတော့တရားဝင်နားနေရတဲ့ပုဂ္ဂိုလ်တွေမျက်မှောက်ဖြစ်နေတာလက်ပေါ်ရောက်နေတော့လက်ရည်နီးရောက်နေတော့ပဲအကောက်ယူလိုက်ရင်ရတော့မှအဲလိုဖြစ်နေတာကိုမျက်မှောက်နဲ့ကိုဖြစ်ရင်ရောက်နေပြီတဲ့တနေ့စားဝယ်ရသမုန်းကွယ်ပြင်ပြီးအသိဖြစ်နေတယ်လို့ပဲစားရုံနဲ့ရှိတော့တာပဲ အဲမစားရပါဘူးဆိုရင်တော့ဒီအဲ့ဒါသာမတည်ဘူးပဲမစားရတဲ့နေရင်စားရုံနဲ့ကြည့်ရတာဒီမှာဒီတရားအမှန်တရားရောတဲ့ခွင့်ရသံမှုခိဘူတာမျက်မှောက်ဖြစ်နေပြီကိုရှိရင်ရောက်နေပါပြီရဲ့ဆိုတာလူဖြစ်ကြတော့ရနေမြတ်စွာဘုရားတရားတွေလည်းကြားနာရနေပြိဿံတရားတွေကြားနေနေနိုင်ကြားနေနာနေစားနေဒီတိုင်းကိုယ်တိုင်းစားနေလို့ကြားတော့ဒီကုသနာကြံပြီးတဲ့ဓဝါသောဘဝဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုရှုယုံနာတွေကိုရှုရမယ်ရှုလို့ရှိရင် သတိဖြစ်တယ်သမာဓိဖြစ်တယ်ဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်နဲ့ဆွေးလိုက်တဲ့ဒီအရိယာမဉာဏ်ပညာရောက်တယ်ဆိုတာတို့ရုပ်ပါကားပါပဲအရှင်ကြီးဟောနေရှင်းနေတာပဲကွာခြေတိုင်းခြေတိုင်းရှုမှတ်နေလို့ရှိရင်ဒါပြီးရပဲတူတူလေးပဲခြေတိုင်းခြေတိုင်းရှုမှတ်ရမယ်တူတူလေးဒါနဲ့ပြီးရသက်သာဗျာဗမာရိဏဗမာရိဏလည်းအတူရုပ်ဒီလိုဟောတာကြတာပဲဘယ်နေမှာသံဃာကြီးနောက်ဆုံးမှားတာလေအဲ့ဒါဘိက္ခသုံးပုံဟောထားတဲ့အကျယ်နဲ့အတူတူပဲလေလားသူ့ ဗမာရိဏတမ္မာရိထကလွန်ပြီးမရှိဘူးတဲ့ဟောဗမာရိဏမမေသောတတိတရားရှင်းတမ္မာရိထပြင်းပြအောင်အားထုတ်ကြဆိုတာလည်းအကုန်လုံးဝင်တယ်ပရိဒါနာတုတ်ကြီးကျေကြီးဟောတာကလည်းအကုန်ဝင်တာဒေရင်တုတ်တွေအကုန်လုံးပါပဲအဲသုတ္တဒေသနာအကုန်လုံးကတရားဝင်တယ်အဘိဓမ္မာဒေသနာလည်းတရားဝင်တာဝိနည်းရတဲ့ထိုက်တရားလည်းသာဝင်တယ်တရားဗမာရိဏတမ္မာရိထမမေ့တဲ့တရားတွေအမှားရတဲ့တရားတွေအခုငင်းနေကြတဲ့ဓာတ်တော့ကပေါ်တိုင်းပေါ်တိုင်းနဲ့မှတ်ဖြစ်တိုင်းဖြစ်တိုင်းမှတ်ဆိုတာကဗမာရိဏတမ္မာရိထနဲ့အတူတူပဲတူတူလေးပဲ အဲဒါတွေကြားနေရပြီတဲ့ဒါနဲ့ရခဲ့တာရလာဝါမိတုံတာထလာဝါမိတုံတာထအတ္တကာမေနဗန္ဓုနာအတ္တကာမေနမိမိကိုယ်ကိုချစ်ခင်လိုလားသောဗန္ဓုနာပုဂ္ဂိုလ်ကြီးအထာတို့မြတ်စွာဘုရား၏သာသနာတော်၌ဝါမိတို့ကြိုးစားတို့ခြင်းကလသင်တော်လားသင်တော်လားလေမိမိကိုချစ်ပါလေဆိုတဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်ကိုချစ်တယ် ပုဂ္ဂိုလ်ချမ်းသာပြီးခြင်းနဲ့ရဲလူရဲ့နေခြင်းပုဂ္ဂိုလ်ကိုချစ်တယ်လို့ပြောကြမှာပဲပုဂ္ဂိုလ်ကိုမချစ်ဘူးလို့ပြောရင်ပုဂ္ဂိုလ်မုန်းတယ်လို့မပြောလောကအချစ်ဆုံးရွေးရလို့ရှိရင်ပုဂ္ဂိုလ်ပဲရတယ်ဆိုတယ်ပုဂ္ဂိုလ်ရဲ့ချစ်တာမရှိဘူးလေလို့ပုဂ္ဂိုလ်ဟာအချစ်ဆုံးပဲတချို့ကယမယမလာလာပြောတာပုဂ္ဂိုလ်ကအချစ်ဆုံးပဲလေသာရကဝုဒ္ဓထုတ်ပြအောင်ပုဂ္ဂိုလ်အချစ်ဆုံးဖြစ်တဲ့အကြောင်းညသာရတဲ့တတော်ကသတိရိဒီကောသလမင်းကြီးဆိုတာ အိန္ဒိယနိုင်ငံလယ်ပိုင်းမှာအမှန်တန်တကိုးကြီးပါလေဘုရားတို့အချာညာနေနဲ့အမှန်တန်တကိုးကြီးအဲသူမှာမင်းမင်းမျိုးကသင်ဆက်ကလာတဲ့ဥရိယတွေလည်းရှိပါတယ်ဒါပေမဲ့လည်းတစ်ချိန်မှာသာရဏမင်းရဲ့စိတ်တိုက်ပြီးတော့ဒီစိတ်ကျုံးလို့ဖွက်ပြီးရတယ်ဘုရားကတော့ရှင်မင်းတွေကိုယ်တိုင်တိုက်ရတယ်အနေအားနဲ့မိန်သိနေမှာမဖြစ်ဘူးသူကခုခေတ်ကလာတယ်တော့ကြွားတယ်ကိုယ်တိုင်ကိုယ်တိုင်တက်ရတက်ရတယ်ရှိရတက်ပြီးတော့တက်ရဒါလည်းမြင်းသိပြီးတော့ဖွက်ပြေးလာတယ်အဆုံး အဲဒီကတော့မာလိကမာလိကဆိုပန်းတယ်ရဲ့သမီးပေါ့ပန်းတယ်သမီးကပေါင်းရင်မှပန်းဆိုရင်အဲဒီရောက်နေရနေတာလေသူကမင်းကြီးလာတဲ့အခါကာလမှာသူကဝကျုံနဲ့ပြည့်စုံတယ်ဘယ်သူမှပြည့်စုံမဲ့ပုံကမရှိဘူးအဲဒီမှာသူကသိကျေးဇူးတင်တယ်ဩငါအခုနေဘယ်သူမှပြည့်စုံမဲ့စောက်ချက်မဲ့ပုံကမရှိဘူးဒီကလေးမလေးပြည့်စုံပြီရဲ့ဆိုပြီးသူကငါကျေးဇူးတင်သူကကုသိုလ်ရှိတော့ပါတယ် ရှိကုသိုလ်လည်းရှိသစ္စာကုသိုလ်လည်းရှိအိမ်ကထွက်လာတဲ့လမ်းမှာမြတ်စွာဘုရားနဲ့တွေ့ရတော့မုန်းနေတယ်ဆိုတာကိုမြတ်စွာဘုရားမာပါဝင်ရပါခုပြန်အနည်းတာလည်းသင်ကြတော့စားဝယ်မုံလေးဒီဥပင်းနဲ့ဖုတ်တယ်မို့တော်နေမုံမှာပေါ့အားထဲမှာထည့်လာတယ်ဆိုတော့စပိုက်ထဲထည့်လာတယ်ဆိုတော့ဒီနေ့လည်းထည့်လာမှာပါပဲအဲဒီမှာထည့်လာတာကအဲဒီမုံလေးမြတ်စွာဘုရားပြုတယ်မြတ်စွာဘုရားကမြတ်စွာဘုရားဖုံးမဖုံးမိပါလားသူကအောင်းတယ်မြတ်စွာဘုရားဖုံးမိတယ်သူရှိတယ် အဲဘုန်းကြီးကနာအားရဝမ်းလာအဲဒီမောင်းလူလာတဲ့သစ္စာဘုရားမောင်းရဲ့အကျိုးပေးကိုဆင်လိုက်တဲ့ခါကလာကြတာနေခြင်းတယ်ဆိုမိဖုရားဖြစ်တယ်အခြေအနေကိုမြတ်စွာဘုရားအနေနဲ့ပြုံးနေတယ်ကျေရနာလာမေးတော့မြတ်စွာဘုရားပြောကြတယ်အနန္ဒရဲ့ဒီလေးမာတွေကဒီနေ့ပဲဟောဒလာမင်းကြီးမိဖုရားဖြစ်ရောက်လိုက်တယ်အမင်းရှိအဲ့တော့ဒီသုဘကုသရှိရတယ်အသိဉာဏ်ကိုလည်းရှိတော့ပါတယ်အဲ့ဒါနဲ့ မင်းကြီးကမင်းကြီးကစိတ်တရားရှုံးနဲ့ပြေးလာတော့မောပါတာဘယ်သူမှအကူအညီမရှိစောင့်အထောက်ပံ့မရှိတဲ့အချိန်မှာဒီကလေးမတွေကပြုစုပေါ်ရတော့သူကနာကျေးဇူးတင်ပြီးတော့ဒါဒီကလေးမတွေတို့ချင်းရောက်လို့လည်းစိတ်ရှိနေတယ်နန်းတော်ပြန်ရောက်တဲ့ခါကလည်းကြတော့ဒီကလေးမတွေကိုသူမင်းကမင်းသားနဲ့နန်းတော်ကိုသူခေါ်ပြီးတော့မိဖုရားအချင်းနဲ့သူချင်းရောက်ပြီးတော့ပေးရတော့မိဖုရားအချင်းမှလိတာနေတော့ဒီပြင် မင်းရောအစဉ်ဆက်ကလာတဲ့မင်းသမီးတွေကဖြစ်တဲ့မိဖုရားတွေကတော့သူတို့ကတော့ဆွေတော်မျိုးတော်တွေဆိုတော့သူတို့ကဆွေရနေပေါ့ဆွေမျိုးတွေပေါ့ဘုံတွေကြီးတာပေါ့ရပန်းတယ်သမီးဆိုတော့ဆွေမျိုးမရှိကုံကလည်းပဲမင်းကုံပါကုံကမရှိတော့ဆင်းရဲဆဲသူမှသမီးဆိုတော့ဘယ်နာနေတာပေါ့သူကနာနေမှာနာနေသူတကောင်ရွက်လို့ဖြစ်နေဘာမှမနာမရှိဘူးဒါတော့မင်းကြီးကသူ့အလိုလိုက်ပြီးတော့တာလိုလိုက်ထားပြီးတော့ သူ့လည်းပဲဝင်ရင်းပြောလို့စိတ်လည်းစိတ်ကြလည်းကြနဲ့အာဟုတစ်ခုပြုတ်ပြီးတော့ဝါမျက်ဝါနာနဲ့နေနေအောင်ဒီနေ့တော့သူကစဉ်းစားတယ်ဒီနေ့ဘောဓနာမင်းစဉ်းစားငါပြဿနာတစ်ခုမေးမှပဲမေးလို့ရှိရင်လောကမှာမာလိကမင်းကြီးကလောကမှာခြေဆုံးပုဂ္ဂိုလ်ကဘယ်လိုလဲခြေဆုံးပုဂ္ဂိုလ်ဘယ်လိုလဲမေးလို့ရှိရင်အာရှင်မင်းကြီးခြေဆုံးပါပဲတော့ပြောပါပဲပြောလို့ရှိရင်ငါလည်းသူ့ခြေဆုံးပြောရမှာပဲဒီလိုပြောလို့ရှိရင်မြင်းကြီးဖြစ်ပြီးတော့ အဲနန်းတော်ထဲမှာသူရေရဲဝံ့ဝံ့နဲ့နေဦးမှာပဲဆိုပြီးချင်းရောက်တဲ့သဘောနဲ့ပါပဲ။တညတော့ခါကာလကြတာ။ညောက်ချင်းမေးတယ်မင်းကြီး။မဏိကရဲ့မင်းလောကမှာမင်းဘုသူ့အခြေဆုံးတော့လို့မေးတယ်။မဏိကကစဉ်းစားတယ်။သူကပညာလည်းရှိပါတယ်။စဉ်းစားခင်နေတာ။မင်းကြီးမေးတဲ့မိဘကတော့ရှင်မင်းကြီးအခြေဆုံးမယ်လို့ပြောတယ်လို့မေးတာပဲ။ဒါပေမဲ့စဉ်းစားကြည့်လိုက်တော့ကိုယ်ကိုယ်လည်းတော့ပို့ပြီးတော့မချစ်ဘူး ပုဂ္ဂိုလ်ဟာအခြေဆုံးဖြစ်သူကစဉ်းစားကြည့်တာဟုတ်တယ်ပုဂ္ဂိုလ်ဟာအခြေဆုံးဖြစ်ဒါတော့မင်းကြီးမျက်နှာတော့မကြည့်နိုင်ဘူးမှန်တာရှင်မရှင်မှာပဲလို့ဆိုပြရတယ်ရှင်မင်းကြီးဓမ္မစဉ်းစားကြည့်တာဖြင့်ပုဂ္ဂိုလ်ဟာအခြေဆုံးဖြစ်နေတယ်ပြောတော့ဝါကြတယ်သူကသူရှင်းဆက်ဖို့ခက်တယ်သူမူလမူလရတယ်ပြင်းလာရဲ့အရှင်ကမကြပဲဖြစ်တယ်ရှင်းဆက်ဖို့ခက်တယ်ဒါမှမဟုတ် ဟိုတဲ့ကမာလိကသူ့သူ့လည်းပဲဘယ်လိုဖြေမလို့လဲကပြန်ပြီးတော့မေးရတယ်ရှင်မင်းကြီးတော့လောကမှာအခြေဆုံးပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်သူအခြေဆုံးတော့လို့မေးတော့ဟုတ်လားမင်းကြီးကလည်းပဲမာလိကကကြည့်ရသေးတာတော့သူလည်းပဲတမျိုးဖြေလို့မဖြစ်ဘူးသူကမှားလဲမှားနေတာပုဂ္ဂိုလ်ကအခြေဆုံးဖြစ်အဲဒီတော့သူလည်းအေးငါလည်းပဲငါ့ကိုပါအခြေဆုံးပဲလို့ပြောတယ်ဒီတော့မှဒီနောက်တဲ့နေ့မြတ်စွာဘုရားကရောက်တဲ့အခါကျတော့ ဟောဒလမင်းရဲ့လက်ဆောင်ပြလျှောက်တယ်ဟိုကရုပ်ပုဂ္ဂိုလ်နေရာရင်စဉ်းစားကြည့်လို့ရှိရင်သူတို့အိမ်ကြီးရေးပြရတာကြောက်တာမတော်ဘူးလို့လည်းအောက်မိတ်ကြီးအောက်မိတ်မှာပေါ့သူကဒါပေမဲ့လည်းသူကတရားနဲ့စပ်ပြီးတော့လည်းသူကကြောက်ပါတယ်သူကမှတ်လောက်တာလောက်ပဲသူကအဲ့ဒါဒီအကြောင်းအရာတွေကြောက်တယ်ဒီတော်ကဗျာမာလိကာကဒီလိုမေးတယ်မာလိကာကဒီလိုဖြေတယ်ပြီးတော့ကပြီးတော့မာလိကာကမေးတော့လည်းပြီးတော့ဒီလိုဖြေတယ်ဖြေတယ်ကိုကောကအရှင်းဆုံးပဲလို့ဖြေတယ်ဒါနဲ့သာရရမှန်တဲ့အကြောင်းသဗ္ဗတိတနုပရိကမှာစေတ္တပါ အလုံးစုံသောရာမျက်နှာတွေလိုက်ပြီးတော့ရှားပါမိမိကိုယ်တဲ့ချစ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်မှမတွေ့ရဘူးတဲ့ပုဂ္ဂိုလ်ဟာချစ်ဆုံးပဲတဲ့ဒါကြောင့်ပုဂ္ဂိုလ်ကိုချစ်တော့အလုံးစုံပုဂ္ဂိုလ်တွေလည်းပုဂ္ဂိုလ်ကိုချစ်ကြတာတော့ဟိုပုဂ္ဂိုလ်ကလည်းသူ့ကိုယ်သူချစ်ဟိုပုဂ္ဂိုလ်ကလည်းသူ့ကိုယ်သူချစ်တော့ပုဂ္ဂိုလ်ကိုချစ်နေတဲ့ပုဂ္ဂိုလ်တွေဖြစ်နေတော့ရောက်အဲတယောက်သောပုဂ္ဂိုလ်ကတယောက်သောပုဂ္ဂိုလ်မမြင်သေးခြင်းဘူးတဲ့ဆင်းရဲဒုက္ခရောက်အောင်မပြုသင့်ဘူး မြတ်စွာဘုရားဂါထာလေးနဲ့ဟောပါတယ်အနံကောင်းပါတယ်ကမေတ္တာတရားပွားများဖို့ပါပဲအဲ့ဒါပုဂ္ဂိုလ်ဆိုတာအချစ်ဆုံးပဲဒီလိုမိဘတွေကသာသမီတွေကိုချစ်တယ်လို့လို့ဒီလိုလည်းပြောကြတယ်ဒါကတော့ဒီလိုလည်းမဟုတ်ပါဘူးသူကတကယ်ကြတော့ကိုယ်ရေးကြတော့ပုဂ္ဂိုလ်ကအချစ်ဆုံးပဲဒါကြောင့်အတ္တကာမေနပုဂ္ဂိုလ်လိုလားချစ်ခင်သောပုဂ္ဂိုလ်ဖြစ်တယ်လို့ရှိရင် တတတော်မြတ်စွာဘုရားဤသာသနာတော်နဲ့ဝါမိတို့ကျူစာအထုတ်ခြင်းကလမ်းသင့်တော်လာပြီပုဂ္ဂိုလ်ရှိဆုံးလို့ရှင်လေးမှာသင်ကြအထုတ်ကိုရသင်ပြီတဲ့ဘယ်လိုခလုံးသွင်းပြီးတော့ကျင့်ရမလဲဆိုတော့ရှင်တထာဝိပညာပတ္တမံအနောက်ဝင်မှာဥပ္ပစ္စကတထာဘဂုံပဏိဖြင့်သာဓမသူတော်အောင်တရားဝိပညာသိရပါမည်ဘဂုံပဏိနဲ့မြတ်စွာဘုရားတရားကိုကိုယ်တိုင်တွေ့သိရပါမလဲတဲ့ဒီလိုလုံးသွင်းပြီးတော့ဒါအထုတ်ခြင်းနဲ့အနောက်ဝင်မှာဥပ္ပစ္စကခဏ ဘုရုပါရဏောမှာခဏလေးဝေဆင်းပြမှာဥပ္ပစ္စကကြောလုံးရင်မသွားပါစေနဲ့အဲဘုရုပါရဏောခဏအခုရနေပြီရနေတဲ့ခဏလေးကြောလုံးမသွားပါစေနဲ့ကုန်မသွားပါစေနဲ့အခွင့်အရေးလေးကုန်မသွားပါစေနဲ့အဲဒီလိုလုံးလုံးကြီးတွေကလားကျင့်ရမယ်ခဏကြောလုံးသွားတော့ဘာအပြည့်ရှိတယ်လို့ခဏဒီတာရေသွားစားနေနေရမယ်သမတိတာခဏဒီတာ ခဏကိုကြော်လွန်ကုန်တော့ကြော်လွန်တော့ခဏရှိတော့ပုဂ္ဂိုလ်တို့ဒီနေရာမင်းငရဲနဲ့ဓမ္မပိတာကြကုန်နေဒီသောသံဒီဆိုရင်ကြရကုန်ခဏလွန်သွားလို့ရှိရင်ဘုရုဘာရနာမခဏလွန်သွားလို့ရှိရင်အဲဒီခဏအတွက်ရရင်ရတယ်နေမဟုတ်ဘူးရတဲ့မရလို့ရှိရင်ရဲကြရတယ်တဲ့သိချင်းကြမှာမဟုတ်ဘူးသိချင်းကြမှာကိုပြောတာမဟုတ်ဘူးဒါတနေ့ပြန်ကြရတာကိုပြောတယ်ဒါနတရားကုသိုလ်ကောင်းမှုတွေရှိနေတဲ့ပုဂ္ဂိုလ်လူဘဝနဘဝတွေချမ်းသာနေနေပါတယ်အများကြီးဖြစ်နိုင်ပါတယ် ဒါပေမဲ့ကြာလို့ရှိရင်ပုထုဇဉ်ရှင်းနေနေတော့မကောင်းမှုအကုသိုလ်ကမပြုဝဲနေမှာမဟုတ်ဘူးပြုမှာအဲသံသာလေးလေးပြုရတယ်လေအခုလောကမှာလူတွေကလူတွေကခက်ကြမ်းကြမ်းခက်ကြမ်းကြမ်းဖြစ်နေတာကြီးကအဲဒီသံသာကြောရတဲ့ပုဂ္ဂိုလ်တွေကဖြစ်တတ်တယ်သူတို့သူကသိသိပြီးတော့ကိုရင်းစားလည်းမဟုတ်ဘူးအဲ့ဒါတွေဖြစ်တတ်တယ်ဒီလိုဖြစ်တတ်တယ်တော့အဲဒီဒီဥစ္စာအကြောင်းပြုပြီးမာမနာတွေတက်ဒီအပေါင်းအသင်းတွေအကြောင်းပြုမာမနာတွေတက် အခွင့်အရေးရနေတာတွေအာဏာတွေရနေတဲ့အကြောင်းမြန်မာမလာတွေတဲ့အဲဒါတွေမကောင်းမှုတွေပြုရကြတယ်ဆိုတာအဲကုသိုလ်ကောင်းမှုတွေအကျိုးပေးလို့ရှိရင်အဲဒီကတက်တန်းကြနေတဲ့ဘဝတွေရောက်တက်တန်းကြတဲ့ဘဝတွေရောက်ပြီးတော့ဗမာရတဲ့လက်တိုင်းမကောင်းမှုတွေပြုဘယ်လေးပါးသာမကြဘူးမဟုတ်ကြမှာဒါကြောင့်မို့ဘုရားဘာမြောင်မခဏလွန်သွားလို့ရှိရင်တဲ့ဒါနတိလာတွေကုသိုလ်ကောင်းမှုတွေအကျိုးပေးနေတယ်သိချရတာမဟုတ်ဘူးတဲ့ငရဲကိုကြရတယ်ငရဲကြတဲ့အခါကျတော့စိုးရိမ်ရတယ်မယ်ဒီတော့အခြေသား၄ယောက်ဆိုတော့ကြားဘူးကြောင့်ပါသေသား၄ယောက် ဒီကိစ္စတွေပေါ်များလာတယ်ဘာလို့ကြလဲဆိုတော့သူကမကောင်းမှုတွေနဲ့ပဲပြောနေတာတော့ဝါကြအဲဒီဥစ္စာပေးလို့ရှိရင်ဘယ်သူမှဆုံးအဲစိတ်ဆိုတာဖောက်ပြန်လာပြီးတဲ့မျိုးသမီးတွေဒီဥစ္စာပေးပြီးတော့သူခြားရောက်ပြီးတော့မကောင်းမှုတွေပြုတ်ရတယ်အကြံပြုတ်ပြီးတော့အဲဒီမကောင်းမှုတွေပြုတ်လာကြတယ်သူကသားမရတွေပြင်းမာရနေရဲဝဲကြနေကြတာအဲဝဲ အထက်ကနေပြီးအောက်ကျလာတာကနှစ်3000အောက်ကနေပြီးထက်လာတာနှစ်3000အဲဒီတက်လာတဲ့အခါကာလမှာသူအချင်းချင်းညီးညီးကြတော့အဲဒီထဲမှာပါတယ်တို့ဘယ်တော့မှလွတ်ပါမယ်ဆိုတယောက်ကပြောတယ်တယောက်ကတို့လွတ်ဖို့ရရဲမရှိဘူးကွာတို့ကဘယ်တော့မှတိတ်ဆိုးခဲ့တာကိုလည်းသူကတို့ပြောတယ်အဲဒါတယောက်ကတော့ဗာပြောတယ်ဆိုတော့ရင်ငယ်ကလည်းတော့ဗာတဲ့သူကရောက်လို့ရှိရင်တို့ကုသိုလ်ကောင်းမှုတွေပြုပါမှာဆိုပြီးတော့ပြောတယ်အဲဒါကိုယ်ကူကနေပုံနဲ့ဒီလိုအရင်အများကြီးရှိတယ်အဲလူကြီးရောက်လို့ရှိရင်သူကရဲ့ကုသိုလ်ကောင်းမှုတွေပြုမယ်တဲ့ပဲဒါဒီလိုကြီးကြီးရတာပဲ ဒါပေမဲ့သူဖြစ်လာတဲ့အခါကျတော့အဲ့ဒီလိုမဟုတ်ဘူး။ဟိုအရင်ကမမှတ်မိကြဘူးမေ့နေကြပြီ။မကောင်းမှုတွေဆိုပြတဲ့။ဒါကြောင့်မို့ဘုရားဘာနာမခဏလောက်သွားလို့ချင်းအာဟုတော်ရေပြုမိပြီဒီနေ့တစ်ချိန်ကျငရဲကြရတယ်ငရဲကြလို့ချင်းချင်းอืมဆိုရင်ဘူပါရလိမ့်မယ်။ဣဒသေနာဝေရရေဒီသရမတဏိယာမတံဣဒသေနာဝေရရေဒီသရမတဏိယာမတံဣဒဤမြတ်စွာဘုရားဤသာသနာတော်၌ နန္ဒောဘုရုပါရနောမခဏကိုသေဝိရာဒိဋ္ဌိကဲဆွေးပြညာအံဒီဘုရုပါရနောမခဏရနေတဲ့အတွက်ချွေရဲလေလို့ရှိရင်ဆိုရင်ဆိုတရားတို့ရအောင်အန်းထုတ်ဘူးလို့ပြောပါတယ်တရားတို့ရရင်တော့ချွေရင်မှုပေါ့အဲပဒမတာနိယာမတံသူတော်ကောင်းတရားကိုမြတ်စေတာတော်ရိယမကိုသေဝိရာဒိဋ္ဌိကဲ၍ချွေရဲစီညာအံအရိယမကိုမရလေလို့ရှိရင်ဝါဏိသောအတိတာသောစိရစိရတာနုတပိတ်တဲ့ဒီ ဒီကထလွန်အပ်ပြီးတော့ကျုံးသိပါစီတော့ဝါနိသောဘကုန်ပြီကဲ့သို့သီရတံစီရင်သောသောကာလပါရမီတပိဋ္ဌတိဥပန်းရလိမ့်မည်အဲကုန်နေတယောက်ကုန်နေတယောက်ထိုးသားတဲ့ကုန်ဖိုးတန်တဲ့ကုန်အဲရောင်းလို့သွမ်းတဲ့ကုန်ပေါ်နေတဲ့ဥစ္စာကိုကိုကအသွားနောက်ကျနေလို့သူများရသွားတယ်ကိုမှမရဘူးဆိုလို့ရှိရင်အဲတစ်ထောင်တော့တစ်သောင်းတော့တစ်သိန်းတော့ အများရနိုင်တဲ့တုန်းကအဲ့ဒါကိုမရလိုက်ဘူးဆိုလို့ရှိရင်ငါအသွားနောက်ကြသွားလို့ငါမသွားပဲနေပြီလို့ငါပြင်းရင်လို့ဒီကျိုးမရလိုက်ဘူးဆိုပြီးတော့ပူပန်ရတယ်အဲ့ဒါလိုပဲဒေဝဇတ်မှာလည်းဒီကုံကြီးကုံကြီးတယောက်ဒီလိုပဲရတဲ့ရလိုက်တဲ့ခွင့်ရေးကိုမယူဘဲနဲ့လို့အကျိုးမဲ့အများကြီးဖြစ်သွားတာဟောထားပါရဲ့ဒေဝဇတ်မှာတရားအလောင်းကုံကြီးနဲ့ဒေဝရကုံကြီးနဲ့ကုံကြီးတယောက်တော့ရွယ်ကုံကြီးဆိုတဲ့ ရွယ်ကုန်ပြီလို့ဒီကပါလာပြန်ကြတယ်အခုလွယ်ခဲ့ပါတယ်ဆက်ပြီးတော့လမ်းပေါ်လျှောက်ပြီးတော့လဲဝဲလက်စားလေးကိုလျှောက်ကြောင်းနဲ့ပုံစံမျိုးပါပဲအဲဒီလိုကြောင်းတာတော့အဲလွယ်ရင်းနဲ့ထည့်ပြီးတော့လက်ကောက်တော့ဗတိနဲ့တောင်းတော့စိတ်ကိုယ်တိုင်ကြီးမဟုတ်ပါဘူးတော်သိအောင်ဟာတွေပါပဲအဲဒီမှာဖန်လက်ကောက်တွေပါဒီမှာရောင်းရောင်းလာပါတယ်သူကဒီတော့သူကအဲဒီအကျိုးပဲအဟောင်းပစ္စည်းအစည်းအောင်နေနေလဲတယ်ဒုက္ခတယ်အဲဒါရွယ်ကုန်ပြီဆိုပြီးပြန်လာတယ်အဲလဲဝဲလက်စားလေး ရောင်းတဲ့ကုန်ကြီးပါပဲကုန်ကြီးမြောက်သူတို့ကငကန်းတစ်ဖက်ကူးပြီးတော့မျိုးတစ်မျိုးမှာသူကရောင်းကြနှစ်ယောက်လုံးအဲဒီမျိုးလူတယောက်တဲ့ခါကလာကြတော့နှစ်ယောက်လုံးပြိုင်ပြီးသွားလို့ရှိရင်တော့အရာနဲ့မှာမို့သူတို့ကခွဲဝေပြီးတစ်ပိုင်းအဲပထမပထမကိုပိုင်ကိုကြရပိုင်းတစ်ပိုင်းပြီးပိုင်ပြီးတော့အဲရောင်းကြပေါ့ဒါကြောင့်ကိုယ်ပိုင်းကရောင်းပြီးတဲ့ခါကျတော့ဟိုဘက်က မလားဟိုဘက်ကပုဂ္ဂိုလ်ရောင်းပြီးတဲ့နေရာတွေလည်းပဲလိုက်ပြီးတော့ရောင်းနိုင်သေးရဲ့လို့ခွင့်ပြုတာဒါနဲ့အဲဒီမှာရောင်းကြတယ်ရောင်းကြတာဒေဝရကုံကြီးဒေဝရလောင်းကုံကြီးကကြောက်ပြီးတော့ရောင်းတဲ့ရက်ွက်ထဲမှာလက်သေးဟောင်းတူကိုရောက်သွားလက်သေးရှိတယ်မှာတော့ဒီကိစ္စတွေပေါ်များလို့တစ်သေးအိမ်နဲ့ဒါပေမဲ့လို့ကံကောင်းကြောင်းမသိလို့တစ်သေးကြီးကလည်းသုံးအဲဒီမောင်တို့ကတော့အကိုတို့အဲဒီတော့ဟာတွေကလည်းမရှိတစ်သေးတော့ကြီးရရှိတယ် အဲဒါအသားရွာလေးလည်းထောက်ဆံမရှိပဲနဲ့သမီးလေးညီလေးညီမလေးတယောက်ပဲရှိအဲညီမလေးတယောက်ပဲရှိတယ်သင်ရဲ့အချိန်မျိုးရောက်လာတယ်အဲဒီမှာဒေဝရလောက်မြေကုံတွေကလမ်းကနေပြီးတော့ဂရီကလေးချင်းတောင်းလေးတွေလက်ကောက်ကလေးလာရတာကောင်းလိုက်တာအဲဘယ်လိုရမလဲဝယ်ရမလဲအစားတွေကျိုးပဲ့နေတဲ့လဲနိုင်တယ်ဆုံးကျိုးဖလားခွဲဒါတွေနဲ့လဲနိုင်တဲ့အစားတွေပြောညာတော့ အဲဒီကလေးမတွေကကလေးဆိုတော့အမျိုးသမီးကလေးမလေးတွေဆိုတာဒီလိုပဲလဲဝတ်စားလို့ညင်တာဟောဘယင်းတော်တော့ဘာရေလမ်းကဒီလိုဒီဒီဥစ္စာတွေအော်တင်းနေလဲဝတ်လက်စားတွေလဲတယ်လို့ဆိုတော့အဲဒီမှာတည်းခုလောက်ဝယ်ပေးပါဦးဟဲ့တို့ဘာမှမရှိဘူးတို့ဘာမှလဲကြမရှိဘူးရှိပါတယ်အမေရှိပါတယ်ဘွားအဲမိဘတွေကဟိုမှာအိုးကြီးတခုကဘာမှမကောင်းဘူးဒါကြီးလဲကြတယ် အေးရှိလို့ကျင်လဲတာပေါ့ဆိုခေါ်တယ်။ဟောတော့ဒီကလောက်ရုပ်ကုန်တွေကဒါပြီးတော့ကြည့်တာပေါ့။ဒါနဲ့ဟောဒီမောင်းသူမလေးတင်းတော်လာကြည့်ပြီးတော့ပြေးပါတော့ဟောဒီပကြီးပကြီးအိုးကြီးပေါ့။သူရှိတယ်ဆိုတော့သူကဟိုကမသုံးမဲ့ထားတဲ့ရွှေခွက်ဆိုတာကမှဒီဆိုတာခြေတုံးကတော့ဆန်းတာတုံးကတော့သူကရွှေတွေကောင်းတဲ့သုံးဆွဲနေရွှေခွက်ကြီးတယ်။အဲဒီရွှေခွက်ကြီးကယူကြီးပါလေတက်နေတော့ရွှေခွက်မမသိဘူးသူကကြားပြရောရွှေခွက်မမသိတော့သူက တိုင်းကြည့်တာနဲ့ပုံနဲ့ဆိုတာသိတယ်ဆိုတော့လူပါတွေပဲလေပြီးတော့တိုင်းကြည့်ရတာတွေ့ပဲဆိုပြီးတော့ဟုတ်မှဟုတ်ကြလားလဲခါတယ်ဟာကလေးပါနေနေပေါ်တယ်ကိုချစ်ပြီးချစ်ပြီးတွေ့ပဲဆိုတာသိပြီးတော့သူကဟင်းဥစ္စာကတော့ခိုးတော့တသိန်းတန်တာကိုတသိန်းလောက်တန်နဲ့ခွက်ကြီးဒါပဲမလို့ဒီတိုင်းရှုပဲမှန်းပြီးလို့ရှိရင်ပြောမှန်းပြီးလို့ရှိရင်ကအခိုးတွေနည်းနည်းပေးနေရမယ်ပြီးတော့နာရီဖုံးတာညအောင်ဆောင်ပြီးနောက်တစ်ချိန်လာမှလွယ်လွယ်ကူကူနဲ့ နည်းနည်းပါးပါးပြေးပြီးတော့ယူမလို့သူကပြစိတ်ကူးတာကိုစိတ်ကူးပြီးတော့သူကစိတ်ဆိုးမှလို့စိတ်ဆိုးတဲ့အနေမျိုးနဲ့အာဒီခွက်ကြီးဘာတော့ကြလို့လဲလကားခွက်ကြီးပဲဆိုပြီးပြေးချသွားပြေးချသွားတော့ဘာကြီးလည်းမသိပါဘူးသူချောက်ပြီးတော့သွားသူရောက်ပြီးတော့နောက်ဘုရားလောင်းကုန်ကြီးကအဲ့ဒီလမ်းရောက်လာတော့သူကဘောရောက်လာတော့သူကလည်းပဲတတိလေးလောင်းလေးတွေလက်တော့ကလေးစလိုက်တာကောင်းလိုက်တာဘယ်ကြမလဲအကျိုးပဲနဲ့လဲယူနိုင်ပါလေအဲကိုလိုဝါကြတယ် ကြိုက်တယ်လို့လဲယူနိုင်ပါလေစသည်ဖြင့်ပြောပြီးတော့ကျင်းရတော့လင်းပါလေတခါပြောကြဟွာငါကြမ်းဟွာဘုံနေပြောလာကြဟဲ့လုံးနဲ့လုံးနဲ့နင်ခုနကဘုံနေတာတို့ကဘာမှဖုံးမတာမလို့ပြောတယ်တို့ရှက်ပွဲရဲ့နေရာမကြောက်ဟုတ်ဘူးခွာရခုနကလူကြီးကတမျိုးပဲအခုလူကပြောဆိုရင်လည်းချိုးတယ်ပြီးတော့ခေါ်ရအောင်တယ်ဒါရင်နင်သဘောလည်းခေါ်အောင်ဆိုတော့ခေါ်တော့ဒီဟာတော့အဲဒီဇီဝဟောင်းကြီးကို ကင်ကြည့်တာလည်းပြီးတော့ပြီးတော့ချစ်ပြီးချွေမှန်းပြီးတရားတော်ဆိုရိုးသားကြောက်မှတယ်တရားလည်းဖြင့်အချောင်ရတယ်အောင်ဆိုတာမလုပ်ဘူးဆိုတာတရားတော်ဆိုရိုးသားကြောက်မှပြီးတော့သူကချမ်းချမ်းမမပဲပြောပါတယ်တော်ကြီးဒါဗာမညခွတ်မဟုတ်ဘူးဒါရှုပ်ွက်ကြီးတန်ဖိုးအားဖြင့်ဆိုရင်တသိတန်နဲ့ကျွန်တော်မှဒီတသိပေးကြမပါဘူးဘာလို့လဲပြောပြောဖတ်ရက် ဒီကွယ်ခုနကကိုကြီးကပြောတာတော့ဘာမှမတတ်ဘူးလို့ပြောပါတယ်အခုမင်းတသိတာနဲ့ဆိုတာသူကကြီးတသိတာနဲ့ဆိုတာမင်းကုသိုလ်ရောက်ဖြစ်ပါလိမ့်မယ်ကွယ်တဲ့ခုနကသူပြောတဲ့တိုင်းဆိုတပည့်တော်မတတ်ဘူးလို့ပြောတာပဲလို့ဆိုအဲ့ဒါနဲ့ကြည့်ပြီးတော့ပါဠိကလေးမှလည်းကြည့်ပြီးတော့ပြည့်ကျင်တယ်လို့သာပြေးတော့ပါတော့ဆိုတော့တရားလုံးကျွန်တော်ပါလာတာဒီပစ္စည်းတွေအကုန်လုံးပဲမရောင်းရသေးတာရောင်းပြီးတာပဲတန်းတယ်ရောအကုန်လုံးထုတ်အဲ့ဒါတသိန်းတော့မကြည့်ဘူးဘယ်လောက်ကြည့်မလဲဆို ၄900ရှိရင်ရှိမှာပေါ့တစ်ထောင်တစ်ထောင်တောင်ရှိရင်မှရှိမှာပါလွယ်ကင်းနဲ့လွယ်တာဘုရားကသိကြီးကြည့်တယ်မဟုတ်ပါဘူးဒါလည်းပါတယ်အဲ့ဒါစစ်စစ်ကြောင်းတဲ့ဥစ္စာရောပါချင်းဝင်ရောဒါတွေကကျွန်တော်ပါတယ်ဒီစီရင်ကုန်မယ်အဲ့ဒါတွေနဲ့လဲပါတော့အဲကောင်းပါပြီဆိုတော့ဒီဒီနဲ့ဒါပေမဲ့လို့ခရီးစိတ်ကလေးတော့လူတွေစိတ်ကြတော့ပြန်ပေးပါဦးနောက်ပြီးတော့ဒီချင်းဝင်ကလည်းကျွန်တော်နောက်လည်းပဲကျောင်းအောင်မှာဆိုတော့အဆုံးကြောင်းမှာဆိုတော့ဒီဟာလေးချင်းဝင်နဲ့ပဲပြန်ပေးပါဦးလို့ပြောအဲချင်းဝင်ချင်းဝင်နဲ့ဒီဝိစိတ်ကြနဲ့ပြန်တောင်းပြီးတော့ ဉာဏ်နဲ့တုတ်တုတ်သွားတာကိုဟိုကုန်တယ်တခါပြားလာမယ်ဆိုတာသိသိတယ်ပြားလာရင်လည်းတခါကျဉာဏ်ပြရမှာသိတာကိုဒီမှာကုန်တယ်ကုန်တယ်ချင်းဆိုတာမွေးမွေးချင်းချင်းနေတယ်ဆိုတာလည်းသူကမြင်နေတယ်ဆိုတာအဲ့ဒါနဲ့မျက်စိရောက်တဲ့ခါကျတော့လေဓမ္မခေါ်ဟောပြီးတော့ဟောကံပို့ဝယ်ခိုင်းတာဟောကံတခါတော့မင်းငွေရှိတတ်ပေးမယ်မင်းဘယ်သူမှမတင်နဲ့ဘယ်သူမှမဆောင်နဲ့လူမပြေတော့ပြေတော့မလုံးနဲ့တခါတော့ထွက်ဒီကပြောတာတခါတော့သူသေဝတဲ့တခါတော့ထွက်တာအဲ့တော့ဘဝလူကလည်း ဒေဝကအလောင်းကုန်နေရလည်းပဲဟိုကလှည့်ပြီးတော့ရောက်လာတော့တတိပင်ရောက်တယ်ရောက်တဲ့ခါကျတော့သူကပြောဘာကြီးခန္ဓာဥစ္စာခုနပဲကြီးရတယ်အဲဝရင်ပြုလို့ရှိရင်ကျွန်တော်လဲလဲလဲမယ်အဲ့ဒါမလို့ကြည့်ပြီးတော့ပြေးမယ်လို့ပြောတော့ဟိုကဘာကြီးကဟဲ့ဉာဏ်မသိတော့ရှုပ်ွက်ကြီးဆိုတာတော့ခုနကမင်းလိုပုံပြီးတယောက်လာတယ်နင်းဆရာပဲ သူကရွှေပဲကြီးလို့ပြောတယ်တသိန်းတန်တယ်လို့ပြောတယ်နင်းဘာမှမသိတာလဲဆိုပြီးတော့ဒီမှာကြီးကနေပြီးတော့ဒါလည်းသူကူကျိန်မောင်းပြီးတော့လွှတ်ရတော့ဆိုတော့သူစိတ်ကတော်တော်သိမတော်ဖြစ်ဘုရုံကတော်တင်ရောက်ပေးယူလို့ရှိရင်ဒီတသိန်းတန်ခွဲကြီးရမယ်ဆိုတော့ဘုရုံကသူဘာမှမပေးဘဲနဲ့မယူမိတဲ့အတွက်တသိန်းတန်ခွဲကြီးဆုံးရှုံးရတယ်ဆိုပြီးစိတ်ထဲနေခါရစိတ်ပူပါလားဟိုစိတ်ပူပါပြီးတော့စိတ်တွေခါလဲပူပါနေစိတ်တွေယူယူတော့ပြတ်သွားတယ် ဒါနဲ့သူ့ပါတဲ့သူ့ပါလာတာတွေလည်းအကုန်လုံးအဲဒီမှာကျဲဖြန့်ပြီးတော့ပြစ်လိုက်သေးတယ်ကွာဒီကောင်ဟိုဟုတ်ကုန်တယ်ပေါ့လေကြားလောက်ကုန်တယ်သူစိတ်ညိုးတာကွာဒီကောင်ငါငါရမယ်ဥစ္စာတွေသူယူသွားတယ်ဒီကောင်တော့ငါချမ်းသာမသိနိုင်ဘူးလိုက်ပြီးရိုက်ဦးမှာပဲဆိုပြီးတော့အတင်းလိုက်တော့တာဆိုရဲတင်းလိုက်တော့တာလေအဲတော့ဒီပါကြီးဟိုတင်းနေရတော့ကြီးနဲ့ဖွာလာတော့တော့ငုံလုံးရောက်တာတွေပြည်တယ်အကုန်ရတာပါလေတန်ကောင်းတယ်ဆိုတော့အဲဒီမှာ ဒီကမ်းရောက်တော့ဟိုကလေကတော်တော်ထွက်နေတယ်။အဲလေကခေါ်လို့ကြားလောက်တဲ့နေရာတော့ရောက်နေတယ်တော်တော်လေးထွက်နေတယ်။ထွက်နေတော့တခါသူကခေါ်ဟေးဒီကမလာခဲ့ပါအောင်လာခဲ့ပါအောင်ဒီကတရားလုံးကဟေးမပြန်နဲ့မင်းငါအစားတော့ငွေရှိကြပေးတော့တယ်တခါလဲဘယ်သူမှမတရားဘူးဆိုတော့မပြန်နဲ့ဆိုတော့မပြန်ရဘူး။ဒါလေကမ်းကနေပြောမှတခါတိတ်ပူပါပြီးတော့အဲဒီမှာသေးတယ်ပါလေအာဇီဒီကလည်းသေးတယ်လို့ဆိုရတယ်ဆိုတော့အဲ့ဒီဘောကနေဒီတရားလုံးနဲ့ဒီကနေပြီးတော့ရံညိုးဖွဲ့လာတာလို့ဆိုရဲအဲ့ဒီမှာ အတိတထောလွန်ပြီးတော့စီးပွားဥစ္စာရှိတော့ဇဝနိသောကကုန်တယ်လေလို့ဆိုအဲ့ဒီကုန်တယ်နဲ့တော့သိစီရောပါတယ်အဲ့ဒါမြေတသိန်းတန်ကိုတောင်းတန်ရတရားဘုန်းကြီးကဖိုးလောက်နဲ့ရမယ်ဥစ္စာအဲ့ဒီတော့မယူခဲနဲ့နောက်တစ်ချိန်မှလာပြီးတော့ယူမယ်လို့သိကူးပြီးတော့သူအချောင်ရအောင်လို့လုပ်လိုက်တာပေါ့ခင်ဗျမှားပါသူစိတ်ထဲတော့ရနေမှာပါပဲသူစိတ်ထဲတော့အဲ့ဒီကဖတ်သွားတော့ခြေလမ်းနဲ့ခြေလမ်းနဲ့အခု အတိပ္ပံယောဂီတွေပါလေအထုတ်နေတာကတော့ခြေလမ်းလို့ရှိရင်ကြွရဲလှမ်းနေချရဲပါလေရှုမှတ်သွားနေတာပေါ့အဒီကုံလည်းကုံလည်းကတော့ကြွကြွလိုက်လှမ်းနေချရဲတသိန်းတန်ခွဲခြင်းကရမယ်စိတ်ကူးနဲ့မသွားဘူးလားသွားမယ်လားစိတ်ကူးနဲ့တခါလည်းသွားပြီအိမ်နာခွဲခြင်းရလို့ရောင်းလိုက်လို့ရှိရင်ငွေတသိန်းရမယ်တသိန်းရလို့ရှိရင်ပြင်အိမ်တွေပါလေဆောက်ခြင်းနဲ့ဆောက်မှာပေါ့သူစိတ်ကူးနဲ့ဟိုတုန်းကတော့ကားတော်ပါတယ်ရှိတယ်ကားတော်ဝယ်ဖို့မရဘူးကားဟိုတုန်းကတော့မြင်းမြင်းထားတော်ပါတယ်ရှိတယ်ဒါတွေဝယ်ကောင်းဝယ်ပါလိမ့်မယ်သူစိတ်ကူးနဲ့ နောက်ပြီးတော့သာဝတ္တကိုရတွေပါလေအဲဒီလိုပါလေချွေရနေပါလေသူ့မှာတခါလဲစဉ်းစားတယ်ဗျာကြီးနေပါတပီတရန်းကြီးချောက်စဉ်းစားပြီးသွားနေတာနောက်တစ်ပတ်ပြန်လာတဲ့ကြောင်စဉ်းစားရတယ်တော်တော်ကောင်းတာသိကူတော့တော်တော်ကောင်းနောက်ကြပါမြန်ကြပါဖြစ်တယ်ဟွန်းအဲ့ဒါအတိတသောလွန်ပြီးသောသီဝဥစ္စာရှိသောဝါနိသောကကုံငယ်ကဲလို့သိရတာရှင်းနေသောကာလပါဒမြုတပိတ်တည်းပူပန်ရလိမ့်မယ်တဲ့အဲ့ဒါအခုဘုရားဗာရဏံမှာဖြစ်ကြနေတဲ့ပုဂ္ဂိုလ်တွေက ဝိပဿနာတရားအထုတ်ပြီးအရိယာမဲ့ကိုမရောက်သေးခဲ့လို့ရှိရင်တဲ့ဒါချွေးနေလို့ခေါ်တယ်ကအတ္တမကနိယာမတံဆိုတော်ကောင်းတရားကိုရဲနေတယ်အရိယာမဲ့ကိုသေဝိရာတဲ့ခဲချွေးစဉ်ညဒီတော့ချွေးနေလို့ရှိရင်အနုတပိတ်တိစိရတာအနုတပိတ်တိရှင်မြတ်စွာကာလပါတော့သူပန်ရပါလိမ့်မယ်တရားတစ်ခါရဲရောက်ပြီးတော့ဒုက္ခရောက်ပြီးသူပန်လိမ့်မယ်ယန္တကာအပိဓာဖြစ်ပြီးဘူပါလိမ့်မယ်။ဒါနိယန္တကာကိုတိဋ္ဌာန်ဖြစ်ပြီးတော့လည်းဘူပါလိမ့်မယ် ဒီဟာတခါလဲလူဆင်းရဲတွေဖြစ်ပြီးတော့လေပူပန်တာတွေအများကြီးနေမှာပေါ့ဒီဥစ္စာတွေအဲလူချမ်းသာဖြစ်တဲ့ကပူပန်တာတွေအများကြီးပါပဲဝေရနာရသေရအဲသောကပရိဒေဝတွေဖြစ်ရကိုနိစ္စတဲ့ပုဂ္ဂိုလ်တွေတစ်ပါးဥစ္စာတွေတွေ့ရပုဂ္ဂိုလ်တွေတစ်ပါးဥစ္စာတွေမတွေ့ရဘူးမဟုတ်ဘူးတွေ့ရမှာပဲအဲဒါတွေပူပန်ရလိမ့်မယ်ပူပန်သွားလိမ့်မယ်ဒါယူကြည့်ပါလေအဲဒါကြောင့်ဝါယမိတုံကြိုးစားအထုတ်ခြင်းကအလန့်ထိုက်တာငါပြီတဲ့ထိုက်တာနေရဲ့ရမယ်ကောဤတိဋ္ဌာလေးပါးဤဥသောစီသည် ဝိတ္တရိယာကိလေသာညင်ခြင်းမှာကိဝေသင်္ကြရတို့ငါဣဒယနောမေဘောတခုတည်းသောလမ်းမှာပဲဒီကြောင့်ဒီလမ်းမှာပဲဒီဒါလည်းရဆိုဒုက္ခဒေါမနတာနာကိုဆင်းရဲစေခြင်းရဲ့ဤအသင်္ကမအထွန်းနေရလို့ငါဣဒယနောမေဘောတခုတည်းသောလမ်းကြောင့်ဒီလမ်းမှာပဲဒီဒုက္ခဒေါမနတာကိုဆင်းရဲစေခြင်းရဲ့ကင်းကြီးမှုရတဲ့ကြောင့်ဒီလမ်းမှာသောကပရိယဝနတမိကမာယဆိုရင်ကိုဆိုရင်ကိုရွေးရင်တို့ကိုတိကမာယကျော်လွန်ရင်းကျုံပါလဲ ဧကယနာမေဘတကုရိသလားမြောင်းသလားမှာပဲဆိုပြီးဆွေးတာတွေလည်းကင်းငိမ့်မှုကိုစေးစေးနဲ့ငိမ့်မှုရကြောင်းဒီလိုလားမယ်တဲ့ဒါရင်ဆိုတော့ညာရတာအဓိကမှာညာရတာအရိယာမေဘောအဓိကမှာရရဝေအလုံးကဧကယနာမေဘောတကုရိသလားမြောင်းသလားပြီးပါပဲဒီအရိယာမေရဝေရတယ်တကုရိသလားမယ်နိဗ္ဗာန်နာတိကိရိယာအနေကောင်မျက်မှောက်ပြခြင်းကျုံမှဧကယနာမေဘောတကုရိသလားမြောင်းသလားပြီးပါပဲဒီနိဗ္ဗာန်မျက်မှောက်ပြုရတယ်တကုရိသလားမယ်အဲဒီတကုရိသလားမြောင်းသလားပြီးရောဘူး ဒီမှာအထုတ်နေတဲ့ပုဂ္ဂိုလ်တွေသွားနေရတာအမှန်ကောင်းတယ်။ဒါဒီကံဉာဏ်နဲ့တော့လည်းချင်းနောက်ဆုံးကြရဲ့အရိယာမဉာဏ်ရောက်ပြီးနိဗ္ဗာန်ကိုလင်းမပြရမယ်။မဉာဏ်ပူဇာနိဗ္ဗာန်ရပါလို့ဆုတောင်းထားတာကအဲဒီဆုတောင်းပြမှာလေ။မဉာဏ်ပူဇာနိဗ္ဗာန်ရတာအောက်ထစ်ဆုံးပဲလေးပါးကလွတ်မြောက်သွားမယ်။နောက်ဆုံးသံဃာ့ဝဆင်းရတယ်လွတ်မြောက်ပြီးတော့သွားမယ်။အဲဒါကအနာကျုံးများပါတယ်။အဲတော့ညစွာဘုရားအဲဒီလိုတရားတွေနဲ့ဟောနေရဲအဲလိုတရားတွေဟောနေတဲ့အခါမှာ ဒီပုဂ္ဂိုလ်ကလည်းမေဇိမသနဘုတ်နယ်ပယ်ရမှာဖြစ်နေတယ်မေဇိမေဇိသနပယ်ပစ္စာလာတော့မေဇိမဘုရားဘုရားသာသနာဆုံးကားတဲ့ဟိုတုန်းကအိန္ဒိယလည်းတိုင်းမှာကြီးကြီးဟောပါတယ်ခုရသာသနာဆုံးကားတဲ့ရတဲ့ဆိုဘုဌာနတွေအကုန်ပါပဲသာသနာဆုံးကားတဲ့ရတဲ့ခုရံကုန်မြို့လိုပါလေဒါလည်းမေဇိမလို့ဆိုနေပါပဲခုနေကတော့သာသနာဆုံးကားရဘုဌာနတွေအဲဒီမှာခုလူဖြစ်နေကြလူဖြစ်တော့လည်းသာမန်လူမဟုတ်ဘူးတဲ့อืมသောတာကော ပညာဝါပညာရှိတဲ့ပုဂ္ဂိုလ်ပဲအသိလိမ္မာပညာရှိတဲ့ပုဂ္ဂိုလ်တွေတဲ့ဒီကိုယ်ကိုယ်ပုဂ္ဂိုလ်တွေမဟုတ်ဘူးပညာသင်ကြားလို့ရှိရင်အထက်တန်းပညာတွေလည်းအကုန်လုံးကောင်းတတ်နိုင်တဲ့ပုဂ္ဂိုလ်တွေပဲသူလည်းပဲဝယ်ဒီဒီတွေရပြီးတော့နေတဲ့ပုဂ္ဂိုလ်တွေပဲဝယ်ဒီဒီမရသေးကမို့အဲတတ်သိညာရင်လည်းအစွမ်းကားကြီးတော့ရှိနေတာပဲမလေးလာရလို့လည်းသူမတတ်ပါဘူးအဲလောကီဘက်ကတတ်နိုင်တယ်လို့ပဲလောကုတ္တရာတရားဘက်ကလည်းတရားထုတ်ရင်တကယ်ကိုပြည့်စုံနိုင်တဲ့ပုဂ္ဂိုလ်တွေပဲသုဘတိတဒုဗ္ဗတိတက ကောင်းသောစကားမကောင်းသောစကား၏အထာနဲ့ဝိညာဉ်တော်သိခြင်းကပရိပရောသွားနိုင်တဲ့ပုဂ္ဂိုလ်ရဲ့အာအခုတရားနာနေတဲ့ပုဂ္ဂိုလ်ရဲ့အကုန်လုံးသိနေတာပေါ့ကရေရစာကြီးသိနေတာလဲစကားကောင်းစကားဆုံးဗာပြောတယ်ညာပြောတယ်အကုန်သိနေတာအဲ့ဒါအဲဒီလိုသိနေလို့ရှိရင်ဒါတရားဝတရားရလိုက်တဲ့ပုဂ္ဂိုလ်ရဲ့ဗျအဲ့ဒါအဲဒီလိုဖြစ်နေလို့ရှိရင်ဒါစစ်ပါရပြီလုံငါဖြစ်ပြီခုခေတ်ကြုံရရပြီစစ်ပါလွန်ပြီးတော့ဘုရောပါရဏောမဖြစ်ကိုရပြီးတော့နေတာတဲ့အဲ့ဒါရပြီးတော့နေတဲ့ ဘုရောဘာရဏမခေတ်ကိုအကျိုးမြအောင်အရိယာမဲ့ရောက်တဲ့တိုင်အောင်လို့အကျိုးပြည့်စုံတော့အထုဖို့ရလိုပါလေအခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့အထူးပြောကြမလိုပါဘူးအထုနေတာပဲအဲပြည့်စုံမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေပြည့်စုံအထုဖို့ရပဲတိုက်တွန်းဖို့လိုပါလေပြည့်စုံအထုဖို့ပြည့်စုံအထုလိုက်လို့ရှိရင်တော့ဒီဘုရောဘာရဏမခေတ်ကကိုယ့်အတွက်တခါလေအပိုင်ရပြီးတော့သောင်းနေတော့မပြောင်းမကွယ်နိုင်တော့မပြတ်နိုင်တော့ဘူးရသော်ကြလည်းတဲ့ဒုက္ခကာလရာပုဂ္ဂိုလ်တွေ ဉာဏ်အဖြစ်ပြိဋိဘသံတော်တွေအများကြီးပဲအဲလူတွေကတော့နည်းနည်းရှိပါတယ်အနာဂတ်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိသလားဖြစ်တဲ့ပုဂ္ဂိုလ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်လူပုဂ္ဂိုလ်တွေကလည်းဒီလိုပဲဉာဏ်အဖြစ်တဲ့ပုဂ္ဂိုလ်နည်းနည်းရှိတယ်အဲအနာဂတ်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းတော်တော်သင့်သင့်ရှိပါတယ်သောတာပန်သရဂံတွေတော့တော်များများရှိပါတယ်အနာသိဉ္ဇဝိတာခါတော့ဆိုရင်သင်ကြားပါတယ်အဲဒါတွေကသူတို့မှာ ဘုရားဘာသာဓမ္မမဖြစ်သူတို့မကွယ်တော့ဘူးခုသူတို့နာပြေရောက်နေတယ်မကွယ်ဘူးဒီကနေ့သင်းနဲ့သင်းနဲ့တဲပြီးသောတာပန်အနေပြီးတော့တရားကနာကညာနာကသုံးဘဝမှာညာနာဖြစ်ကြသူတို့ကတော့ဘုံစင်စားဆိုတာကိုအစဉ်စဉ်တက်ပြီးတော့နာပြေကနေပြီးတော့အနာအနာကဖြစ်နာကဖြစ်ရနေပြီးတော့သူ့ရတဲ့အခါမှာသောတာပန်က၅ဘုံအောက်ဆုံးဖြစ်တဲ့အဝိဟာဘုံမှာတွေ့အဲသဘာဝပေါင်း1000တက်ကြည့်တယ်အတ္တဘာဘုံမှာတစ်ခါတက်ကြည့်2000တက်ကြည့်တယ် သုရတာဘုံမှာတက်ရှိကဘာပေါင်း4000တက်ရှိသုရတိဘုံမှာတက်ပြီးကဘာပေါင်း8000တက်ရှိအကနိဋ္ဌဘုံမှာတက်ပြီးကဘာပေါင်း16000တက်ရှိအဲဒီသုရဝါဒ5ဘုံနေနဲ့ကဘာရထွက်လိုက်လို့ရှိရင်16နဲ့15ရှိတယ်အဲ16 15ဆိုတော့30နဲ့30နဲ့1 30နဲ့1000 3000 1000ကဘာပေါင်း3000 1000နေပြီးတော့ ဉာဏ်အဖြစ်ပြိဋိဘံဆံမယ်အဲ့ဒါမကွယ်ပါတော့အဲဘုရောတရားတွေမကွယ်တော့ဘုရောဘာရဏဝါဖြစ်သူတို့မှာတည်သွားတယ်အဲ့ဒီတော့တည်သွားအောင်အထုတဲ့ပုဂ္ဂိုလ်တွေကဒီလိုဖြစ်နိုင်ပါလေအဲအခုမပြည့်စုံတဲ့ပုဂ္ဂိုလ်ပြည့်စုံမှအထုပြည့်စုံလို့ရှိရင်လည်းဖြစ်မှာပဲဖြစ်နိုင်ပါမလားလို့မေးကြသေးတော့ဒီမှာဘာဘာပုဂ္ဂိုလ်ရဲ့အင်္ဂါ6ပါးပြထားပါတယ်မာရီတော်ဒီမှာပြထားတယ်ဘာဘာပုဂ္ဂိုလ်အင်္ဂါ6ပါးကာမဝရဏနဲ့သိရမယ်တားမြစ်တဲ့ကံနဲ့သိရမယ် ဝိပါဒဝရဏနဲ့กินရမယ်အဲဒိဋ္ဌိกินရမယ်သဒ္ဓတရားထက်တာရမယ်တတ်တာသန္တိကခန္ဓာထက်တာရမယ်အဲသိဟိဖြစ်ရမယ်ပြီးတော့ဉာဏ်နဲ့ပြည့်စုံရမယ်ငါ၆ပါးကိုကံဒိဋ္ဌိကင်းသန္တာကင်းယုံရင်ဒီဟိဉာဏ်လောရူပရအောင်သူတို့ကံဆိုတာအောက်မှာပေါ်ပြထားတဲ့နန္ဒရိယကံ၅ပါးသိရမယ်အာနန္ဒရိယအာနန္ဒရိယဆိုတာအနန္တရ သေဒီချမ်းနဲ့မှာငရဲရောက်တတ်တဲ့ကံကြီးအဲ့ဒါဘာရုံးဆိုအမိတတ်တဲ့ကံနဲ့ဖတတ်တဲ့ကံနဲ့ယဟနာတတ်တဲ့ကံနဲ့ရသော်ဘုရားအတွေ့စိတ်တရားလို့လုံလုံတဲ့ပြုလုပ်တဲ့ကားနဲ့ဒါကလက်နဲ့နဲ့ဖြည်းဖြည်းပါသိပေါ်လေဒါလည်းခက်တာတော့ဟိုနေသင်္ဒေဝရာကြီးကကြောက်လုံးနှိမ့်ချတော့အဲကြောက်လုံးပဲနဲ့အဲဆိုတော့ဒီကတိုက်ခိုက်ပြီးတော့ခြေတော့မှသွေးသိမ့်ပြီးပါလေအဲအဲ့လိုပြုတဲ့ကားမျိုး ဒါကတော့ဘုရားတစ်ခက်ကပဲဖြစ်နိုင်ပါလေအခုတော့ဖြစ်ပြအကြောင်းတော့မရှိပါဘူးဒါပေမဲ့တော့ကျမ်းဂန်ရတော့ဆိုထားတဲ့စိတ်တွေစဉ်းတွေတွေကိုအဲဒီလိုဒီမှာလိုတဲ့စိတ်နဲ့ထူလိုက်ရိုက်လိုက်ဖြစ်ဖြစ်ရလို့လို့ရှင်ဖြင့်ဒီကံတော်နီးနီးကြည့်ကြည့်ရတယ်ဆိုတာဒီကံတော်မဆိုပါဘူးကံတော်မဟုတ်ပါဘူးကံတော်နီးနီးကြည့်ကြည့်ရတယ်ဆိုတာသံဃာကိုခွဲခြင်းခွဲကြတော့ဒီမှာကိုရင်းငါးတာကလေးအရှာလေးဖြစ်နေနောက်မှာဖတ်ကြည့်မှမှားပါလိမ့် မူကတော့ခွဲခြင်းလို့ပေးထားတာပါပဲလက်ကြရဲတဲ့ပုဂ္ဂိုလ်ကလည်းဖြစ်တော့အချမ်းနေတဲ့သံဃာကိုခွဲခြင်း ခွဲကြမှုခွဲခြင်းခွဲကြဆိုရိတဲ့သိနေခြင်းခွဲခြင်းပါလေတဲ့သံဃာကိုကွဲအောင်လုပ်တာဒါလည်းရှင်တူတာကြီးရတော့ပါခင်ဗျားလုံးလုံးဖြစ်ပါဘူးရဟန်းဖြစ်တဲ့ပုဂ္ဂိုလ်ကမဟုတ်တဲ့တရားတွေကိုတရားကောင်းလုပ်ပြီးတော့ငါတရားကြရရှိရင်ငါဒီဗလာကြဆိုပြီးတော့သူကအဲဒီရဟန်းသံဃာတွေနဲ့တကွဲစီလုပ်တာကိုသူကတိတ္တတိတ္တဂိုက်ထူတော့ငါသူက အဲဒီလိုလုပ်တာတော့အဲဒါမှကိုယ်ကကိုယ်ကသူနဲ့တကွ၄ပါးသူကသူကတစ်ပါးနဲ့၅ပါးဟိုတစ်ဖက်က၄ပါးကတော့ရှိတော့မှာပေါ့လေတစ်ဖက်မှာတန်ခါအများကြီးရှိမှာပေါ့သူ့ဘက်မှာအနည်းဆုံး၄ပါးပါလာလို့ရှိရင်တော့တန်ခါတိုင်းဖက်တော့ရှိတော့တာအဲဒါဘင်္ဂဗေဒတန်လို့ခေါ်တယ်ဘင်္ဂကိုခွဲခြင်းအဲဒီကံ၅ပါးသေးပြီးချမ်းမယ်ငရဲချသေးတာပြီအဲဒီကံရှိနေလို့ရှိရင်တော့ ဒါတရားထုတ်လို့မရဘူးဇာရတာမင်းဟာမြတ်စွာဘုရားတရားနာပြီးသောတာပန်ဖြစ်နိုင်တယ်တရားနာရင်ဒါပဲလေလို့သူကအပတာကတော့သောတာပန်မဖြစ်ရဘူးဒီလိုပဲမိတာအပတာယဟနာတာအပတာ၃မျိုးမြတ်စွာဘုရားတွေးသိကြည့်အောင်လို့ပြုတာတခုသံဃာကိုခွဲကြတာခွဲခြင်းတာသံဃာကိုခွဲခြင်းကတခုသံဃာတိုင်းခွဲတာခွဲခြင်းကတခုအဲဒီကံကင်းရမယ်ကံဒိဋ္ဌိကံကံကင်းရမယ်ဒိဋ္ဌိကင်းရမယ်ဒီလိုဆိုလို့ရတယ် ဒိဋ္ဌိကိလေသာနိဒာမိစ္ဆာတွေဒီကင်းတာနိဒာမိစ္ဆာတွေဆိုတာရှင်းတာပါခဲ့တဲ့ခန္ဓာရင်ပြောမရှိတော့ပြင်းရတာယူတဲ့အယူကိုနိဒာမိစ္ဆာတွေခေါ်တယ်အဲဒီနိဒာမိစ္ဆာတွေရှိတဲ့ပုဂ္ဂိုလ်ကလည်းဒီဒီချမ်းမြေမှာသူကလည်းအပယ်လေးပါးကြားတယ်အဲငရဲကိုညာသားလေးငရဲကြားတာလေဟိုနန္ဒီဆိုတဲ့ပုဂ္ဂိုလ်ကတော့နန္ဒီကဆိုတဲ့ပုဂ္ဂိုလ်ကတော့သူ့မှာသိကြကြီးဖြစ်နေတယ်ဒီလိုအားလည်းရှိတယ်အဲနိဒာမိစ္ဆာတွေဒီကံရှိနေတယ် တေရီချမ်းမြေမှာတွေ့လာပဲပဲလေးပါကြတာတယ်ငရဲတော့သိကြတယ်ရောက်စေတာအဲဒီနိယမိသားတွေရှိနေတဲ့ပုဂ္ဂိုလ်လည်းတရားထုမရနိုင်ဘူးလေကံဒိဋ္ဌိခြင်းသန္ဓခြင်းခန္ဓာဖြတ်တာရမယ်ယုံခြင်းယုံယုံကြည်မှုတရားတရားလည်းပဲအားကောင်းရမယ်ပြီးတော့တိပုဂ္ဂိုလ်ပြရမယ်အဲယုံကြည်မှုတရားတရားကံကံစေတနာသုံးပါးနဲ့ကံကံကျိုးကိုယုံကြည်ခြင်းအဲဒီထဲမှာတရားထုတ်တဲ့နိလား ယုံကြည်တာခုလိုတတိထာနိဒပြီးတော့အားထုတ်လို့ရှိရင်မဲ့ဖို့ရနိုင်တယ်ယုံကြည်တာဒါလည်းပါတယ်မယုံရင်လည်းဒါကခက်သေးတာပဲကွာအမှန်တော့ဘုရားတော့ယုံကြည်ပါရဲ့တရားအဲတရားစာလေးလည်းယုံကြည်ပါရဲ့သံဃာလည်းယုံကြည်ပါရဲ့ကံကံကျိုးလည်းယုံကြည်ပါရဲ့ဒါနဲ့လည်းဘာတဝါဖြစ်တဲ့ဒီယုံနာကိုရှိုံနဲ့ဝိပဿနာဖြစ်တဲ့မဉ္ဇဉ်ဖွင့်ရတယ်ဆိုတာမယုံဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်လည်းပဲဒါကမဲ့ဖို့မရနိုင်ဘူးလည်းပဲဘာသာပုဂ္ဂိုလ်တွေကလွဲသွားတယ်အဲထက်တာနဲ့ခန္ဓာရှိခြင်းတိပုဂ္ဂိုလ်ဖြစ်ခြင်းဥရိယဗျာညာနဲ့ပြည့်စုံခြင်းဟော ကြီးခဲ့ရညာညာညာပြည့်ရတဲ့နယ်ပြည့်စုံနေအဲ့ဒါအင်္ဂါ6ပါးအဲ့ဒီအင်္ဂါ6ပါးနဲ့ပြည့်စုံလို့ရှိရင်ဖြင့်လားဘာဘာပုဂ္ဂိုလ်ချစ်ထိုက်တဲ့ပုဂ္ဂိုလ်ပဲလို့ဘုရားကဆုံးဖြတ်နိုင်ပါတယ်ဒါကြောင့်ဒါလေးထောက်ထားအောင်အတူတူလေးတိုင်းဆိုရမယ်။ကံဒိဋ္ဌိကင်ခန္ဓာတင်ယုံရင်တိဟိဉ္ဉံ သံဒိဋ္ဌိကင်ခန္ဓာကင်ယုံကြည်တိဟိယံသံဒိဋ္ဌိကင်ခန္ဓာကင်ယုံကြည်တိဟိယံသာသေ တို့ရုပ်ကလေးမှတ်ဖို့ရအောက်ကအိဗယ်ခေါ်ပြတာနဲ့စကြည့်မှပြီးမှကံကင်းရမယ်ဆိုတာအားလုံးကံနေမဟုတ်ဘူးအစ္ဆန္ဒရိယကံလို့ခေါ်တယ်အာနန္ဒရိယကံ၅ပါးတဲ့ကင်းရမယ်ဒိဋ္ဌိကင်းရမယ်ဆိုတာလည်းပဲသတ္တရတိဥစ္စာတိတာနေညမဟုတ်ဘူးနိဒာမေသာတိကင်းရမယ်နိဒာမေသာတိဆိုတာဘာလို့ဘုရားကပြခဲ့တဲ့ကံကံအကျိုးမရှိဘူးလို့ယူတဲ့ဥစ္စာပဲအဲဒါအငြင်းငယ်ယူလို့ရှိရင်နိဒာမေသာတိခေါ်တယ်အဲဒီချမ်းမဲ့မှာတကယ်ရောက်တာပြီလို့ ခန္ဓာနဲ့ဆိုတာခန္ဓာထက်တာလေတရားထုတ်ပြီးထက်တဲ့ကံကခန္ဓာရှိရမယ်သိမထက်တာမယ်လည်းကတော့မရှိဘူးစောစောကမထက်တာမယ်နဲ့တရားထုတ်နေရင်ထက်တာလာတဲ့ပုဂ္ဂိုလ်ဒီလိုလည်းရှိပါရဲ့ဒါစောစောပိုင်းကတော့သဘောမပေါက်လို့မထက်တာမယ်နဲ့တိုက်တွန်းလို့သာအထုံနေရတာဒီလိုပုဂ္ဂိုလ်လည်းရှိတယ်တော့ကြတော့အထုံရအထုံရင်လည်းခန္ဓာတွေကတက်လာအဲဒီလိုတက်လာတဲ့ပုဂ္ဂိုလ်လည်းပဲတရားရလိုက်တာပါပြီးတော့ယုံကြည်မှုကံတိုင်းကံတိုင်းယုံကြည်ကိုယုံကြည်ခြင်းတရားတရားကံရတနာသုံးပါးကိုယုံကြည်ခြင်းဒါတရားနဲ့ပြည့်စုံရမယ်ဒီကျင် တရားအထုတ်နီးလားမှန်ကိုယုံကြည်ရမယ်ပဋိဌာဏတုတ်စရှိတဲ့မြတ်စွာဘုရားဟောတဲ့ဒေသနာနဲ့အညီအထုတ်ကိုအထုတ်နီးကိုယုံကြည်ရမယ်ယုံကြည်မှလည်းသူကတရားအထုတ်ခြင်းပဲအရိယာမဲရောက်အောင်လို့ဒီမှာလာမှနဲ့ကျင့်နိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိကြပါလိမ့်မယ်ဒီလိုလည်းပဲအရိယာမကျင့်နိုင်ဘူးလေကုလိုရအောင်လို့အထုတ်နိုင်တယ်ရှိမှာအခုဒီမှာတော့အရိယာမညာရောက်အောင်အထုတ်နိုင်တဲ့ဤလားနေကြလို့ငါကောင်းကြတယ်ဆိုတာအထုတ်ကြရတယ်။ဝမ်းမြောက်ဝမ်းသာလည်းဒီဥစ္စာအထုတ်ကြမယ်။ရတော့ရက်ကလေး ဒီတရားအလုပ်ကလည်းမပြတ်လုပ်နေကြတာဒီရင်ခါကာလတွေမှာဒီတရားတို့ရှင်ပါလေဆိုရင်ခွင့်ရရတာမဟုတ်ဘူးဘာကြောင့်ရှင်ပါဆိုတာလွန်တဲ့အပြင်သူလူကိစ္စတွေနဲ့အဲဒီကိစ္စတွေမလုပ်ခနဲ့ရဆိုင်ပြီးတော့အခုလိုအားထုတ်နိုင်တဲ့အခွင့်အရေးရတယ်။ရနေကြီးတယ်။အဲပညာနဲ့ဆိုပြီးတော့ဒီလေးကျော်ပါနေတဲ့အချိန်လေး၃ရက်လောက်ပဲဒီမှာရက်ကအားရအချို့ဒီနေ့ရက်တွေဆိုရင်အခွင့်ယူလည်းများပါလည်းများဖြစ်နေတယ်။အဲဒီတော့အခုလိုအခွင့်ကောင်းရနေတဲ့ခါကလာကြီးမှာ ဒီနေ့ရတဲ့ရတဲ့တရားတွေရအောင်ကြောင်းမြင်လို့ရှိရင်ဖြင့်မဉ္ဇဏ်ဘုံညာနိဗ္ဗာန်နဲ့အခုအားထုတ်တဲ့တင်တွေ့မှာပဲလို့အာပြုပြီးအားထုတ်ရအခုမတွေ့လည်းနောက်တွေ့ချင်းရောက်ပြမှာပေါ့အဲဒီလိုဆိုတော့အားထုတ်ကြဝေရအဲဒီစိတ်ပါကလွန်နေတာအင်္ဂါခွန်ကောင်းနေရပဲလို့အာပြုပြီးဝါမျက်ဝါနာနဲ့အားရအားရနဲ့တက်တက်သန်းသန်းအားရရာတိုင်းလုံးအပြည့်ပေါ့နိုင်အပြည့်မိနစ်အပြည့်စက္ကန့်အပြည့်စိတ်တဲ့ခဏအပြည့်အားရမိတ်မနေပဲနဲ့ အမှတ်မှတ်နဲ့ဓမ္မရှင်းမှနဲ့နောက်မှဆက်ဆက်သွားအောင်ကြိုးစားပြီးအားထုတ်ကြမယ်ဒီလိုကြိုးစားအားထုတ်နိုင်ရတော့အားဖြင့်နည်းနည်းလိုရှိရတော့နိုင်ငံဘုညာနိဗ္ဗာန်ကိုနည်းနည်းစွာဆက်ရောက်၍မြတ်မောက်ပြုနိုင်ကြပါစေကုန်သတည်း